ကြပပူဇော်နေကြဝိပဿနာလင်္ကာခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဝိပဿနာဘွားဖို့လင်္ကာရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်အလုံးယဟုတွင်မြီခန္ဓာတိကမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့ဤ ခိုင်မြဲကြောမှနှစ်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမန္လစွာဤဘာတခုမြမဟုတ်ကြသည်ဓမ္မတည်တဲ့ပါရကဝေဒနာမိခန္ဓာတိလေမြေရှိကာလမတိထပဲ ဏဖြစ်လျက်ခဏဖြစ်၏ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်းရဲ့ကြောမှာနှစ်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာဝအနေစာနဲ့ဒုက္ခအနတ္တမှန်လှစွာ၏ငါငါဥစ္စာငါလိပ်ပြာတို့ ဘာတခုမျှမဟုတ်ကြသည်ဓမ္မာတသက်ပါတကတေညာတွင်မြီခန္ဓာသည်လဲမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤထိုင်မြဲကြောမှာနှစ်မပါဘူး မျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမန်းလာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတံပါဒကသင်္ခါရမိခန္ဓာတိလေမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ ဖြစ်ဖြစ်နတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤခိုင်မြဲကြောမှနှင့်မပါပညာစစ်ခုမျောထောက်ရှုသောဒုသဘာဝအနေဆာနှင့်ဒုက္ခအနတ္တာမှန်လှစွာဤငါငါဥစ္စာငါလိပ်ပြတို့ဟာတကူမြမဟုတ်ကြသည်ဓမ္မတည်တဲ့ပါရကား ဝိညာဉ်၆မြီခန္ဓာသည်လဲမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်ဆင်းရဲ့ဤထိုင်မြဲကြောမှာနဲ့မပါဘူးပညာစေခု မျောထောက်ရှုသောသူတဘာဝအနိစ္စနဲ့ဒုက္ခအနတ္တ မှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားသာဓုဒီနေ့သာသနာတော်သက္ကရာ2558ခုနှစ်ကောဇာသက္ကရာ1385ခုနှစ် ရာသူလာဇန်9ရက်9ရက်နေ့ခရစ်သက္ကရာ2014ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့ဒေလီစီတီမြို့ထေရဝါဒဓမ္မအသင်း၌သင်ကြားနေတဲ့အနတ္တလက္ခဏာသုတ်တန်ရဲ့အဆက်သင်္ခါရခန္ဓာနဲ့ပတ်သက်တဲ့လေ့လာဝေယများကိုဒီနေ့လေ့လာမှတ်သားကြမှာဖြစ်ပါတယ်။ဒါကြောင့်သင်္ခါရခန္ဓာနဲ့ပတ်သက်တဲ့သင်္ခါရသည် အတ္တမဟုတ်အနတ္တဆိုတဲ့ဘုရားမြတ်စွာရဲ့ ဟောတော်မူခြင်းစကားတော်များကို ပါဠိမြန်မာတဏ္ဍသူတဏ္ဍသားများအားလုံးရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်စာမျက်နှာ16မှာသင်္ခါရအနတ္တသင်္ခါရသဟိတံဘေခဝေအတ္တအဘဝိတံတုနယိတံသင်္ခါရအာဘာဒာယတံဝိတေယုလဗ္ဗေထသသင်္ခါရေတုဧဝမေသင်္ခါရဝန္တု ဧဝမေသင်္ခါရမဟေတုံတိယတမသခောဘေခဝေသင်္ခါရအနတ္တတတမသင်္ခါရအာဘာဒာယတံဝိတေယောနာသလပတိသင်္ခါရေတုဧဝမေသင်္ခါရဝန္တုဧဝမေသင်္ခါရမဟေတုံတိယန္တု Ahem. ဒါမြန်မာပြန်ပေါ့နော်အဲ့တော့သင်္ခါရခန္ဓာကတော့ပြောမယ်ဆိုရင်သူလည်းတော်တော်ကျဲတယ်ဆိုတော့ဒီနေရာမှာသင်္ခါရဆိုတဲ့စကားလုံးကိုတစ်ချက်တည်းနဲ့လော်လော်လေးပြောမယ်ဆိုလို့ရှိရင်တော့ဒါမှန်တယ်ထင်လို့လှုပ်လိုက်တာကာယကံပေါ့နော်လှုပ်လိုက်တယ်လှုပ်လိုက်တဲ့အလုပ်ဒီကောင်းခြင်းလဲကောင်းမယ်မကောင်းခြင်းလဲမကောင်းဘူးဒါကိုသိမဲ့မှန်တယ်ထင်လို့ပြောလိုက်တယ် မှန်ခြင်းလည်းမှန်မယ်မမှန်ခြင်းလည်းမမှန်ဘူးเนาะဒီလို တွေးတာကြံတာဟာမှန်မယ်ထင်ပြီးတော့တွေးခေါ်လိုက်တယ်ကြံစီလိုက်တယ်မှန်ခြင်းလည်းမှန်မယ်မမှန်ခြင်းလည်းမမှန်ဘူးအဲ့ဒီတော့မှန်တာနဲ့တွေ့ရင်တော့ကောင်းကျိုးကိုပေးတယ်မှားတာနဲ့တွေ့ရင်တော့ဆိုးကျိုးကိုပေးမယ်အဲ့တော့ကိုနဲ့လှုပ်အောင်နှုတ်နဲ့ပြောအောင်နော်စိတ်နဲ့ကြံစီတာအဲ့ဒီသုံးခုကိုဖြစ်အောင်လုပ်ပေးတာကိုသင်္ခါရလို့ခေါ်တာ ဆိုတော့ဦးဇင်းတို့နေ့စဉ်လှုပ်ရှားမှုတွေထဲမှာဒီသုံးခုနေပဲအလုံးလုံးနေတာရုပ်ခန္ဓာ၅ပါးထဲမှာအဲ့ဒီသင်္ခါရအဲ့ဒီသင်္ခါရမပိုင်ကြံတဲ့ခန္ဓာဘာလို့လုံးမရအောင်သင်္ခါရခန္ဓာဘာလို့လုံးလို့ရတာရုပ်ဆိုတဲ့သဘောက तू ဘာပဲတာဝန်ရှိတယ်လဲဆိုရင်သူ့သဘောကတွေ့ကြုံရတဲ့အနေအထားနှစ်ခုဟာမတူဘူးဆိုတော့လောလောပြောကြပါစို့စောစောလေးကအေးနေတယ်အခုပူသွားပြီဆိုရင် ရုပ်ရဲ့သဘာဝပြောင်းသွားတယ်ပူနေတာကနေအေးသွားပြန်ပြီဆိုရင်လည်းရုပ်ရဲ့သဘာဝပြောင်းသွားတယ်အလွယ်ပြောမယ်ဆိုရင်ပုတ်တင်ညိုများသူရောက်တဲ့အရက်ကအယောင်ကြည့်ပြီးတော့အယောင်ပြောင်းတယ်လို့ပဲအဲ့ဒီလိုပြောင်းတာကိုရုပ်ဒါပဲသူလုပ်တယ်တခုတော့ရှိတာပေါ့နော်သင်္ခါရကအတွင်းထဲကစီမံပြီးတော့မှအကုန်လုံးစီမံဖန်တီးပေးလိုက်တဲ့အချိန်ကမှအကောင်ထဲပေါ်တဲ့ခါမှာတော့ရုပ်ကြီးနဲ့အကောင်ထဲပေါ်ရတယ်ဟုတ်တယ်မလားရုပ်ကြီးနဲ့အကောင်ထဲပေါ်ရတယ် ဒါပေမဲ့အတွင်းထဲကတကယ်သူ့ကိုစီမံပေးတာကအတွင်းထဲကစီမံပေးနေတာဒါတော့ရုပ်ရဲ့သဘာဝကသူ့မူရင်းဆိုတော့ပူတဲ့အေးတဲ့သဘောကြောင့်မလို့သူရှေ့အစင်နဲ့နောက်အစင်မတူတဲ့ပြောင်းလဲခြင်းတစ်ခုပဲသူဖြစ်တယ်ကျန်တာသူလုပ်လို့မရဘူးမလုပ်နိုင်ဘူးဝေဒနာကတော့ကောင်းတာရဲ့ဆိုးတာရဲ့မကောင်းမဆိုးရဲ့ဒီသုံးခုသူခံစားချက်တတ်မှတ်ပေးမယ်ဒါကောင်းတယ်ဒါမကောင်းဘူးဒါတော့တင့်တယ်ရှိတယ်ဒါသူလုပ်တယ်တတ်မှတ်ချက်တင်ညာကတော့တွေးသမျှတွေကိုစည်ရည်တယောက်လိုပဲအကုန်မှတ်ထားမယ် ဒီလူကရှည်တယ်တိုးတယ်မဲတယ်ဖြူတယ်နော်စကားကျဲတယ်တိုးတယ်စသည်အကုန်လုံးပဲသူမှတ်လိုက်မယ်ဒါပဲသူလုပ်တယ်ဝိညာဉ်ကြတော့အာယုံကိုတိယုံလေးပဲတိတယ်နော်တိယုံတော့တိတယ်ဝိညာဉ်ကဒါပေမဲ့ကျန်တာ तू မလုပ်ဘူးဆိုတော့ဒါကောင်းပြီလူတွေကအကောင်ကြီးတယောက်အနေနဲ့နော်ထောင်းထောင်းထောင်းထောင်းနဲ့သွားသွားပြီးတော့မှတခါတည်းအမျိုးမျိုးခန္ဓာကိုယ်ရဲ့အနေအထားတွေအမျိုးမျိုး bodily action ဖြစ်အောင်ဘယ်သူလုပ်တယ်လဲဗဇက်တရားပြောနေတယ် ကောင်းတာလည်းပါတယ်မကောင်းတာလည်းပါတယ်ချိုတာလည်းပါတယ်ကြမ်းတာလည်းပါတယ်ငိုတာလည်းပါတယ်ရီတာလည်းပါတယ်ဘယ်သူလုပ်တယ်လဲစိတ်တွေတွေးနေတယ်တခုပြီးတခုတွေးနေတယ်တွေးလိုက်တာနဲ့တခါအများနဲ့တွေးနေတာနော်ဦးဇုံနဲ့အိမ်မှာပဲဒီစိတ်ကရက်သွားတယ်ရက်တယ်ဆိုတာ temporarily ပေါ့နော်ဒါ sleep ဖြစ်နေတာအဲ့ဒီချိန်ကမှတော့ဘဝင်စိတ်ကဆက်ထားပေးတယ်ဒီကြားကိုအေးနိုးတာနဲ့တပြိုင်နက်ဒါတောင်မှတောက်လျှောက်မဟုတ်ဘူးနော်အိမ်မဲ့အိမ်ရင်းနဲ့အိပ်ပျော်နေပေမဲ့ တဝက်တစ်ပြက်ကကြောအောင်တာတွေတင်မအောင်တာတွေခါအောင်တာတွေမသိဘူးလားအဲ့ဒီချိန်မှာလည်းဝိသိစစ်ကဝင်တော့မှကဲနော်ဂျားတဲ့တည်းမှာအိတ်တယ်ဆိုမှအိတ်တာတဝက်နိုးတာတဝက်ဖြစ်နေတဲ့အချိန်မှာဝိသိစစ်ရှိနေတယ်နော်အေးလုံးဝနှစ်နှစ်ချက်ချက်အိပ်ပြောရင်တော့ဘဝင်စိတ်ပေါ့နော်ဘဝင်စိတ်ကပြန်ဆက်ပေးထားတယ်ဒါကိုစိတ်ပြတ်မသွားအောင်ပေါ့ဘဝင်ဆိုတာဘဝရဲ့အစိတ်ပဲအနေနဲ့ဝိသိစိတ်နိုးကြားတက်ကြွတဲ့စိတ်တွေမဖြစ်တဲ့အချိန်ကမှစိတ်အစဉ်မပြတ်အောင်ဆက်ပေးထားတာအဲကောင်းပြီအဲ့ဒါ သူလုပ်ပေးတယ်ဆိုတော့ဒီနိုးကြတက်ကြွနေတဲ့အချိန်ခါမှာလှုပ်ရှားမှု၃မျိုးရှိတယ်ပြုလုပ်မှု၃မျိုးရှိတယ်ကိုယ်အားဖြင့်ပြုလုပ်ခြင်းနှုတ်အားဖြင့်ပြောဆိုခြင်းစိတ်အားဖြင့်ကြံစည်ခြင်းဒီ၃ခုလုံးကိုအလုံးလုံးနေအောင်လို့ပြုလုပ်ပေးရတာကအဲ့သင်္ခါရကလုပ်ပေးတာအဲ့ဒီနေရာမှာအများဆုံးအဲ့ဒီလူတွေရဲ့လှုပ်ဆောင်ချက်တွေတွေးခေါ်ချက်တွေပြောဆိုမှုတွေဖြစ်ပြီဆိုတဲ့အခါမှာအများဆုံးကမှားတာက အတွင်းထဲမှာစီမံဖန်တီးတတ်တဲ့နော်ဒါလေးကိုကြံပေးတတ်တဲ့တွေးခေါ်ပေးတတ်တဲ့ခံစားပေးတတ်တဲ့သိပေးလိုက်တတ်တဲ့အတ္တကောင်လေးရှိလိမ့်မယ်ဆိုးလေးရှိလိမ့်မယ်လို့ဒီလိုတွေးတာဒါတော့အတွင်းထဲမှာဖြစ်နေတဲ့သဘာဝကသင်္ခါရတို့ဤအကြောင်းနဲ့အကျိုးဆက်သွယ်ပြီးတော့မှပြုလုပ်ပေးချက်ဒါကအမှန်တခုเนาะအမှန်တရားသို့သောအပြင်ဘက်ကနေထင်လို့အတွင်းထဲမှာပြုလုပ်ပေးတတ်တဲ့ကာရကအတ္တလို့ခေါ်တယ်ဒူဝါပေါ့เนาะပြုလုပ် ပြုလုပ်ပေးတတ်တဲ့အတ္တကောင်မျိုးကာရကအတ္တပြီးတော့မှတခါဒီခန္ဓာကိုယ်ထဲမှာအမြဲတမ်းတည်နေတယ်အဲ့ဒီပြုလုပ်ပေးတဲ့အတ္တကလေးလေခန္ဓာကိုယ်ထဲမှာနေတယ်ဆိုတာကနိဝါတိအတွင်းမှာနေတဲ့အတ္တနော်ပြီးတော့တခါတာမီဆိုတာကအဲ့ဒီလှုပ်ဆောင်ချက်ပြောဆိုချက်တွေကိုမလှုပ်ဖဲလဲနေလို့ရတယ်လှုပ်အောင်လဲလှုပ်ပေးလို့ရတယ်ဆိုပြီးတော့သူကိုယ်တိုင်ကငါပိုင်တယ်ဆိုတဲ့အနေနဲ့ပြောရမစို့ဒီခန္ဓာကိုယ်ကသူပိုင်တဲ့အနေနဲ့ပိုင်ရှင်အတ္တဖြစ်နေတယ် ရှိတယ်လို့ယူဆတာကတကူအဲ့ဒီအတ္တ၃မျိုးဟာလူတွေရဲ့စိတ်ထဲမှာ တွေးပြီးတော့မှ opinion အဖြစ်နဲ့ထည့်ထားတာဒါဘုရားဘာသာအဲ့ဒါကိုလက်မခံဘူးအဲ့ဒါကိုလက်မခံဘူးဒါတော့သိကျင်နည်းနည်းပါးပါးဒီပြင်ဘာသာတွေခြားနာကြီးသိကျင်တော့ Google မှာရှာကြည့်လိုက် soul လို့ဆိုတဲ့စကားလုံးရိုက်ထည့်ကြည့်လိုက်နောက်ဘယ်ဘာသာတွေလက်ခံတယ်ဘယ်ဘာသာတွေလက်မခံဘူးဆိုဘုရားဘာသာလွင့်ကျန်တာအခုနက soul ကိုလက်ခံတယ်အဆိုးဆိုတာအတ္တပြောတာဘယ်တော့မှမသိဘူးဘယ်တော့မှပစ္စည်းချင်းဆိုတာမရှိဘူး ဗုဒ္ဓဘာသာ ရှိတယ်နော်အဲ့တော့ပြောင်းလဲခြင်းအစဉ်ဆက်ကနေနေတယ်အဲဒါပဲဒါကတစ်ခုနဲ့တစ်ခုအကြောင်းနဲ့အကျိုးဆက်ပြီးတော့နေတယ်ဒီလိုပဲဗုဒ္ဓဘာသာအနတ္တ doctrine အနေပြောတယ်ဆိုပြီးတော့သူတို့ရှင်းပြထားတာရှိပါတယ်အဲ့တော့ကောင်းပြီသင်္ခါရဒီအခုနကတတ္တဝါတွေထင်နေတဲ့အတွင်းထဲကလှုပ်တဲ့အခါမှာလည်းအဲ့ဒီလှုပ်အောင်လှုပ်တဲ့ဟာလေးတခုဖြစ်သွားအောင်လို့ခြေကြီးက လမ်းလျှောက်သွားမယ်နော်အာအရေးကြီးရင်ကျဲကျဲသွားမယ်ဒါတွေအရေးကြီးရင်ပြေးသွားမယ်အဲ့ဒါဖြစ်အောင်လုပ်ပေးတာလည်းလုပ်တဲ့အတ္တရှိတယ်နော်လက်ကနေလုပ်အောင်ခြေကနေလုပ်အောင်လုပ်တဲ့ခါမှာလည်းတွေးတဲ့ခါမှာလည်းဘယ်လိုပြောမလဲပြောအောင်အတွင်းနဲ့စီမံပေးလိုက်တဲ့အတ္တလေးရှိတယ်ပါဇက်ကိုလှုပ်ပြီးတော့မှပြောရမှာဟုတ်တယ်မဟုတ်လားပြောတာလည်းပဲအတန်းကတိုးတိုးပြောတာရှိတယ်အဲချိုချိုသားသားပြောတာရှိတယ်ကြမ်းကြမ်းတမ်းတမ်းပြောတာရှိတယ်တိုးတိုးပြောတာရှိတယ်ကြဲကြဲပြောတာရှိတယ်ဒီပါဇက်နဲ့ပတ်သက်လို့အကုန်လုံးကိုစီမံပြီးတော့အတ္တစီမံမယ် အေးဒါကိုမှန်အောင်ဘလို့ကြံဘလို့ကြံဆိုတာကြံအောင်လို့လုပ်ပေးတာကလည်းရှိတယ်ဒါတော့အဲ့ဒီသုံးမျိုးလုံးကိုတဲ့အတ္တကချုပ်ကင်ထားတဲ့စင်တာမှာထိုင်ပြီးတော့နော်စင်တာမှာထိုင်ပြီးတော့မှချုပ်ကင်ပြီးတော့မှဒါလိုရင်ဒါဒါလိုရင်ဒါဆိုတဲ့သဘောမျိုးကိုပြောတာကိုနေလို့ဆရာရှင်ရင်ကိုနေသွားမင်းလှုပ်လိုက် तू ကတော့ဒီမှာထိုင်နေမှာနော်နှုတ်နေပြောရမှာမင်းပြောလိုက်ဒီလိုပြောစိတ်ကကြံမင်းဒီလိုကြံလိုက်ဟောအဲ့ဒီသုံးခုလုံးကိုဒီအတ္တကနေချုပ်ကင်ပြီးတော့မှ စီမံပေးနေတယ်ဖန်တီးပေးနေတယ်အဲ့ဒီဟာမျိုးကို ရှိတယ်လို့ယုံကြည်ထားတာယုံကြည်တဲ့အတွက်ကြောင့်မြတ်စွာဘုရားမဟုတ်ဘူးတဲ့အဲ့ဒီလှုပ်ဆောင်ချက်ကာယကံပြောဆိုမှုဝစီကံကြံစီတွေးတောမှုမနောကံသုံးခုလုံးဒီသင်္ခါရတွေအလုံးလုံးနေတာနော်ကြံလို့ဖြစ်အောင်ပြောလို့ဖြစ်အောင်ကိုယ်နဲ့လှုပ်လို့ဖြစ်အောင်လို့နောက်ကနေဖန်တီးပေးနေတဲ့ အကြောင်းတရားတစ်ခုရှိတယ်အဲ့ဒီအကြောင်းတရားတစ်ခုကလှုပ်ဆောင်ခြင်းဖြစ်အောင်ပြောဆိုမှုဖြစ်အောင်ကြံစည်မှုဖြစ်အောင်လှုပ်ဆောင်ပေးနေတာအတ္တမဟုတ်ဘူးဆိုပြီးတော့အဲ့ဒါကိုညင်းချက်နော်မြတ်စွာဘုရားပယ်ချလိုက်တယ်ဆိုပါတော့တတ္တဝါတွေအလုံးကတစ်ဖက်မြတ်စွာဘုရားကပွင့်တဲ့ခြင်းကတရားထဲပဲထားပါတော့အနတ္တလက္ခဏာတို့ဟောတဲ့ချိန်မှာတော့အရိယာတွေတော့ပေါ်ပါပြီသို့တော့သူတို့ကို၌တည်ပင်လျင်ဒီ အတ္တမိမာနဆိုတဲ့ဟာလေးတွေရှိနေသေးတဲ့အတ္တလေးတွေရှိနေသေးတဲ့အတွက်ကြောင့်မလို့မြတ်စွာဘုရားအနတ္တလက္ခဏာသုတ်တံဟောရတယ်လို့ဦးဇင်းစောစောရှင်းပြခဲ့ပြီးသားရှိတယ်။ဒါကြောင့်အတ္တနဲ့ပတ်သက်တာကိုလောကကိုဒါကျင်ညာချက်ထုတ်တာပဲ။အဲ့ဒီမှာပထမဆုံးသင်္ခါရတို့ဒီအတ္တမဟုတ် ဆိုတာလေးကိုအရင်ဖတ်ကြည့်ရအောင်။နော်။ကိုဖြင့်ပြုလုပ်မှု Ahem. <clears throat> နကပြောတာရဲ့အဓိပ္ပာယ်ပါပဲကိုနဲ့ပြုလုပ်မှုကာယကံနှုတ်နဲ့ပြောဆိုမှုဝစီကံစိတ်နဲ့ကြံစီတွေးတောမှုမနောကံအဲ့ဒါတွေဖြစ်ပေါ်လာဖို့အတွက်ကိုတဲ့စေရနာဥစည်းသောစေတသိက်50အဘိဓမ္မာမှာစေတသိက်က52ခုရှိတယ်ဝေဒနာကသူ့အလုပ်ကိုသူလုပ်ရတယ်နော်ခံစားမှုမှန်သမျှကိုသူကစိတ်တတ်မှတ်ပေးရတယ်တင်ညာကတော့တွေးသမျှတွေအကုန်လုံး level လိုက်တက်ပြီးမှတ်ပေးရတယ်နော်ဆိုတော့သူတို့နှစ်ခုကသူ့အလုပ်သူလုပ်တော့ကျန်တာတွေကစေရနာကဥစည်းရတယ် အမှန်ကတော့ပြောမယ်ဆိုရင်ဝေဒနာကလည်းစေတနာပါရတယ်သူ့အလုပ်နာမည်တခုတက်လိုက်တဲ့အတွက်ကြောင့်မလို့ဝေဒနာရဲ့ခံစားမှုဖြစ်အောင်ကလည်းပဲသူကပဲလိုက်နှိုးဆော်ပေးနေရတာသူရဲ့နှိုးဆော်တိုက်တွန်းမှုမပါရင်မဖြစ်ဘူးအဲ့ဒီတော့ဒီကျန်တဲ့စေတသိက်90ကိုအလုံးလုံးဖို့အတွက်ကိုစေတနာကခေါင်းဆောင်လုပ်ရတယ်သူ့အလုပ်ကိုလည်းသူလုပ်ရသေးတယ်ကျန်တဲ့သူတွေသူ့ဆိုင်အဆိုင်ရပေါ့ဗျာအလုပ်တွေကိုလုပ်ဖို့လည်းလိုက်ပြီးတော့နှိုးဆော်ပေးနေရတာ မင်းပြီးပြီလားမင်းပြီးပြီလားမင်းပြီးပြီလားမင်းလုပ်ပြီးပြီလားအကုန်လိုက်ဆက်တာမဟုတ်လားအေးစူပါဗိုက်ဇာတွေဆက်တယ်လို့အဲ့ဒီလိုဆက်တာကိုစေတနာကလုပ်ရတယ်သူ့အလုပ်လည်းသူလုပ်ရတယ်သူ့လိုသူ့လက်အောက်ကလူတွေသူတို့လုပ်ရမယ့်အလုပ်ကိုလည်းပြီးမပြီးသူကပဲလိုက်နှိုးစော်ရတာအဲ့ဒီလိုမျိုးနှိုးစော်တာလှုပ်တော့လှုပ်တော့လှုပ်တော့လှုပ်တော့လို့ပြောပေးတာတွန်းပေးတာနှိုးပေးတာကိုသင်္ခါရခေါ်တယ်။ကဲဦးဇုံတို့နားလည်တဲ့သင်္ခါရနဲ့တူရဲ့လား။ဦးဇုံတို့သိတာတော့သင်္ချမ်းကသင်္ခါရသင်္ခါရဆိုတာကြီးပဲသိတယ်။ နော်ဒါကြောင့်သင်္ခါရနှလုံးနောက်မှာကွဲတဲ့ကြောင့်ထည့်ထားပါတယ်ဒါကြောင့်အဘိဓမ္မာမှာအဲအဘိဓမ္မာမဟုတ်ဘူးပေါ့လေရိုးရိုးပြောကြပါစို့နော်ခန္ဓာ၅ပါးနဲ့ပတ်သက်လို့သင်္ခါရခန္ဓာဆိုရင်လုပ်ငန်းတစ်ခုဖြစ်အောင်ပြောတာဖြစ်ဖြစ်နော်ကိုယ်နဲ့လှုပ်တာဖြစ်ဖြစ်ကြံစီတာဖြစ်ဖြစ်ဖြစ်အောင်လို့တိုက်တွန်းပေးတာနှိုးဆော်ပေးတာနော်ပြင်ဆင်ပေးရတာစီမံပေးရတာကိုသင်္ခါရလို့ခေါ်တယ်လို့အဲ့ဒါမှတ်ပါ သူကလည်းပဲအစုကြီးနဲ့လောက်ရတဲ့အတွက်ခန္ဓာနဲ့တွဲသင်္ခါရခန္ဓာနော်ဆိုလိုတာကစေရနာဥစည်းတဲ့အဖွဲ့လို့ပြောတာသူတို့လည်းပဲ alliance လုပ်ထားရတာပဲနော်တယောက်တည်းမရဘူးအကုန်လုံးကသူတို့ကလည်းဖွဲ့စည်းထားရတယ်နော်ကောင်းပြီဒါတော့စေရနာစေတသိက်ဥစည်းတဲ့စေတနာဥစည်းတဲ့စေတသိက်ပေါင်း90တို့ကလုတ်ပေးရတယ်တဲ့အဲ့ဒါတကယ်ပြုတ်လို့သူတွေနောက်ွယ်မှာရှိတယ် ဒါပေမဲ့90လုံးကအကုန်လုံးလောက်တာလားဆိုမဟုတ်ဘူးဒါလည်းမှတ်ထားအောင်ဆိုင်ရာကိစ္စသူနဲ့ဆိုင်တဲ့ကိစ္စမှာ तू ထွက်လာမှာနော်ဒါတော့စေတနာကတော့ဘာပဲလုပ်လို့ तू ကတော့ပါကိုပါမယ်ကုသိုလ်လုပ်လို့အကုသိုလ်လုပ်လို့ဘာပဲလုပ်လို့ तू ပါတယ်ဒါကြောင့်တချို့တွေမှာတစ်ခါတလေပြီးတော့မှတက်တဲ့လူတွေပြောတာရှိတယ်နော်အကုသိုလ်တွေကိုရရစစ်စစ်ကြောက်လန့်ပွေရာတွေလှုပ်လို့ရှင်လဲစေရနာကောင်းကောင်းနဲ့လှုပ်တယ်လို့ပြောလို့ရတယ်တချို့ကအကုသိုလ်ဟာ တခါတည်းပေးလာကမ်းလာရေရောလာလှူလာတန်းလာကုညီလာပြန်သိစေတနာကောင်းတာပဲဆိုတော့အဲဦးဇင်းတို့ဗုဒ္ဓဘာသာတွေများသောအားဖြင့်ဗမာပြည်ကလူတွေပေါ့ဗျာဒီပြည်နိုင်ငံတော့ဦးဇင်းလည်းမသိဘူးသူတို့အသုံးနှုန်းရတိတ်ပြီးတော့ကောင်းတာတွေလုပ်နေပြီဆိုဟာသိစေတနာကောင်းတာပဲဆိုတော့အထင်အားဖြင့်စေတနာကောင်းတဲ့ဘက်မှာပဲရှိတယ်ဆိုတာမျိုးဖြစ်မသွားဘူးလားအဲဖြစ်သွားတယ်အမှန်ကမဟုတ်ဘူးစေတနာကစိတ်တစ်ခုရုပ်60ရှိသမျှစိတ်အားလုံးနဲ့လိုက်ရှင်တွဲမလုပ်ပေးရဘူးလားဘာပဲလှုပ်လှုပ်သူပါမှဖြစ်တယ်ဒါမျိုး ဒါကြောင့်အာကုသူကိုလှုပ်တဲ့ခါမှလည်းပဲနော်ပြင်းပြင်းထန်ထန်ရရဆက်ဆက်လှုပ်ရင်လည်းအဲ့ဒါစေတနာကောင်းကောင်းနဲ့လှုပ်တာပဲဒါတော့အာကုသူကိုလှုပ်တော့ကံကြတော့အာကုသူကံအဲ့ဒီကံကစေတနာထန်သလောက်ဝိဘက်ကြတော့လည်းထန်တာပဲနော်စေတနာကိုကံလို့ခေါ်တယ်ဆိုတာအဲ့ဒါပြောတာလှုပ်စင်တုန်းကစေတနာလှုပ်ပြီးတဲ့အချိန်ကျတော့သူ့ကိုကံလို့ပဲခေါ်လိုက်တော့တာပေါ့ဒါတော့လှုပ်နေစေအချိန်ကာလမှာစေတနာရဲ့အနိုင်အမြင့်အတက်အကျသူ့ရဲ့ degree ပေါ့ဗျာပြောမယ်ဆိုရင် လှုပ်တဲ့သူ့ရဲ့စေတနာကန့်တတ်ချက်ကဒီလောက်နဲ့လှုပ်သလားဒီလောက်နဲ့လှုပ်သလားဒီလောက်နဲ့လှုပ်သလားအဲ့ဒီအတိုင်းပဲဟောဘက်မှာအကျိုးကအဲ့လိုလိုသွားတာသူ့ရဲ့ level တိုင်းသွားတာသွားတော့လှုပ်ပြီးပြီဆိုရင်တော့ဒါကိုကံလို့ခေါ်လိုက်တယ်စေတနာနဲ့ကံကအတူတူလို့တော့ပြောတယ်ဒါပေမဲ့လှုပ်နေစေဆိုရင်စေတနာခေါ်တယ်လှုပ်ပြီးရင်တော့ကံလို့နာမည်ပေးလိုက်တော့တာပေါ့နော်သူကြတော့စေတနာလို့မပြောတော့ဘူးသို့တော့အတူတူတော့အတူတူပါပဲတဲ့အဲ့တော့ကောင်းပြီဟောဒီကံတွေဟာကုသိုလ် ဖြစ်ဖြစ်အာဟုသူဖြစ်ဖြစ်ကုသိုလ်ဆိုရင်ကုသိုလ်ကံအာဟုသူဆိုရင်လည်းအာဟုသူကံအဲ့ဒီကုသိုလ်အာဟုသူကံတစ်မျိုးမျိုးကိုနော်လှုပ်တဲ့အခါမှာစေရနာရဲ့အနှိမ်အမြင့်အနှေးအမြန်အတက်ဟောတက်ကြွမှုနော်နှုံနှင်းမှုတွေကြည့်ပြီးတော့မှကံရဲ့ဒီဘက်ကအကျိုးပေးမှုအနှိမ်အမြင့်ကကွာသွားတာဒါကြောင့်အလုပ်တစ်ခုလုပ်ပြီဆိုရင်တချို့ကပြောတယ်လေနည်းနည်းဟိုကောင်းတဲ့လုပ်ငန်းတစ်ခုလုပ်နေတယ်ဆိုပါတော့ သူကြည့်ရတာကခိုင်းလို့လောက်ရတဲ့ပုံစံမျိုးတာဝန်ရှိလို့လောက်ရတဲ့ပုံစံမျိုးမတတ်တာလို့လောက်ရတဲ့ပုံစံမျိုးဆိုမင်းလည်းကွာစေတနာလည်းနဲပါလိုက်တာတိကျစိတ်စိတ်ပါလက်ပါလက်လှုပ်ရှားမှာကွာနဲ့မပြောဘူးလားအေးစိတ်ပါလက်ပါလို့ပြောခြင်းဒီအမှန်စေတနာထက်တဲ့တန်ဆန်နဲ့လုံးလို့ပြောတာပဲစိတ်ပါတယ်ဆိုတာစေတနာဘာမှစိတ်ပါလာမှာတက်ကြွလာမှာဒါတော့စေတနာတွေကိုနှိုးလိုက်တာပဲဒါစေတနာတွေကိုနှိုးလိုက်တာပဲဒါတော့အလုံးလုံးတဲ့အခါမှာမိမိလုပ်တဲ့လုပ်ငန်းအပေါ်မှာနော် ကောင်းကောင်းမုံမုံတိတိကျကျမျက်မျက်ဆန်းဆန်းတတ်တတ်ရရနော်အဲ့ဒီလိုမျိုးဖြစ်အောင်လုပ်တာစေတနာကဥဆောင်တယ်ဒါတော့အာကုသိုလ်ရမှာလည်းပဲသူကဥဆောင်တာပဲကုသိုလ်ရမှာလည်းသူကဥဆောင်တယ်ဒါကြောင့်သူကနဲ့သူအာကုသိုလ်မှာလည်းမျိုးစုံလိုက်နေကွဲတယ်ကုသိုလ်မှာလည်းမျိုးစုံကွဲသေးတယ်နော်ဒါတော့အကြမ်းမြင့်ခွဲလိုက်တော့ကုသိုလ်ကံအာကုသိုလ်ကံနှစ်ခုလုံးကိုစေတနာနေပဲဥဆောင်ပြီးတော့လုပ်ရတယ်အဲ့ဒီလုပ်တဲ့ဟာမှန်သမျှကိုသင်္ခါရလို့ခေါ်တယ်လုပ်တဲ့လုပ်ငန်းတစ်ခုကောင်းတာဆိုတာမပြောဘူး လုပ်တဲ့လုပ်ငန်းတစ်ခုပဲဖြစ်ဖြစ်ပြောတာပဲဖြစ်ဖြစ်ကြံစီတာပဲဖြစ်ဖြစ်ပြီးမြောက်အောင်လို့တွန်းအားပေးတာနှိုးဆော်ပေးတာတိုက်တွန်းပေးတာစီမံပြုပြင်ပေးရတာနောက်ကအဲ့ဒါကိုသင်္ခါရနော်ဒါကြောင့်စေတသိက်90တို့ကပြုလုပ်ပေးရည်စီမံပေးရည်ပြုပြင်ပေးရည်စီမံပေးရတယ်ဆိုတာအဲ့လုပ်ငန်းပြီးအောင်လို့ပြုပြင်ပေးရတယ်ဆိုတာကလိုတဲ့အနေအထားအလိုက် နော်ဘသူတွေလိုတယ်လဲလိုတာတွေ तू တွဲခေါ်သွားမှာပဲဒီဟာနဲ့ဘသူလိုတယ်လဲဒီလုပ်ငန်းကဘသူတွေလိုတယ်လဲဘယ်စိတ်တွေလဲဘယ်စိတ်တသိတွေလဲစသည်ဖြင့်ပေါ့ထို့ကြောင့်ကိုနှုတ်စိတ်အမူအရာမှန်သမျှကိုငါကပြုလုပ်နေသည် ဟုထင်မှတ်ကဤသင်္ခါရခန္ဓာတရားစုကိုအတ္တကောင်အနေဖြင့်ဆွဲလန်းကြ၏ဒါတော့ကောင်းပြီစဉ်းစားစရာတစ်ခုကိုစဉ်းစားလိုက်တယ်ဆိုရင်တွေးစရာလုံးတွေးလုံးလေးတွေအများကြီးထွက်လာတယ်မိမိရဲ့ဘုဒ္ဓတပတ်ဝန်းကျင်နော်အခြေခံပြီးတော့မှ ဘုဒ္ဓကျဲရင်ကျဲတဲ့လောက်စဉ်းစားတယ်နော်ကျဲတဲ့လောက်စဉ်းစားတယ်အေးသူ့ရဲ့လေ့လာခဲ့တဲ့ပညာနဲ့ရင်နဲ့တဲ့လောက်စဉ်းစားတယ်ဒါကြောင့်မလို့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်တို့တရားအထုတ်တဲ့အခါမှာရှင်သာရိပုတ္တရာက15ရက်နောက်ကြပြီးမှတရားရတာညံနေလို့လားညံကြီးလို့လားဆိုတော့ညံကြီးလို့ကျဲသွားတာတဲ့အဲ့ဒါလည်းမှတ်ထားအောင်ရှင်မောကလန်က9ရက်နဲ့သူကရန်တာဖြစ်တယ်ရှင်သာရိပုတ္တရာက15ရက်အထုတ်မှရန်တာဖြစ်တယ်ဒါတော့ဘာဖြစ်လဲလို့ဆိုတော့သူတလုံးအဘိဓမ္မာ စကလုံးတစ်လုံးထွက်လာပြီဆိုတာနဲ့အဲ့ဒီဟာနဲ့ပတ်သက်ပြီးအကုန်တိုင်းဝိုင်းပြီးတော့အကျဲကြီးချက်ပြလိုက်တော့မပြီးနိုင်ဘူးဖြစ်နေအဲ့ဒါကြောင့်ကြာတာညံနှေးလို့မဟုတ်ညံကြီးလို့ကြာတာနော်ကောင်းပြီဒါတော့အဲ့ဒီတွေးတာတွေခေါ်တာတွေအားလုံးမှန်သမျှမှာမိမိရဲ့တွေးခေါ်တာတွေဟာဒီအကောင်လေးအတ္တကောင်ကလေးကစီမံပေးလို့ငါတို့စိတ်ဒီတွေးလို့ခေါ်လို့ရတာလို့အဲ့ဒီလိုဆွဲသွားတာထင်သွားတာဒါကိုပြောတာနော်ကိုယ်တည်းလုပ်တယ် အဲ့ဒီလှုပ်ဖို့အတွက်ကလေးကို तू ကအချိန်ကိုက်မှားအောင်လှုပ်အောင်ဥပမာအဖြစ်ပြောမယ်ဆိုရင်တန်ချောင်းလေးသေးသေးကိုလက်ကလေးနှစ်ချောင်းနဲ့ကိုင်းတူလေးနဲ့ရက်ရတော့မယ်ဆိုရင်သိသတိမထားဘူးလားချော်သွားတာနဲ့လက်သက်ထိတော့မှာပဲဆိုတော့အဲ့ဒီတန်ချောင်းလေးနဲ့တူလေးနဲ့ကိုကက်အောင်လို့တခါတည်းချိန်သားကက်အကုန်လုံးစီမံပေးနေတာဟောဒီကာယကံထဲမှာလဲသူတို့အတ္တလုပ်ပေးတယ်တဲ့နော်ဝိဇ္ဇနောကတော့ attention ဟုတ်တော့မလားတတိထားတော့မပြောဘူးလားတခုအရေးကြီးပြီဆိုရင်တတိထားအန္တရာယ်ရှိရင်ဟောတတိထားဆိုတော့ လှုပ်တဲ့ဟာမှာစိတ်ကိုဘေးကိုမရောက်စေနဲ့ဒီမှာထားဒါတော့နော်စေတနာကဘာလုပ်တယ်လဲစိတ်ကလည်းမင်းဒီမှာစိုက်နေစေတနာကပြောပြီနော်ကိုယ်လည်းပဲဟေ့မင်းလက်ကိုမရွေ့စေမရွေ့စေနဲ့ချိန်ထားဒါစေတနာကပဲလုပ်ပေးရတယ်ဒါတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့ action ရောစိတ်နဲ့ပတ်သက်တာနှစ်ခုလုံးကိုဒီဟောဒီတန်ချောင်းလေးသေးသေးတန်မိုးလေးပေါ်မှာစိတ်ရောကိုယ်ရောအချိန်ကြိုက်တက်အောင်လုပ်တာ ဒါကိုသူတို့အတ္တကလုပ်တယ်ဒီညာလေးကိုဒါပေမဲ့ဒီမှာကြတော့မဟုတ်ဘူးစိတ်ကတခြားမသွားနဲ့ဒီပေါ်မှာစိုက်ထားဟိုတွေးဒီတွေးဆိုရင်စိတ်လွဲနေပြီချော်နေပြီအေးခန္ဓာကိုယ်ကလည်းဒီလက်တွေနေတဲ့အနေထားကလည်းပဲတဲ့တဲ့ချိန်တူမတက်ရင်တန်ချောင်းလွှဲရင်လက်မရိုက်မိမှာဟောဒါတော့တေးသေးချာချိန်မိမို့လားအဲ့ဒီလှုပ်ဆောင်ခြင်းပြောတာဆိုတော့အဲ့ဒါကကိုကမလွဲအောင်ကိုကစိတ်ကတေးချာစိုက်ပြီးတော့မပြင်ပေးရဘူးလားလွဲတဲ့ထင်ရင်တဲ့ပြီးဟောစိတ်ကလည်းပဲစိတ်တွေဝင်နေတဲ့ထင်ပြန်ပြီးတော့ focus လုပ်ရတယ်အဲအဲ့ဒီ mentally action mental action နဲ့ bodily action နှစ်ခုလုံးကိုဒီကသင်္ခါရကပြင်ပေးတာတနည်းစေရနာခေါင်းဆောင်ပြီးတော့မှဒီလုပ်ငန်းတစ်ခုပြီးအောင် तू ကကာယကံရောမနောကံရောတနည်းစိတ်နဲ့တွေးတာရောကိုယ်နဲ့လှုပ်ထားတဲ့နှစ်ခုတက်အောင်စေတနာကဥဆောင်ပြီးလှုပ်ပေးတယ်ဆံရဆံရတွေကိုလှုပ်ဟက်လှုပ်ဟက်လှုပ်ဟက်ဒါလှုပ်ဟက်လှုပ်ဟက်ဆိုပြီးတော့တွန်းအားပေးတာသင်္ခါရပြင်ပေးတာစီမံပေးတာ တက်အောင်လုပ်ပေးတာချိန်ပေးတာစိတ်ကိုစူးစီးပေးတာကဲရှင်းပြီနော်အဲ့ဒါသင်္ခါရပဲဒါတော့ကန်ကြည့်အခုတန်ချောင်းလေးတစ်ချောင်းရိုက်မယ်တန်ချောင်းတစ်ချောင်းရိုက်တဲ့ထက်မှာအကုန်လုံးလှုပ်သွားတာသင်္ခါရစီမံသွားတာဒါတော့စိတ်ရောကိုယ်ရောနှစ်ခုလုံးတွဲပြီးတော့အလုပ်လုပ်ရတယ်စကားမပြောဘူးပဲထားစကားပြောလို့မဖြစ်စကားများနေတေချာဖို့ဟိုလည်းဖြစ်တော့မှစိတ်ကလွဲတော့မှတန်ချောင်းသေးသေးလေးပဲကိုယ်လက်မှာရိုက်ပြီးတော့မှဆိုတော့စကားမပြောရတော့စကားပိတ်ထားပြီပါးစပ်ကတော့ပိတ်လိုက်တော့ခင်ဗျားတို့ကနှစ်နှစ်မျိုးပဲ ဘာဖြစ်လဲဆိုစိတ်က focus မလုပ်အောင်လားနံပါတ်1ကဲအရေးကြီးတဲ့လုပ်ငန်းသေးမွားတဲ့လုပ်ငန်းတခုလုပ်ပြီဆိုတာနဲ့တပြိုင်တည်းမလုပ်ခင်တခါစိတ်ကို focus လုပ်ပလိုက်ရတယ်ရှိသမျှ attention ဒီမှာပေးရတယ်မျက်မှန်မကောင်းသေးသွားလဲဝရဝါဒနဲ့သွားလို့တေချာပေါက်ထိမှာအပေါက်ထိုးမယ်ဟောမျက်မှန်မကောင်းမလဲရဘူးလားစောစောမျက်လုံးကြည့်နေကြမဟုတ်ရင်မျက်မှန်တက်အေးမျက်မှန်မမှန်သေးရင်ထက်လဲအောင်အနီးကလွယ်လားဟုတ်တော့မလားခိုင်းအဲ့ဒါဘာလို့တာ ပြင်ပေးရတာကဲအဲ့ဒါကိုပြောချင်တာပြင်နေတာမဟုတ်လားလို့ကဲအလုပ်တကူမလုပ်သေးဘူးဒါမဲ့ကြိုက်မကြိုက် ပြင်မိနေတာဒါတော့အပေါက်ထိုးမဲ့သူကအပေါက်မမြင်ရင်မျက်လုံးကမျက်မှန်မတက်ဘူးဆိုကမျက်မှန်တက်တယ်အဲ့ဒီမျက်မှန်ဒီပင်လဲမကြိုက်သေးဘူးဆိုနောက်တက်လဲလဲရတယ်ပြီးတော့ချင်ရတယ်ကြီးရတယ်စိတ်ကိုညင်အောင်ထားရတယ်အားလုံးဒီသင်္ခါရလို့ခေါ်ပါတယ်ပြင်ပေးနေတာစီမံပေးနေတာဒါကြောင့် စီမံပေးရည်ပြုပြမယ်ထို့ကြောင့်ကိုနှုတ်ဆက်အမူအရာမှန်သမျှကိုငါကပြုလုပ်နေသည်ဟုထင်မှကဟောလုပ်နေတဲ့လုပ်ငန်းလေးတွေကအမတန်မှတခါတည်းတေးသေးသွယ်သွယ်လေးတွေကိုအချိန်သားကမှန်အောင်ကန့်အောင်တွေးရခေါ်ရလုပ်ရကန်ရတဲ့အခါမှာဒီလုပ်ငန်းရဲ့အနဲ့အတိတ်အနဲ့ကွာရင်ကွာသလိုမျိုးအံ့ဩဖွယ်ရကောင်းတယ်သူရဲ့တွေးခေါ်ကြံစည်ချက်တွေကလူတွေရဲ့ကြံစည်ချက်တွေအဲ့ဒီလိုမျိုးဖြစ်လို့ဒါကတော့တာမန်လူတော့မဖြစ်နိုင်ဘူး မဖြစ်နိုင်တော့ဒီအထက်မှာဒါလေးတွေကိုအားလုံးအချိန်သားကြိုက်လိုချင်တာဖြစ်အောင်အတွင်းထဲကနေပြီးတော့ပြုတ်ပေးစီမံပေးနိုင်တဲ့တခုခုရှိရမယ် something ပေါ့ဗျာတွေးရင်းကနေပြီးတော့မှကြိုက်ဒါဆိုရင်စိုးဖြစ်ရမယ်ဆိုပြီးတော့ယုံကြည်ခဲ့တာဦးဇင်းတို့ရှင်းခဲ့ပြီးပြီနတ္တလက္ခဏာသုတ်စောတော့ကဗြဟ္မာကြီးကစခဲ့တာပါတခြားမဟုတ်ပါဘူးဘယ်သူကစခဲ့လဲဗြဟ္မာကြီးကစထည့်ပေးလိုက်တာပဲ ဟောဒီလောကကြီးကိုငါဖန်ဆင်းတယ်ဟောဒီတတ္တဝါရှိသမျှငါဖန်ဆင်းတယ်တတ္တဝါတွေနေဖို့အတွက်ဩဃာသလောကကြီးငါဖန်ဆင်းတယ်နော်အဲ့ဒါလေးနဲ့စပြီးတော့မှဂိုင်တာဆိုရင် तू ထက်မွေးပေးလိုက်တဲ့ तू ပေါက်ဖွားလိုက်တဲ့အတ္တလေးတွေမှာလည်းပဲသူ့ရှိကပါလာတဲ့အတ္တအသေးကလေးတွေရှိရမယ်အဲ့ဒီအတ္တအသေးကလေးကနေပြီးတော့မှရှင်နေအောင်လဲ तू ကဖန်တီးပေးတယ်ဟောဒီခန္ဓာကိုယ်ကြီးရဲ့လှုပ်လှုပ်ကိုင်းလို့စားလို့တောက်လို့တွေးလို့ခံလို့ကြံလို့ရအောင်လဲ तू ကဖန်တီးတယ်ဒီဒီခန္ဓာကိုယ်သေးနောက်တော့ဘုရား तू ပဲပြောင်းသွားတယ်ဒီလိုမဟုတ်လား အေးအဲ့အတ္တလေးကိုပြန်ရည်ညွှန်းနေတာအဲ့ဒါလေးတော့မမေ့နဲ့ဒါလေးကပဲ तू ကနာမည်မျိုးမျိုးနဲ့ခုနှစ်ချီကတဲ့သူလိုပဲအဝတ်တစ်ခုတစ်ခုလဲထုတ်ပြီးတော့မှ तू စီမံပေးနေတာနော်အဲ့ဒီတော့ကောင်းပြီလူသားတွေကတွေးခေါ်လို့မိမိတို့ကမနိုင်တော့ဘူးဆိုလို့ရှိရင်အဲ့ဒီလိုမျိုးနောက်ဆုံးသူ့ကိုပုံချလိုက်ပြီးတော့မှဩအခုနကငါဆိုတာတခြားပြောတာမဟုတ်ဘူးအတ္တကလေးကိုပြောတာ ငါလို့ခေါ်ဆိုရတဲ့အမကန်အတွင်းအနှစ်သားဟုတ်တော့မဟုတ်လားစောစောဦးဇင်းတို့ဘာသာပြန်ခဲ့တဲ့ထက်မှာပါတော့မဟုတ်လားအတွင်းသားအထယ်ကိုဆိုတာအဲ့ဒါကိုပြောချင်တာဒါတော့အတွင်းသားအထယ်ကိုလို့ပြောကြပြီခေါ်ဒီအခွန်ကြီးပါရလားဆိုတော့မပါဘူးဦးဇင်းတို့အခွန်ကြီးဒါကြီးอ่ะတကယ်အတွင်းထဲမှာအနှစ်သာရကနော်အဲ့ဒီခုနကစိုးလို့ခေါ်တဲ့ဟာလေဒါလေးကအဓိကပါဠိလိုတော့အတ္တခေါ်တယ်သူတို့ဟိန္ဒူမှာအတ္တမလို့ခေါ်တယ် အဲ့ဒါလေးကအဓိကဖြစ်နေတယ်ဒါကြောင့်အဲ့ဒီလုံမှုတွေဒီကံသုံးပါးပြုလုပ်မှုတွေကအခုနကကဘာဥအစအစောပိုင်းကတော့မြမကြီးကနောက်ပိုင်းကျတော့ဘာသာရေးတွေရဲ့တွေးခေါ်မှုတွေရဲ့မျိုးမျိုးကြောင့်မလို့အဲ့ဒီဟာတွေဖြစ်ပြီးတော့လူတွေရဲ့ပြုလုပ်ဆောင်မှုတွေပြုလုပ်အဲသင်္ခါရရဲ့ပြုလုပ်ဆောင်ရွက်မှုမှန်သမျှတွေကိုငါဆိုတဲ့အတ္တကောင်လေးကစီမံတယ်ပြုလုပ်တယ်ပြောဆိုတယ်တွေးခေါ်ကြံစီတယ်လို့အဲ့ဒီလိုထင်ခဲ့ကြတာအဲ့ဒီတော့ သင်္ခါရစေတနာဥစည်းတဲ့ပြုလုပ်ဆောင်ရွက်မှုတွေကိုတတ္တဝါတွေကငါဖြစ်နေကြံစီပြီးတော့အခုလူသားတွေလုပ်နေတဲ့ကာယကံနဲ့ပြုလုပ်မှုနှုတ်နဲ့ပြောဆိုမှုဝစီကံစိတ်နဲ့ကြံစီမှုမနောကံမှန်သမျှသည်သူ့ရဲ့နောက်ွယ်ကအချုပ်ကလေးရှိပါတယ်တဲ့သူတို့ထင်တာကနော်အတ္တခေါင်ကလေးဒါကိုမြတ်စွာဘုရားမဟုတ်ဘူးတဲ့သင်္ခါရလောက်တာဘသူဥစည်းတယ်လဲစေရနာဥစည်းတယ်ဆံရဆံရအကြောင်းနဲ့မှသူ့ သူ့ရဲ့ co-worker တွေအကုန်လုံးစုစုပြီးတော့လောက်ရတာဖြစ်တဲ့အတွက်သူ့ကိုအစုတစုဖြစ်လို့သင်္ခါရခန္ဓာပြုပြင်စီမံပေးတဲ့အုပ်စုတစ်ခုဒါကိုပါဠိလိုသင်္ခါရခန္ဓာလို့ခေါ်တာအဲ့ဒီတော့ဤဆွမ်းမျိုးကိုခန္ဓာကိုယ်တို့၌ပြုလုပ်ပေးသူအတ္တကလေးရှိသည်ဟုဆွလန်းသောကြောင့်နော်လှုပ်ပေးနေတဲ့အတ္တကလေးရှိတယ်လို့ဆွဲလန်းတဲ့အတွက်ကြောင့်ဒါကိုရှေးတုန်းကတော့ပါဠိလိုကာရကအတ္တလို့ခေါ်တယ်ကာရကဆိုတာပြုလုပ်သူ အတ္တကတော့အတ္တပေါ့ပြုလုပ်ပေးတဲ့အတ္တလို့ဒီလိုဆွဲတာအမှန်မှာတော့ကာရကအတ္တဆိုတာဟုတ်ရဲ့လားမဟုတ်ပေးဘူးတဲ့မြတ်စွာဘုရားသင်္ခါရအစုတွေအလွတ်လောက်တာတဲ့နော်ကဲကောင်းပြီဟောဒီသင်္ခါရကိုသူတို့စွဲတယ်လို့သူတို့ထင်တယ်လို့မျိုးအတ္တဆိုရင်အတ္တတော့မြည်သည်တဏိအတ္တပိုင်ပါတယ်ဆိုတဲ့ तू ဟာထားပါအတ္တတော့မှာအတ္တရှိတယ်ပဲထားအတ္တရှိခဲ့တယ်ဆိုလို့ရှိရင်ဒီခန္ဓာသူ့ခန္ဓာသူ့အခွန် तू နေတဲ့အိမ်ဖြစ်နေပြီ ။ तू ဒီခန္ဓာပေါ်မှာ तू base လုပ်ပြီးတော့ तू တည်နေတာပဲခိုင်။ဒါတော့ तू တည်နေတဲ့ तू ရှိနေတဲ့ तू ရဲ့ဟောဒီတရားနေရခန္ဓာကိုယ်ကြီးက तू ပိုင်ခဲ့တဲ့ဆိုရင်ဒီခန္ဓာကို သူ့ကြောင့်လို့ပြဿနာဖြစ်အောင်ဘာလို့လုပ်ရတာလဲ။ဒါစဉ်းစားကြည့်ရဖြစ်လာတယ်။နော်။လူတွေဟာကိုယ်ခန္ဓာကိုယ်ရဲ့လို့လူတိုင်းသမုတ်ထားတာတတ်မှတ်ထားတာပဲ။နော်။စိတ်ယူပေါက်ပြီးတော့ဒေါသဖြစ်တဲ့အချိန်ကလွဲရင်ကြံတဲ့အချိန်မှာကိုယ့်ကိုယ်ကိုနာစီခက်ဖြစ်တာမျိုးမရှိပါဘူး ငါဘာသာကအိုစီဟဲ့လို့ဆူတောင်းတယ်သူလည်းမကြောက်ဘူးပါဘူးလှအောင်ပဲဆူတောင်းတယ်ငါဘာသာကတော့အယုတ်ဆုပ်အောင်မကောင်းတာတွေဖြစ်အောင်လို့ဘယ်သူမှဆူမတောင်းဘူးဒါပေမဲ့လူတွေကဖြစ်နေတာမဟုတ်ဘူးလားဖြစ်နေတယ်ဆိုရင်ဒါသဘောမကျတော့ဘူးသဘောမကျဘူးဆိုတာနဲ့တပြိုင်တည်းပဲကိုယ်ဆန္ဒနဲ့သူဖြစ်တာနဲ့ပြောင်းပြန်ဖြစ်ပြီးဒါဆိုရင်နော်အတ္တဒီဘာကလို့ဒီလိုလူတွေမကြိုက်တရားကိုဖြစ်အောင်လုပ်တယ်လေအတ္တဒီ နှိပ်စက်ပြီတဲ့အဲ့ဒီဟာကိုဖတ်ကြည့်သင်္ခါရကနှိပ်စက်ပုံကိုနှုတ်စိတ် စဉ်းစားကြည့်အခုလူတွေပြုလုပ်တယ်ပြောဆိုတာကြံစည်တာတွေဟာနော်အတ္တသာရှိခဲ့မယ်ဆိုရင်လူတွေအတွက်ဒုက္ခရောက်တာမျိုးဘာလို့ကြံရမှာလဲဘာလို့အတွင်းထဲကဒါကြီးကိုတွေးခွင့်ပေးရမှာလဲပေါ့အဓိကအခြေခံအဖြစ်ဘာလို့ပြောခွင့်ပေးရမှာလဲကိုနောင်ဒုက္ခရောက်မရဘာလို့လှုပ်ခွင့်ပေးရမှာလဲကိုနောင်ပြဿနာဖြစ်မဲ့ဟာမျိုးဒါတော့ခုကြည့်လိုက် လူတွေမှာမောဟဖြင့်လဲအမာတိတွေဖြင့်ဒုက္ခရအောင်နှိမ့်စေ၏မောဟကဒီအမှန်ကိုမသိအောင်ဖုံးကွယ်တဲ့သဘောရှိတယ်နော်ဒါပေမဲ့မောဟမသိတာတော့မဟုတ်ဘူးနော်သိတယ်ဘာသိလဲဆိုအမာတိဖြစ်နေတာမသိဘူးမဟုတ်သိတယ်သိတာကအမာတိပြောင်းပြန်သိသိတယ်အေးအမှန်ကြတော့မသိဘူးမသိုံနဲ့မဟုတ်ဘူးဖုံးလဲဖုံးထားသေးတယ် အဲ့ဒါမျိုးဒါတော့မတိတဲ့အတွက်ကြောင့်မလို့မတိခြင်းသည်ဘယ်လျင်ဒုက္ခတစ်ခုဖြစ်ပြီးခိုင်တိစရာကိုတိလိုက်တယ်ဆိုစိတ်ထဲကရှော့ကနေအေးမသွားဘူးလားစိတ်ထဲပေါ့မသွားဘူးလားဒါဟုတ်လေသလားမဟုတ်လေသလားမှားသလားမှန်သလားမတိဘူးဆိုတာနဲ့တပြိုင်နက်အမားကလှုပ်ဖို့အသေးချာနေပြီဒါဒါတော့မောဟသည် ကုသိုလ်လားအကုသိုလ်လားအကုသိုလ်စေတသိက်အဲ့ဒီမောဟဖြစ်အောင်လဲစေတနာကဝင်ပြီးတော့တွေးပါတယ်ဖုံးတဲ့ထဲမှာ तू ပါတယ်နော် လူတာတန်းတာကြီးပဲလည်းမစဉ်းစားနဲ့မသိအောင်လှုပ်ထားလဲသူပါတယ်ကဲမောဟဖြစ်အောင်ဘသူကဦးစီးရတယ်လဲဆိုတော့စေတနာပဲဦးစီးရတယ်ဒါတော့ဒီချက်မှာမသိအောင်လှုပ်တဲ့အချိန်ကမှဘသူနဲ့ဘသူပေါင်းသွားပြီလဲမောစေတနာနဲ့မောဟအေးဒါလေးတော့တွဲမှတ်တာနော်စေတနာနဲ့မောဟစေတနာကမန်တိုင်ထားပြီးတော့ကြံတာတွေကအကုန်လုံးလိုက်ပြီးတော့တကူပြီးတကူတွဲတော့မှာကဲမသိအောင်မသိတဲ့နေရာမှာလဲပြင်းပြင်းထန်ထန်မသိအောင်ဘလို့မှဆုံးဖြတ်ချက်ချလို့မရအောင်အမှန်တရားချလို့မရအောင် အဲ့ဒီမောဟကိစ္စကြီးတစ်ခုလုံးပြီးအောင်စေတနာကပဲဥဆောင်ပေးတာဒါတော့မတိချင်းကိစ္စကြီးပြီးအောင်သူတို့ဘက်ကအမျိုးမျိုးဖုံဖုံနဲ့မတိရလေအောင်ဤမျိုးစုံနဲ့ပိတ်ဆို့တာကိုသင်္ခါရကဲတော့ပါလားမတိရမယ့်ကိစ္စကိုမောဟလုပ်တယ်အဲ့ဒီမောဟလုပ်တဲ့လွန်ကမ်းမှာအနစ်အမြင့်အများကြီးရှိတယ်လေအဆင့်ကအဲ့ဒီအဆင့်တွေကိုနားလက်တက်ကြွတဲ့ပုံကိုကြားလို့ရှိရင်တော့တိတ်မလုံနိုင်ဘူး အခြေခံပညာနဲတဲ့ပုဂ္ဂိုလ်ဘုသူရနဲတဲ့ပုဂ္ဂိုလ်ဆိုနဲနဲသလောက်သူမလုပ်ဘူးလားကဲအေးလုပ်တဲ့အဲ့လိုရှိတယ်ဒါတော့အခြေခံအဖြစ်အနေသူတို့မှလည်းအနေမြင်ရှိတယ်အခြေခံလူတွေရဲ့အသိဉာဏ်အနေမြင်မှာကြည့်ပြီးတော့ဘာပဲဖြစ်ဖြစ်မတိတာကိုမတိတဲ့အတိုင်းမတိခြင်းကိစ္စကြီးတစ်ခုလုံးပြီးအောင်လုပ်ထားသည်စေရနာနဲ့တွဲပြီးတော့မောဟလုံသွားတယ်အဲ့ဒါကိုသင်္ခါရခေါ်တယ်နောက်တစ်ခုသွားမယ်အဟိရိကအနောတ္တပမရှိစရာမကြောက်စရာဒုစရိုက်တွေလုပ်တာအရှက်ကြောက်မဲ့တဲ့လုပ်ငန်း အဲ့တော့အရှိကြောက်ကရှစ်တဲ့ကြောက်တယ်ဆိုတဲ့နေရာမှာလူတွေရဲ့ယဉ်ကျေးမှုစရိုက်ဘာသာဒလိနေလဲကွာအဲဟိုတည်းဖြစ်ပါတယ်တချို့နေရာမှာတော့တော်တော်လေးတက်ဆိုင်တယ်လို့ထင်ရပါတယ်နော်ဟောအများလက်ခံတဲ့ဟာတော့ရှိပါတယ်သို့တော့ယဉ်ကျေးမှုတစ်ခုကနောက်ယဉ်ကျေးမှုတစ်ခုအနေနဲ့ကိုက်ချင်မှကိုက်တာနော်ဒီဒီလူမျိုးတွေယဉ်ကျေးမှုအရာဒီနောက်လူမျိုးတွေရဲ့ယဉ်ကျေးမှုအရာကိုက်ချင်မှကိုက်တာနော်အဲ့ဒါမျိုးဒါတော့ အဲတချို့နေရာမှာတော့လောကသစ္စာနတ်သစ္စာဆိုတဲ့လောကမှာသစ္စာကနော်လူတွေအတွက်ဟိုတယောက်နဲ့တယောက်ဒေတာတစ်ခုအတွက်မှန်ပေမဲ့နော်တကယ်တမ်းကျတော့ပရမတ်နေကြည့်တော့မမှန်တာတွေလည်းရှိတယ်လေဒါပါတော့ဒီနေ့မှာဟိတိအဟိတိကအနုတ္တပဆိုတာကအကုသိုလ်လုပ်ငန်းနဲ့ပတ်သက်တဲ့ဟာမျိုးပြောတာအကုသိုလ်ဖြစ်မဲ့လုပ်ငန်းနဲ့ပတ်သက်တာမျိုးကို မရှက်မကြောက်ပြုလုပ်ပြောဆိုတဲ့အဟိတိက အနုတ္တပလုပ်ငန်းမရှက်အောင် မကြောက်အောင် ဖြစ်အောင်လှုပ်ထားတာကလည်းပဲစေတနာနဲ့တွဲပြီးတော့လှုပ်တယ်အဲ့ဒီလိုမျိုးမရှိတဲ့လုပ်ငန်းကြီးကိုနော်ရှိတဲ့လူတွေဘက်ကကြည့်ရင်မလှုပ်ဘူးအဲမရှိတဲ့သူကြတော့ဒါကိုလှုပ်တယ်အဲ့ဒီလှုပ်တာကိုဖြစ်အောင်စီမံဖန်တီးပေးတာဒီစေတနာနဲ့တွဲလှုပ်တာဖြစ်တဲ့အတွက်သူလည်းသင်္ခါရတစ်ခုပဲနောက်တစ်ခုဩဒိစ္စဒါထင်ရှားတယ်နော်လုပ်ငန်းတစ်ခုလုပ်ပြီးအရေးကြီးရင်ကြီးသလိုပဲနော်စိတ်ကပထမစူးစီးရတယ်မဟုတ်လား စိတ်ကစူးစီးရတယ်စိတ်တွေများပြန့်နေပြီဆိုဘာမှလုပ်လို့မရတော့ဘူးစိတ်တွေပြန့်နေပြီဆိုလို့ရှိရင်အန်တရဲเนี่ยတော်တော်နီးတာနော်အထူးသဖြင့်ဒီနိုင်ငံနေတဲ့လူတွေကကားမောင်းတာဟုတ်တော့မလားကားမောင်းတဲ့အချိန်မှာစိတ်ဆိုးကြည်စမ်းကြတယ်ကားမောင်းတဲ့အချိန်မှာစိတ်ဆိုးကြည်လိုက်စမ်းပြဿနာဖြစ်ဖို့တော်တော်ကိုနီးသွားတာဒါတော့ကောင်းပြီစိတ်ဆိုးတာကအကြောင်းတစ်ခု စိတ်ဆိုးလိုက်တဲ့အတွက်စိတ်ကပြန့်ပြီးတော့မှမိမိကားမောင်းနေတဲ့ပုံမှာစိတ်လွတ်သွားတာတခုဟောပြန့်တာပါမလားဘူးလားစိတ်ဆိုးတာကိုလည်းဖြစ်အောင်ဒီဘက်ကလည်းတွန်းရက်ဒီနေ့မီးမီးလောင်ရလေပင့်ရက်စေတနာပါပဲဒေါသဖြစ်အောင်တွဲလုပ်ပေးတာစေတနာအဲ့ဒီတစ်ချိန်တည်းမှာပဲမိမိလုပ်နေတဲ့လုပ်ငန်းပေါ်စိတ်မရောက်ပဲစိတ်ပြန့်လွတ်သွားအောင်လုပ်တာအဲ့ဒါကလည်းစေတနာပဲသူနဲ့တွဲတယ်အဲ့ဒါကဥဒိစ္စဒါကြောင့်စေတနာသည်ဒေါသနဲ့လည်းတွဲတယ် ဩဒိသနဲ့လည်းတွဲတယ်ဒီနှစ်ခုကိုတပြိုင်တည်းလို့ဖြစ်အောင်လူကိုလှုပ်တာအဲ့ဒါသင်္ခါရပဲတဲ့ခိုင်ခိုင်ကောင်းတာလားခုဒီနေရာမှာစေတနာလှုပ်တာလေမကောင်းဘူးဒါတော့ဒေါသပြင်းထန်ထန်သလောက် तू တွန်းပေးထားတာပဲ तू ကဖြစ်အောင်လှုပ်ထားတာပဲဩဒိသစိတ်ပြန်ပြပြန်သလောက် तू ကလှုပ်ပေးထားတာပဲကောင်းပြီနောက်တစ်ခုက လောဘနဲ့ဒါကတော့အမတန်ထင်ရှားပါတယ်လောဘနော်နှိမ့်ဆက်လို့ အရှက်ကြောင့်မရှိနော်ခိုးတာဝက်တာနော်ကိလေသာယာကတွေကျူးလွန်တာအမျိုးမျိုးပဲအဲ့ဒါတွေကတချို့ကြတော့လည်းပဲပြောကြတာမဟုတ်လားလို့ဩရိုသူမရှိမြင်သူရှိဆိုတာတည်းလေဒါတော့လူတွေမှာထင်းရတန်းရမရတွေရှိတယ်လူတိုင်းမှာတော့လောဘရှိတယ်ဒါပေမဲ့အဲ့ဒီလောဘမှာတရားရှိတဲ့ပုဂ္ဂိုလ်မျိုးကြတော့မှန်ကန်တဲ့နော်တင့်မြတ်တဲ့အများတကာလူပညာရှိများလက်ခံတဲ့လောဘမျိုးကိုပဲသူယူတယ် သူလှုပ်တယ်တနည်းသူ့ရဲ့ကြိုးစားမှုအားထုတ်မှုပြုလုပ်မှုသူရတဲ့ရတဲ့တဲ့ဟာကိုပဲသူလောဘဖြစ်တယ်သူမလှုပ်တဲ့ဟာသူမရတဲ့တဲ့ဟာအဲ့ဒါမျိုးကိုလောဘမဖြစ်ဘူးသူတစ်ပါးဟာတွေကို ကျူးလွန်ပြီးတော့မှကိုမပိုင်တဲ့ဟာတွေကိုယူတာမျိုးလက်တာမျိုးလိန်တာမျိုးမလုပ်ဘူးအဲ့တော့ကိုနဲ့ပတ်သက်တဲ့ရတဲ့ရတဲ့တဲ့ကိုရဲ့လောအားနဲ့ရတဲ့နဲ့လောဘမျိုးကြတော့တမလောဘသူတစ်ပါးတွေကိုလည်းမဖြစ်ဘူးမထိခိုက်ဘူးအေး မိမိလုပ်တဲ့လုပ်ငန်းဒီသူတို့ဘာတွေထိခိုက်နစ်နာပြီဆိုရင်တော့အဲ့ဒီလောဘမျိုးကြတော့ဝိသမလောဘသမရဲ့ရှိကဝီလေးထက်လိုက်တာနဲ့ပြောင်းပြန်ဖြစ်သွားရောသမဆိုတာညီမျှတာမဟုတ်လားဖယားဖြစ်တာပေါ့ဗျာပြောရမယ်ဆိုသမဆိုတာဖယားဖြစ်တာသူတို့ဘာတွေအတွက်မိမိအတွက်မိမိလှုပ်ထားလို့မိမိရဲ့ကိုယ်တိုင်လှုပ်မှုနဲ့အခွင့်မိမိရဲ့ရပိုင်ခွင့်အရာယူတာဒါသမလောဘမှန်ကန်တဲ့လောဘအများပညာရှိများလက်ခံတဲ့လောကက လောကအနေနဲ့သူလက်ခံတယ်ဟိုကကျတော့လောကလူတွေကလက်မခံနိုင်ဘူးဒါကြီးอ่ะမတရားတဲ့လောဘဖြစ်တဲ့အတွက်ဝိသမလောဘအဲ့ဒီဝိသမလောဘကိုလွန်ကျူးလာပြီဆိုလို့ရှိရင်ဟာအဲ့ဒီလူမှာရှိသမျှဂုံအစင်တန်းတွေကနှိမ့်ချသွားရောနော်ဘုန်းကြီးလောဘကြတော့လည်းဗာပြောလဲအနန္တာတဲ့တပိတ်မှာနှခမ်းမပါလို့တဲ့ကျုပ်တို့တပိတ်ကနှခမ်းတူကြီးလေသူများလို့အိုးတွေလို့ကင်စရာမပါဘူးဟုတ်တယ်မဟုတ်လား ဒါတော့ဘုန်းကြီးလောဘအနန္တတဲ့နှခမ်းမပါဘူးအဆုံးမရှိဘူးလို့ပြောတာကြည်ဒါဘုန်းကြီးဆိုတာပြောမှာဘုန်းကြီးဆိုတာကြုံရမယ်တဲ့နော်ကြုံတယ်ဆိုတာသိလားခကြီးကြုံတဲ့လူကြုံပြောတာမဟုတ်ကြုံတယ်ဆိုတာလှီတာပြောတာနော်ကြုံတယ်ဆိုတာသေးတာတိမ်တာလှီတာပိန်တာကိုပြောတာဦးဇင်းလိုပိန်တာလည်းပြောတာမဟုတ်ဘူးလောဘသေးပါစေလို့ပြောတာဝါချင်ဝမဲ့ပိန်ကြီးပိန်မဲ့ဒါပြဿနာမရှိဘူးသို့တော့ဘုန်းကြီးလောဘသေးပါစေကြုံပါစေနဲပါစေလို့ပြောတာ ရှေ့ဆရာတော်ကြီးတွေကဒါတော့ခုကြည့်လိုက်အဲ့ဒီလောဘဟာလောဘကြီးလာပြီဟဲ့ဆိုတာနဲ့တပြိုင်နက်ငါပါလဲဆိုတဲ့ဂုံတိတ်ခါတရက်တည်းအကုန်မေ့သွားရောနော်ဘယင်တွေကလည်းဒေါသတုပြီဆိုဘယင်ဆိုတဲ့ຢာဓုဂုံသိတမတဆိုတဲ့ຢာဓုဂုံသိဝင်ကြီးကျုပ်ဆိုတဲ့ຢာဓုဂုံသိအမတ်ဆိုတဲ့ຢာဓုဂုံသိအကုန်မေ့သွားတာပဲမေ့ပြီးတော့မှတခါတည်းသူတို့ပါဇက်တွေကမထွက်သင့်သောစကားများသူ့ရဲ့ဂုံနဲ့လျောညီစွာမထွက်သင့်တဲ့စကားတွေထွက်ပြီး အဲ့ဒီခါကျတော့ကဲရတော့မယ်ဟဲကြည်စံဘေရင်ကြီးဖြစ်ပြီးတော့ဟဲကြည်စံသမတာကြီးဖြစ်ပြီးတော့နော်ဟဲကြည်စံဖုန်းကြီးဖြစ်ပြီးတော့မလာဘူးလားလာတယ်အဲ့ဒီကျတော့တိုင်းပြီနော်လမ်းပေါ်မှာနေတဲ့ကလေးတယောက်လောဘကြီးတာကိုအပြစ်မမြင်တော့ဘူးအဲ့ဒါကျတော့အပြစ်မမြင်တော့ဒါတော့သူတို့ဒီပညာတတ်လူဒန်းစားဂုံစီရှိလူဒန်းစားလောကမှာထိတ်ခေါင်ကနေကြတဲ့ပုံကိုယ်တွေဟာဒါပညာရှိလို့တတ်မှတ်ပြီးရင် ပညာမဲ့တဲ့ပုဂ္ဂိုလ်တွေလှုပ်တဲ့လှုပ်ကိုအများပြည်သူကမလှုပ်သင့်ဘူးလို့တညီတညွတ်ထိဟောဘာသာမရွတ်လူမျိုးမျိုးအဲ့လိုသတ်မှတ်လိုက်တာမလား။ကဲကြည့်အဲ့ဒါအားလုံးတူညီတဲ့အချက်ပဲ။အဲ့ဒါမျိုးတွေကိုဖြစ်အောင်လှုပ်တာကခုနကလောဘကိုစေရနာနဲ့တိုက်တွန်းပြီးလှုပ်တဲ့အတွက်ဒါလည်းပဲသင်္ခါရတဲ့ကဲကဲလူကြားထဲမှာအရှိခွာတာအခုဘယ်သူတွေဖြစ်နေပြီလဲ။သင်္ခါရတွေကကိုယ်ကတော့မလှုပ်တဲ့နာတွေမပြောတဲ့နာတွေခုလှုပ်ပြီ။ဒါတော့အဲ့ဒီလိုမျိုး လုံတုံးကတော့မရှိဘူးပြောတော့ကလည်းမရှိဘူးပဲဒါပေမဲ့ပြီးကကြမှာစိတ်အေးထားစဉ်းစားကကြမှာဟဲငါတော့ဒါကြီးလှုပ်လိုက်ပြီဒါကြီးပြောလိုက်ပြီဆိုတော့ကဲအဲ့ဒီလူတွေနဲ့နောက်တစ်ခါတွေ့ရဲပါအောင်မလားမတွေ့ရတော့ကဲကြည့်အရှက်မကွဲတော့ဘူးလားလို့နောက်တစ်ခါပြိဿတွေမသွားရတော့လူတွေကကိုယ်တတ်မှတ်လိုက်ပြီလေနောက်တစ်ခါအဲ့ဒီလူတွေဟိုအရင်တစ်ပတ်တုန်းကတွေ့တယ်ဆိုဒီလူကြီးပေါ့ဘာလို့ပြောတာဒီလူဒီမိန်းမကြီးပေါ့ဘယ်လိုပြောတာဒီဖုန်းကြီးပေါ့အနန္တဆိုတာနော်ကဲတခါတည်း ကိုယ်တတ်မှတ်ခံလိုက်ရတာတော်တော်နဲ့အဖတ်ဆယ်မရဘူးအရှိခွဲတာဘာလို့လဲသင်္ခါရကဲအဲ့ဒါတွေနောက်တစ်ခါဒိဋ္ဌိတဲ့ဒိဋ္ဌိကတော့ထင်ရှားပါတယ်နော်ဒီယုံနံကိုပဲသူငါဆွဲယူမှတ်ယူလွဲဒိဋ္ဌိတာဆိုတာမြတ်စွာဘုရားကယုံနံလို့ပြောတယ်ဒါပေမဲ့ပြဿနာကဘာလဲဆိုရင်ဝိဇ္ဇနောကလောကသမှုတိအရာဒီ သမုဒိသစ္စာနယ်ပယ်မှာပြောတဲ့ဆိုတဲ့စကားလုံးတွေကလူကိုလူလို့ခေါ်ရတယ်နော်အဖေကိုအဖေလို့ခေါ်တယ်အမေကိုအမေလို့ခေါ်တယ်နော်ဦးလေးဦးလေးလို့ခေါ်ရတယ်ဒေါ်ဒေါ်လို့ခေါ်တယ်စသဖြင့်လောကသုံးအသုံးစကားလုံးတွေကိုသုံးပန်များလာတဲ့အခါကျတော့သူ့မူရင်းရှိတာကိုလုံးဝမသိတော့ဖြစ်သွားပြီမူရင်းရှိတာကတော့တကယ်အတွင်းထဲမှာတိဆောက်ထားတဲ့အမာကနှစ်ခုသည် ရုပ်နဲ့နာမ်ပဲရှိပါတယ်ဆိုတဲ့ဟာကြီးကလုံးဝဝေးပြီးတော့ပျောက်တလောက်ဖြစ်သွားတာအဲ့ဒီခါကျတော့ဒီရုပ်ဒီနာမ်ကိုပဲ သူပဲငါပဲယောက်ျားမိန်းမပဲဆိုပြီးအဲ့မှာစွဲတာအဲ့ဒီစွဲရင်းကနေပြီးအစွဲကတခါတည်းကြည်လာတခါဥပါဒံဖြစ်တယ်မို့လားတဏှာနဲ့ဒိဋ္ဌိနဲ့ဥပါဒံဖြစ်အဲ့ဒီတဏှာဒိဋ္ဌိဥပါဒံဒီတန်တရားရှေ့အောင်သူလောက်တော့တာပဲဒါမှားပြီးရင်မှားရင်လို့ပြောတာဆွဲပြီးရင်ဆွဲဆိုတော့ထွက်လို့ကိုမရတော့ဘူးကိုကျိုးကိုပြချီတာဖြစ်သွားတာတန်တရားမှာကျိုးကသူများမတုတ်ဘူးကိုကတုတ်တာဒါတော့ကောင်းပြီကျိုးမှလည်းအသေးအကြီးရလားနှစ်မျိုးနှစ်မျိုးရှိသေးတယ်လေအဲဒိဋ္ဌိနဲတဲ့ပုဂ္ဂိုလ်ကတော့ကျိုးသေးတာပေါ့ဗျာဒိဋ္ဌိကြီးလေလေ ကျိုးကခိုင်လေလေပဲထွက်ဖို့ခက်လေလေပဲအဲ့ဒါဒါကြောင့်ဟောဒီတန်တရားထဲမှာဒုက္ခဖြစ်အောင်လှုပ်ထားသည်နော်တခြားမဟုတ်ဘူးတဲ့ဒီဒိဋ္ဌိနဲ့ပေါင်းတဲ့စေတနာသင်္ခါရတွေပဲနောက်တစ်ခုမာနဒါကတော့အမတန်ထင်ရှားတယ်နော်မာနထောင်လွှားပြီးပညာရှိသူတော်ကောင်းများပညာရှိသူတော်ကောင်းများပမာမခန့်ဆစ်ဆံဘူးဤဒါတော့မာနဆိုတဲ့အရာကမာနဝင်ပြီဆိုအဲ့ဒါခက်တော့ခက်သားနော် ခက်တော့ခက်သားပဲဘာဖြစ်လို့ခက်တယ်လဲဆိုရင်ဦးဇုံတို့ရဲ့တတိတတိကတော်တော်နှေးတာတတိကအမြဲတမ်းလှိုက်လိုက်ပြီးတော့အုပ်ရထိန်ရချုပ်ရမှာဒါပေမဲ့တွေ့လိုက်ပြီးဟေ့ဆိုတာနဲ့တပြိုင်နက်အမှန်ပြောရမယ်ဆိုလို့ချင်းကိုတိကိုတက်ကိုနားလေတဲ့နေရာနယ်ပယ်တစ်ခုဆိုကြပါစို့ဒီနယ်ပယ်မှာကိုကတော်တော်တက်ကြွတယ်အဲ့ဒါကိုကိုလောက်မသိတဲ့ပုဂ္ဂိုလ်တယောက်ကိုကိုအထင်သေးတဲ့အနေနဲ့လာပြီးတော့ဆက်ဆံခံရပြီဆိုရင်အတွင်းထဲမှာနာချင်းချင်းဝုန်းဆိုထတက်လာတာ ထတက်လာတာဒီကောင်ငါလောက်မသိပဲနဲ့ဒီကောင်ငါလောက်မကြည့်သေးပဲနဲ့ငါလောက်တွေ့ကြုံမရှိသေးပဲနဲ့ငါလာဆရာလုပ်နေတယ်ဆိုပြီးမင်းကဘလောက်တက်လို့လဲဘာလဲညာလဲနဲ့အဲ့ဒီမှာစတော့တာပဲချစ်ချင်းထွက်သွားတာတိုင်းကနေဆိုထွက်သွားတာအမှန်ကတော့ဒါကလေးငြိမ်နေလဲမှာဘာဖြစ်လဲလို့ဆိုပြောတယ်လို့မပြည့်လို့ပြောတာ哦ဒါပေမဲ့ပညာရှိလို့အများကတတ်မှတ်ထားတဲ့ဟာကဦးဇင်းတို့စာအုပ်ထဲမှာရှိတဲ့ဘုတ် knowledge နဲ့တကယ်ကျင့်ကြံမှုနယ်ပယ်မှာရှိတဲ့ self experience ကြောင့်ရတဲ့ဉာဏ်ပညာနှစ်ခုကအဲ့ဒီမှာကွာသွားတာတနည်းပညာရှိများမှာကြတော့အချိန်တိုင်းအခါတိုင်းမှာဆင်ခြင်တတ်တဲ့ဉာဏ်လေးရှိတယ်ဆင်ခြင်တယ်ဆိုတော့တရားထိုင်တယ်လို့မျိုး concentration လုပ်ပြီးတော့ဟာမျိုးမဟုတ်ဘူး contemplation နဲ့အရာရာကိုဒါဒီသဘောဒီလိုရှိတယ်ဆိုတာပြောတာအဲ့ဒါ contemplation နဲ့လည်းလွတ်ထွက်ကုန်တာ concentration ဆိုတာတော့ပြောမနေနဲ့ဒါတရားထိုင်တဲ့အခါမှာဖြစ်တယ်ဒါတော့ဆင်ခြင်မှုတုံတရားကလွတ်ထွက်သွားတဲ့အခါကျတော့ဘာဖြစ်တယ်လဲဆိုရင် အများကတော့သူ့ကိုပညာတတ်လို့တော့သတ်မှတ်ထားတယ်သို့တော့တတိလွတ်လိုက်တဲ့အတွက်ပညာရှိအေးတတိဖြစ်ခဲ့တဲ့ခါကျတော့ तू သူ့ရဲ့အဆင့်နဲ့မပြောရမယ့်စကားကိုသူ့လောက်မတတ်တဲ့ပုဂ္ဂိုလ်နဲ့ငါ့ကိုပြောရကောင်းလားရေလို့ဆိုတာလေးကဆွမပေးလိုက်ဘူးလားချပြီးတော့ဘသူထလာလဲမာနမာနဒေါသလည်းပါတာပေါ့မာနငါ့ကိုဆိုတဲ့ကနေထသွားတာထတဲ့ခါကျတော့မာနနဲ့ဒေါသအဲ့ဒီမှာလာတယ် မာနကလည်းငါ့ကိုဒီကောင်ကဆိုတာမျိုးနဲ့ तू အတိုင်းထွာလာပြီဒေါသကလည်းပြောရကောင်းလားလို့ဖြစ်လာပြီအဲ့ဒီဟာတွေအကုန်လုံးထကြွတက်ကြွနိုးကြလာဘူး तू ကလုံးသင်္ခါရစေရနာလုပ်ပြီးတယ်စေရနာနဲ့ပေါင်းဒေါသဖြစ်စေရနာနဲ့ပေါင်းမာနဖြစ်ကဲဒါတော့အများတကာကပတ်ဝန်းကျင်ကကိုယ့်ကိုပညာရှိသတိဖြစ်ခဲ့ဩပညာတော့ရှိပြီမဲ့သူတို့လည်းသတိတော့ဖြစ်ခဲ့မှာပေါ့လေနဲ့ဒီလိုလေးသတ်မှတ်ခံလဲရတာကကြီးကိုယ့်အတွက်ဒါအတိုင်းတာခံလဲရတာပဲဒါတော့ကောင်းပြီအဲ့ဒါတွေဟာသင်္ခါရတွေပါတဲ့ နောက်ပြီးတော့တခါဒေါသဖြင့်ကြမ်းတမ်းပြီးမပြုတဲ့မပြောတဲ့တင်များကိုပြုလို့ပြောဆိုကရာဇဝမှုများဒုက္ခပဲဒါကတော့ပြောမနေနဲ့တော့ဒေါသကတခါတည်းထိမ့်လို့သိမ့်လို့ခက်တယ်မွေဟောက်လို့ပဲတယ်နောက်မွေအောင်များကဟိုတင်းကတခါတည်းသွားဆွလေးလေးပပြင်းကထောင်လေးလေးဒေါသထွက်လေးလေးမှုတ်လေးလေးမဟုတ်လားလို့မွေဟောက်ဆိုတာမျိုးပါဟင်းကြောက်စရာကောင်းတယ်မွေဟောက်ဆိုတာမျိုးပါအဲ့တော့ဒေါသဆိုတဲ့အရာမျိုးကသူ့ရဲ့ အာယုံခေါ်မှာပေါ့ဒေါသဖြစ်เสียအာယုံသူ့ရှိမှရှိနေသေးတယ်မြတ်အဲ့ဒီဒေါသကပို့ပို့ပြီးတော့ကြီးလာတာဒါကြောင့်ဦးဇင်းတို့ဟိုးကဝမိကတုတ်တန်တို့ကပြောခဲ့တာရှိတယ်မို့လားလို့ဟိုဒီဟိုဖပြုတ်နေတူတယ်ဆိုတဲ့ဟာလေဖပြုတ်မဟုတ်ဘူးဟာဖားပွားနေတူတယ်ထိလိုက်တိုင်းထိလိုက်တိုင်းပွားပွားပွားပွားပြီးတော့တခါတည်းကြီးကြီးသွားတာလေဒေါသအဲ့ဒါနဲ့တူတယ်တဲ့ဒါတော့ဖားပွားဟာထိလိုက်တိုင်းကြီးကြီးလာသလိုဒေါသကြီးမြင်လိုက်တိုင်းကြားလိုက်တိုင်းတွေးမိလိုက်တိုင်း ပွားပွားတက်လာတာဒါကြောင့်မလို့ဒေါသဖြစ်စရာအာယုံတစ်ခုဖြစ်ပြီးရဆိုလို့ရှိရင်အမှားမလုပ်မိအောင်ဘာလုပ်ရတယ်လဲအာယုံကိုဖျောက်ပလိုက်နော်တွေးစရာရှိရင်မတွေးနဲ့တိပြည့်အစားထိုးမြင်စရာရှိတယ်မမြင်တဲ့နေရာသွားမမြင်ရရာကိလေသာအဲတော်တော်ကျွမ်းကျင်နေပြီစာတော့နော် theory ကတော့တော်တော်ကိုကျွမ်းကျင်နေပြီဒါပေမဲ့တကယ်ဖြစ်တဲ့ချိန်ကျတော့ရှောင်သားမရှောင်သားတော့မသိဘူးအောင်မနေရများဆိုပြီးတော့မှလုပ်ရင်တော့မဟုတ်တော့ဘူး နော်မမြင်ရရာကိလေသာဆိုတော့မမြင်တဲ့နေရာရှောင်နေလို့ပြောတာဒါမဆီဆောရဘုရားကြီးကဒါအာကုသိုလ်ကိုပိတ်နီးနော်ဒါလေးတွေကတူတူလေးတွေနဲ့ပါဇက်ထဲတွေနဲ့မထားနဲ့လက်တွေနဲ့ပဲတွေကိုသုံးအခုအဲ့ဒီဒေါသသင်္ခါရနဲ့တခါဖြစ်ပြီးကြမ်းတော့မယ်ဆိုတော့ငါစိတ်ကတော့ဒီတိုင်းသွားရင်တော့မကောင်းတော့ဘူးမကောင်းတာတွေဖြစ်တော့မယ်ပြောတော့မယ်ဆိုတော့မယ်အဲ့ဒီခါကြောင့်မလို့ပစ္စုပန်ဘုရားငါကုံတိခါကြတာတွေမကောင်းတာတွေဖြစ်တော့မယ်ဓာတ်ထက်နော်ခြေလွတ်လွတ်လွန်ဖြစ်ရင်ရာဇဝမှုပါအောင်မယ်ဓာတ်ထက် ဒီကနေမပြီးသေးဘူးအပယ်သွားအောင်မယ်နော်အဲ့လိုတွေစဉ်းစားကြည့်လိုက်ရင်ငါဒေါသမဖြစ်အောင်ထိမ့်ပါပဲဆိုပြီးအဲ့လိုမျိုးဆင်ခြင်တာ contemplation ငါဆရာငါမိဘငါအမျိုးအနွယ်ငါဂုံတိတ်ခါရှိသေးတယ်လို့အဲ့ဒါလေးတွေ ਨੇ ဆင်ခြင်ရတယ်ဒေါသဖြစ်တော့မယ်ဆိုလို့ရှိရင်အမြဲတမ်းမတာနော်ကိုယ်ရင်မတွက်နဲ့ကိုယ်ရင်မတွက်နဲ့ဦးဇင်းတို့ရွာကနေပြီးတော့မြို့ကိုသွားပြီးတော့ ဦးဇင်းတို့ပထမဆုံးသွားတာမန္တလေးသွားတယ်မန္တလေးဆိုတာကစာတတ်ဘုန်းကြီးတွေပေါ်တယ်လို့ပဲဘုန်းကြီးပွေဘုန်းကြီးလေရလဲအာကြီးပေါ်တယ်ဆိုတာကိုဒါတော့ဦးဇင်းရဲ့အဖွားကဘာမှားတယ်လဲဆိုတော့ဦးဇင်းရဲ့ဦးလေးကလည်းဘုန်းကြီးမန္တလေးမှာနေတော့ဘုန်းကြီးတွေကြောင့်သူကကောင်းကောင်းသိတယ်တာကလည်းဘုန်းကြီးမိရလည်းဘုန်းကြီးမိကမနှစ်ယောက်သုံးယောက်ရှိတယ်ဘုန်းကြီးဦးဇင်းကိုရင်ဦးဇင်းအဲဒီမှာကိုရင်မန္တလေးမြရောက်ရင်လေရွှေကိုင်းမြမှာလေတက်ပြီးတော့အငိမ့်စင် တောင်နာသွားပြီးတော့အငိမ့်သမခတ်တဲ့ထပိန်နဲ့သွားချိတ်မိတဲ့နေရာသွားမရနဲ့နော်ရွာမှာအဖေရှိတယ်အမေရှိတယ်ဆရာရှိတယ်မှားလိုက်တာလေအဲ့တော့ဦးဇုံတော့ပွဲကြည့်မဲ့ကြရင်အဖွားစကားလာခေါင်းနဲ့လာလာရောက်တယ်အင်းအဖွားတော့ပြောတယ်အငိမ့်သမခတ်တဲ့ထပိန်ကထိုင်မသိမ့်တဲ့ချွေမြင့်မှန်နဲ့ခတ်တဲ့နေရာသွားထိုင်မကြည့်နေဆိုတော့ခါဝဲဝဲကြည့်ရင်တော့ကိစ္စမရှိတော့ပါဘူးလေရှောင်တော့တာပေါ့ဗျာအ ਨੇ ဆိုကြည့်မယ်ဆိုတော့တင့်တော်အောင်ကြည့်ပေါ့ ဒါပြင်တာပဲကျေးဇူးတရားတယ်အဖွာသေးစားပါပြီခုတော့ဟာသူမြင့်မဖြစ်စေချင်ဘူးသူပြောတာကဦးစင်းဖြစ်ရဟောတကူဖြစ်တယ်ဆိုကြပါစို့တဲ့နော်ဘယ်ဦးစင်းလဲနံပါတ်1ကိုထင်မယ်နော်နံပါတ်1ကိုနေတဲ့ကြောင်းတိုင်နံပါတ်3ဘယ်နေရလဲနေထိမယ်နံပါတ်3ဘယ်ရွာကလဲရွာထိမယ်နံပါတ်4ဘသူတပည့်လဲဆရာထိမယ်နံပါတ်5နံပါတ်6ဘသူသားလဲသွားရောမိကိုကြွလျှောက်မဆုံးဘူးအဲ့ဒါမှားတာဒါတော့ကိုကဆင်ကျင်ရတာပေါ့နော်နောက်ပြောသေးတယ် နော်သူ့သားဦးစင်းဦးစင်းတော့ဦးစင်းဦးလေးပေါ့သူ့သားဦးစင်းကငွေလိုပြီးဆိုရင်ဒုမကြီးဝတ္ထုလေးပို့လိုက်ပါအောင်အဲ့တော့မေအေးဆိုတော့လည်းလှူကျင်တာပေါ့လေသားကပတ်စံတောင်ဖုန်ကြီးဆိုတော့လည်းလှူကျင်တော့အဲစဘာလေးပဲလေးရောင်းပြီးသူ့သားပို့တာဒါပေမဲ့ဟိုသူ့ညီမတွေသူ့ညီတွေကတောင်သူကြလောက်ရတဲ့ခါကျတော့သူတို့တောင်းလို့ရှိရင်တော့သူကတခါတည်းဖဲ့ရွဲပြီးတော့မှတခါတည်းတပြားချင်းတစီချင်းပေးတာဟုတ်အမေကသူ့သားကြတော့ပတ်စံကိုတခါတည်းတခါတောင်းရင်တခါတည်းကိုပေးထားပဲသူတို့ကြတော့မပေးဘူးပေါ့လေ အဲ့ဒီတော့သူကဘာပြောလဲဆိုတော့ဒေါ်ကလည်းပြောပြန်ရောဦးစင်းဒေဗစ်တို့တော့အိမ်မှာလေကျွဲနေနွားနေတခါကျွဲဖင်နွားဖင်ရိုက်ပြီးမှလဲထဲမှာသွားပြီးတော့အလွတ်လွတ်ရတာနော်ဦးစင်းတို့အလွယ်လေးဝတ္ထုပေးဦးလို့ကိုကိုကြီးတို့လည်းမတောင်းနေဆိုတော့ဘက်ဆန်ဝတ္ထုများကုန်ပြီဆိုလို့ရှိရင်အတော်မျက်နာပေါ်လာပြန်ရောကိုယ့်အခန်းထဲဆိုအဲ့ဒါနဲ့ပတ်စံတစ်ခါမှမတောင်းပြီဘူးကျုပ်မန်းလေးမှာ9နှစ်တာနေတယ်ထမ်တောင်းရသတင်သားဘုရားတစ်ခါပဲပြတ်လို့တောင်းဘူးအဲ့ဒါတော့မတောင်းတာကြတော့တခါကြီး ဝေးစရာတော့မဟုတ်တော့ဘူးထင်တယ်ဆိုနောက်တော့သူ့ဘာသာသူပဲစားတဲ့ကနေလွှဲပို့လိုက်တယ်။ဘာဖြစ်လဲလဲဆိုတော့တောင်းမဲ့ကြိုင်အတော့မျက်နာမြင်းမြင်နေလို့သာသင်သားဘွားဦးစင်းနေကြတယ်တခါပဲမတောင်းဘူးတဲ့အဲ့ဒါစာအုပ်ဝယ်ဖို့သင်္ကန်းပြတ်လို့ဆိုပြီးတော့ဘာဖြစ်လဲလဲဆိုတော့နော်အခုနအတော့မျက်နာမြင်နေလို့အဲ့ဒီတော့စဉ်းစားကြည့်လေကိုကိုဆူဆုံးမတဲ့စကလုံးလေးတွေဟာခေါင်းထဲမှာလှုပ်တော့မဲ့ကြရင်ဒါရမိုင်းလှုပ်ပေးတယ်။ဒါမိုင်းလှုပ်ပေးတယ်။ဒါကြောင့်မိမိတို့မှတ်သားထားတဲ့အရာလေးတွေကို စာအုပ်ထဲတင်ပိတ်လိုက်တာနဲ့ပျောက်မသွားစေနဲ့ခေါင်းထဲရအောင်ထက်တခုဖြစ်တော့မဲ့ဒေါသဖြစ်လို့ကိုမှားစရာရောက်တော့မဲ့ဆိုလို့ဩဆရာတော်တွေကဒီလိုဟောထားတာဘယ်ဆရာတော်ကြီးကဘယ်လိုဆုံးမထားတယ်ဆိုတာလေးတွေကဒီနေရာမှာအသုံးမချဘယ်အသုံးချမလဲဟုတ်တော့မလားဒီနေရာမှာလက်နဲ့ကောင်းမယ်ဒါအဲ့ဒါကြောင့်မလို့ဒီနေရာမှာအခုနော်ဒေါသထွက်လို့မှားတော့မယ်ကြမ်းရင်ဩမမြင်ရရကိလေသာသူ့ဘာသူငြိမ့်တယ်လို့မာစီဆရာတော်ကြီးကပြောထားတာရှိတယ်ဒါကြောင့်မလို့ငါငါအတွက်အာဟုသူမဖြစ်ရအောင်ဘေးနာရှောင်နေလိုက်မယ် ကြားရင်လည်းမကြားတဲ့နေရာသွားနေလိုက်မယ်ဆိုရင်ကပျောက်မသွားဘူးလားပျောက်သွားပြီဟိုကစောစောတုန်းကနော်ဒေါသကိုပွားပွားပွားပွားတက်လောင်တွန်းတဲ့စေတနာသင်္ခါရကလည်းလုံးလို့မရတော့ဘူးဒါပေမဲ့တခုတော့ရှိတယ်ကောင်းတဲ့စေတနာလေးကလည်းဟေ့မင်းဒီနာမနေနဲ့ဒီပြင်ထွက်သွားဒီပြင်ထွက်သွားနေ तू ကလည်းဒါလိုတော့ရှိသေးတယ် तू ကနှစ်ဖက်လုံးတုံပြီးရှုံပြီးအကုန်တက်တယ်နော်အေးဒီနာမနေနဲ့မင်းနေလားရှိပြဿနာဖြစ်လိမ့်မယ်ဒီပြင်ထွက်သွားဒါလည်းဘယ်သူကလုပ်တာလဲစေတနာကပဲလုပ်ပေးတာကဲကံကောင်းပြီဒါတော့ မလုတ်တဲ့မလုတ်ထိုက်တာရာဇဝမှုတွေမဖြစ်အောင်ဒါတွေကိုတိုက်တွန်းတာလဲစေတနာသင်္ခါရတွေပါပဲတဲ့ကိုရှိတာဖွဲ့ထားသူတစ်ပါးကြီးပွားတော့မနာလို့ဤသို့အစဉ်တန်းနှိမ့်တော့အိတ်တာမေစီယတို့ကလည်းအချိန်တိုင်းဒုက္ခပင်းနေအိတ်တာမေစီယဆိုတာလဲခက်တော့ခက်တယ်နော်ဒါတော့ဒီသူတစ်ပါးတွေကြီးပွားတာမြင်လိုက်ပြီဆိုရင်မုဒိတာဖြစ်မဲ့အစားမေစီယကအရင်ဝင်ဝင်လာတယ်နော်မေစီယကဝင်အိတ်တာတို့မေစီယတို့ဒီဟာတွေက တွဲတွဲပြီးတော့ဖြစ်ကြတာပေါ့လေဒါပါတော့ဝန်တိုတာသူတစ်ပါးကြီးပွားတာတွေပေါ့နော်အဲ့ဒါညူစုတယ်ပေါ့မက်ဆီတွေကကိုယ့်ရှိတာကိုဖွက်ထားတာကိုယ့်ရှိတာတွေကြတော့သူများတိမာဆိုလို့ချီမာဆိုလို့မြင်မာဆိုလို့နော်သူတစ်ပါးတွေကြီးပွားတဲ့ခါကျတော့ညူစုတာမင်းငော့တာနော်မြေဆောင်ထိုးတာဒါတော့ကောင်းတဲ့အရာဟာဝန်တာလိုက်လို့ရှင်ဩနော်သူတစ်ပါးတွေကြီးပွားတယ်ပညာတွေတက်လိုက်တယ်ဆိုတော့ဩသူတို့သူတို့မှာတော့နော်ငါတို့လက်တက်ချင်တယ်သူတို့လက်တက်ချင်တယ်သူတို့မှာဒီလိုပွဲကြီးတွေ တင်လိုက်တာနဲ့ဗာပညာသင်သင်ဘာပဲသင်သင်တတ်တယ်ဆိုတော့သူတို့မှာပညာကြီးပွားကြောင်းကုသိုလ်တွေရှိပွားကလောက်ခလို့ဖြစ်မယ်မသိတာတွေကိုမင်းမြန်းလို့နော်အေးသိအောင်လဲလစ်လာလို့ပညာဖြစ်မဲ့ကုသိုလ်မျိုးပေါ့ဥမာစာဥစာရနဲ့လှူတယ်အခုလိုသင်တန်းနေတဲ့ဒါဉာဏ်ပညာကြီးပွားကြောင်းတွေပဲဆိုတော့မသိရင်မေးရမယ်နော် မသိသေးရင်အခုလိုသင်တန်းနဲ့တက်ပြီးတော့မှသင်ရမယ်တရားတွေနားထောင်ရမယ်ဆွေးနွေးရမယ်မေးမြန်းရမယ် အေးနောက်ပြီးတဲ့ခါသူတို့ဘာတွေအတွက်ပညာဖြစ်ကြောင်းပိဋကတက်ကြီးတွေလှူတာမျိုးပေါ့နော်အများသူဟာပညာလေ့လာလို့ရတဲ့ဌာနမျိုးတွေသို့မဟုတ်ပညာကိုလေ့လာလို့ရမယ် facility မျိုးလှူတာမျိုးကျောင်းသင်ခန်းတွေမှာအဲ့ဒီပစ္စည်းမျိုးတွေလှူခဲ့လို့ဖြစ်မယ်ငါတို့တော့အဲ့ဒီလိုမျိုးမပါလို့ဖြစ်မယ်ပညာသင်ဘယ်ပညာသင်သင်မတတ်ဘူးထုံနေနေတဲ့လေးတယ်ဆိုတော့အေးဒါတော့ငါတို့မှာဒီလိုအပ်ချက်ကိုငါအခုဖြစ်မယ်လို့ဆိုလိုက်ရင်ကိုယ့်အတွက်ကောင်းတာဖြစ်မသွားဘူးလား အေပစ္စုပန်ဆိုတာတဲ့အတိတ်တုန်းကအာပြော့ချက်ကို အခုပစ္စုပန်မှာအဖြေထွက်ရင်ပစ္စုပန်အတိတ်ကအာအာနေချက်ကို ဖြည့်ဖို့ဒီပစ္စုပန်ချိန်တဲ့ပစ္စုပန်မှာမဖြစ်သေးတာမလုပ်သေးတာကိုလုပ်ဖို့ဆိုရင်လည်းဒီအချိန်အကောင်းဆုံးအနာဂတ်မှာငါဘာဖြစ်ချင်တယ်လဲဖြစ်ချင်တဲ့အတိုင်းဒါလျောက်စီမံချက်ချထားတဲ့အတိုင်းလုပ်မယ်ဆိုရင်လည်းမိမိစီမံချက်ကြီးရင်ကြီးသလောက်ပြင်ဆင်လုပ်ရမှာလဲပစ္စုပန်တဲ့ gain ပစ္စုပန်တစ်ခုတည်းပုံမှာမူတည်နေတာ ဒါတော့အဲ့ဒီကိုကိုကိုပြန်မှာကိုသတိမရဘဲနဲ့မင်းငေါ်လဲအမလေးသူ့ဆန်စားတာကြာနေပဲသူ့ရတခါတည်းသူများတခါရှိသွားလိုက်တာကြွားလိုက်တာဆိုတော့ဒါကိုကိုကိုမကျင်တတ်ပြီးတော့မင်းငေါ်လိုက်တဲ့ခါကျတော့အာကုသူဖြစ်သွားတာပေါ့ဟုတ်တယ်မဟုတ်လားဩသူတို့များဝက်နေစားနေနေကောင်းတာပဲငါတို့လည်းအဲ့လိုဝက်နေချင်တာငါတို့လည်းကြိုးစားအောင်ပါပဲအဲ့လိုလို့ဖြစ်ရင်တော့ကိုယ့်ဘာသာကိုကြိုးစားခြင်းစိတ်ဖြစ်တာပေါ့နော်ဒါတော့မနာလိုတာကလည်းခက်တော့ခက်သားလူတွေမဟုတ်ဘူးနတ်တွေလည်းဖြစ်တာပဲတဲ့နော် နတ်တွေကလည်းသူတို့ပွဲသဘင်နဲ့သွားကြတယ်လေသူတို့မှာဥယျာဉ်ကြီးတွေရှိတော့သူတို့ကလည်းသူတို့ကနဲ့သူတို့တယောက်နဲ့တယောက်အချမ်းရန်အချွေရန်အတန်ဝိုင်းနော်သူတို့မှာရှိနေတဲ့နတ်သမီးတွေအဲသွားတဲ့ရည်စီးတဲ့ရင်းနေရထားတွေကလည်းတယောက်နဲ့တယောက်နတ်သားတယောက်နဲ့တယောက်မတူဘူးမတူတော့လည်းပဲတခါတည်းနတ်မွဲနတ်လေတွေကြတော့လည်းပဲသူသူများသွားတော့လည်းသွားလိုက်တာသွားမှာပေါ့သွားတော့လမ်းပေါ်ကြတော့တခါတည်းသူတို့ဘာတွေကြွားကြွားဝါဝါနဲ့အုပ်စုနဲ့အယောင်တွေထင်းထင်းဝါဝါနဲ့ရင်းထားကောင်းကောင်းနဲ့သွားတဲ့ခါကျတော့သူတို့ကအဲ့ဓာတွေမြင်တဲ့ခါကျတော့ အောင်မာဒီကောင်တွေကငါတို့တမင်တက်တဲ့မြောင်းလို့တို့ရှိရဖြတ်သွားတာဆိုတော့ဒေါသတွေဖြစ်အဲ့ဒေါသဖြစ်တာနဲ့ကိုတို့ကတခါတော့ဒေါသဖြစ်လိုက်တာနဲ့ရှက်ခနဲ့ဆိုပြီးရောမနောဘရောတိကနဲ့ဒေါသဖြစ်တာနဲ့ကိုဒေါသအဖြစ်မခံဘူးတို့ရဲ့ခန္ဓာကိုယ်ကတိတ်နှုတာကိုယ်စွန်းရဲ့ခန္ဓာကိုယ်ကြီးတွေတော့ဒေါသကြီးတွေခါရလောင်းပြီးတော့တောင်းတန်းလောင်းတော့ဘာမှမသိဘူးခန္ဓာကိုယ်ရဲ့ကြမ်းနေလို့နတ်တို့ရဲ့ခန္ဓာကိုယ်ကအမတန်နှုတာနှုတဲ့အတွက်ကြောင့်မလို့ဒေါသဖြစ်လိုက်ပြီဆိုတာနဲ့ပျောက်ထွက်သွားရောတေဒီထိဒေါသထွက်တယ်လို့ပြောတာ အဲ့တော့ကြီးနတ်တင်မကျဒေါသဖြစ်ပြီဆိုတာနဲ့တခါတည်းစုတည်သွားတာဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြည့်တယ်တော့ဆောက်တည်ထားတာကြမ်းတမ်းနေတော့တောင်းတောင်းဒေါသကတော့ကိစ္စမရှိသေးဘူးတော့တော်တော်ကိုခံနိုင်တာကျူပြီးတာပဲတော်တော်ခံတဲ့ခန္ဓာကိုယ်ဟာလားကဲကောင်းပြီအဲ့တော့ကောင်းတဲ့မွန်းတဲ့နေရာတွေမှာမိမိတို့ရဲ့သူတို့ဘာတွေရဲ့ကိုယ့်တဲ့သာရာတွေ့ရင်ကိုကသူတို့လောက်မမြင်ဘူးဆိုပါတော့နော်အော်ငါရဲ့အာနေချစ်ကဒါတွေပါလားဆိုတာမျိုးကိုသိရင်ငါအဲ့အာနေချစ်ကိုပြင်လိုက်ပါလို့ပြောတာ ဒါပေမဲ့ကိုအားနေချက်ကိုရဲ့နိုင်နေတဲ့ဂျန်ဝမ်းလေးကို ဖြည့်ရမယ်အစားကိုရဲ့မပါခဲ့တဲ့ပါရမီကို ဖြည့်ရမယ်အစားနော်ကိုကသူ့အတွက်မနာလိုဝန်တုံမှုတွေဖြစ်တဲ့ခါကျတော့နော်အဲ့ဒါတွေကိုမြင်လိုက်တာနဲ့ကြားလိုက်တာနဲ့ဖြစ်တဲ့ခါကျအဲ့ဒီဖြစ်အောင်လုပ်တာဘသူသင်္ခါရတဲ့ခိုင်သင်္ခါရတွေလုံနေတာနောက်မပြုတင်တာတွေကိုပြုတယ်ပြုမိတာကြတော့မပြုမိဘူးမလုံမိဘူး တနည်းလှုပ်တဲ့လှုပ်တဲ့ဓာတ်ကိုတော့မလှုပ်ဖက်နဲ့မလှုပ်တဲ့ဓာတ်တွေကြတော့လှုပ်ခတ်မိတယ်ဆိုတော့နောက်ဆုံးတေကာနိစည်ရင်ချုပ်တဲ့အချိန်တေကာနိစည်ရင်ချုပ်တဲ့အချိန်ကြတော့အဲ့ဒီမှာသူကသွားတွေ့တာနမိတ်ထင်ပြီအဲ့ဒါ panoramic view နဲ့ကြည့်တော့တာပဲအဲ့ဒီ view ကတော်တော်ကျဲတာနော်360 degree မကဘူးနော်ဆုံးလည်းမကဘူးကုန်ကြည့်လို့ရတယ်ဘာဖြစ်လဲလဲ360 degree ဆိုတာ Google ကနေပြီးတော့ဟိုရင်ရှာတယ်လို့ဒါလောက်ပဲလင်တာ ဝိဇ္ဇုတို့ရဲ့ဒီဂရီကတခါတလေကျရင်ဟိုအတိတ်ဘဝတည်းရောက်သွားတာဒါကြောင့်မလို့တေဂာနီမှာဒီဘဝမှာလှုပ်ထားတဲ့ကုသိုလ်အကုသိုလ်ကံတစ်ခုခုတည်တော်၎င်းဟိုးအတိတ်ဘဝအသိရှိအနန္တကလှုပ်ခဲ့တဲ့ကုသိုလ်အကုသိုလ်ကံတစ်ခုခုတည်တော်၎င်းတိတ်ဝိရင်တောင်မှအခုလောလောဆယ်လှုပ်ထားသလိုအဘိနဝအသက်ဆက်ဆက်ကလေးလှုပ်ထားသလိုပဲတဲ့မျိုးလုံးနဲ့မှလာထင်တာဒီပနောရမပြောပိုဝေးတယ်ပိုမြင်ရတယ်နော်အဲ့ဒါတွေကိုခြုံပြီးတော့မှ အဲ့ဒီပေါ်လာတဲ့ကံတစ်ခုကိုလက်ကကန်ပြီးနောက်တစ်ဘဝတစ်ခု အခြေချမှာဖြစ်ရမှာအဲ့ဒီခါကျတော့ဟာမကောင်းတာတွေပို့ပြီးဆိုအဲ့ကျမှလာပူတာနော်လုံနိုင်တဲ့အချိန်တုန်းကကောင်းတာတွေကိုမလုပ်ဘူးအဲ့ဒီချိန်ကမကောင်းတာကိုလုပ်တယ်လူနေတန်းနေချမ်းချမ်းသာသာပြည့်ပြည့်စုံစုံစားနေတောင်းနေတုန်းကလူတာတန်းတာပေးတာကန်းတာထောက်ပံ့တာမလုပ်ဘူးမလုပ်နိုင်တဲ့အချိန်ကျမှလူပွဲကြီးကလှုပ်ချင်တာကဲအဲ့ဒါတွေကဘယ်ကြမှာသိလဲဆိုတော့အချိန်လွန်ပြီးမှသိတာ အဲ့ဒီလိုမျိုးဖြစ်အောင် မလုတ်တဲ့နာတွေလုတ်လုတ်တဲ့နာတွေမလုတ်မိအောင်လုတ်ထားကလည်းသင်္ခါရပဲအေးအဲ့ဒီကြောင့်မလို့လက်လက်မှုကြောင့်မလို့ဖြစ်ပြီး remorse ဖြစ်ရတာလည်းသင်္ခါရပဲကဲအဲ့ဒါတွေအလုံးကသင်္ခါရချုပ်ကင်နေတာနောက်တစ်ခုစဉ်းစားစရာတွေကိုမှန်မှန်ကန်ကန်မစဉ်းစားတယ်လို့မဆုံးဖြတ်နိုင်လို့တန်တရားတွေတခုကြီးနဲ့တတွေကြီးနဲ့တခါတည်းခေါင်းတွေကုတ်လိုက်တပြင်းတွေချလိုက်ဆေးလိပ်တွေတောက်လိုက်ဘီယာလေးတစ်ချက်နဲ့ကြိုက်ချလိုက်ညံများရှင်မလားလို့ဟုတ်တယ်လေ ဂျပန်လိုကပါလဲဂျပန်လိုတက်တယ်လူပါလားစာကိမဟုတ်သေးပါဘူးနောက်ထပ်ခေါ်တာရှိပါတယ်အရက်ကိုပါတယ်လေဟန်ညဲထုတ်လို့ခေါ်တာဆိုညံရွှင်အောင်လို့တောက်တဲ့အရည်ဟုတ်လားကြည့်လေလူတွေမှာကြတော့နည်းနည်းလေးတစ်ခွက်တောက်တော့ဘာဖြစ်တယ်ဘာစီစေ စီစိန်လေးတွေနဲ့မျှအောင်နေကြတာကောင်းပြီခေါင်းတွေထွေပြီဆိုတော့သူတို့အဲ့ဒါခေါင်းရှင်းတယ်တဲ့ဆိုတဲ့အခါကျတော့ဒီနေရာတွေမှာကဒီဝိသိကိစ္စဖြစ်ပြီဆိုတဲ့အခါကျလို့ရှိရင်မိမိစဉ်းစားတဲ့အရာတစ်ခုကိုစဉ်းစားလို့မရအောင် တွေးနေအောင် ထွေးနေအောင် ရှုပ်ထွေးနေအောင်လည်းပဲဒီသင်္ခါရပဲဒါတွေရှိနေတာဆိုတော့အဲ့ဒီချိန်မှာလည်းစဉ်းစားကြည့်လိုက်စမ်း ဆုံးဖြတ်ချက်ချတော့မယ့်အရာတစ်ခုကိုဆုံးဖြတ်ချက်မချနိုင်ဘူးဆိုလို့ရှိရင်မိမိဘလောက်ပင်ပန်းတယ်လဲဟာချွေးတွေချွေးပေါက်တွေကြဘယ်လိုလုပ်ရမလဲတပင်းကြီးတွေချဆေးလိပ်တွေတောက်တယ်လို့ဆေးလိပ်တွေထဖွာဟာလမ်းတွေရှောက်ခေါင်းတွေကုတ်နော်အဲ့ဒါလိုတွေဖြစ်နေတာဘသူကလို့သင်္ခါရစေရနာနဲ့ဝိသိကိစ္စပေါင်းပြီးနှိမ့်ဆက်နေတာပြောချင်တာအခုပြောခဲ့တဲ့အရာအလုံးတွေဟာစဉ်းစားကြည့်လိုက်စမ်းလူတွေမှာဒုက္ခဖြစ်တဲ့အရာတွေကြီးပဲ ဒါတွေဟာတကယ်လို့သာလျင်အခုနကအတွင်းထဲမှာအဲ့ဒီစဉ်းစားတွေးခေါ်မှုတွေဟာပြုလုပ်မှုတွေဟာပြောဆိုမှုတွေဟာအတ္တကလောက်ပါတယ်ဆိုရင်ဟောဒီအတ္တဤတရားဒီကိုကောင်ဒီလူကြီးဒုက္ခဖြစ်အောင်ဘာလို့လောက်ရတာလဲအခုတော့သူကနှိမ့်ဆက်မခံရဘူးလားဒုက္ခခံရပြီအဲ့ဒါကိုထောက်နေတာအခုတခြားမျက်စောပဲတခြားမဟုတ်ဘူးမင်းတို့ပြောသလိုတာတဲ့ဒီပြုလို့ပြောဆိုကြံစည်မှုတွေက အတ္တကလုတ်တယ်ဆိုရင်သူ့ပိုင်ရှင်ဒီအတ္တကြီးဒီခန္ဓာကြီးကိုဘာလို့နှိမ့်စေရမှာလဲအခုကြည့်စဉ်းစားကြည့်စမ်းဟိုမှာချွေးတွေတပြက်ပြက်ကျနေပြီတပြင်းတွေချကုန်ပြီဒါမျိုးဘသူဖြစ်ရှင်လဲလို့ဘသူမှမဖြစ်ရှင်ဘူးနောက်တစ်ခုပစ္စုပန်ဘဝတွေမကောင်းတော့ပါပမိတ်တာပါပမိတ်တာသိတယ်နော်ပါပမိတ်ဆွေရုပ်မိတ်ဆွေဇိုးမိတ္တများဖြင့်ပေါင်းသိမိပြီးဒုစရိုက်မှုများကျွလွန်မိခဲ့လျင်ရာဇဝဘေးသင်ပြီးဒုက္ခကြီးစွာရောက်ရဤဒါပစ္စုပန်ပါနော်ဒီ ဒီလူကကောင်းတယ်လို့ထင်ပြီးပန်းအောင်လို့တိုက်တွန်းတာကလည်းပဲဘာလို့လဲသင်္ခါရကောင်းပြီနောက်ဘဝတွေလည်းသူနဲ့ပေါင်းလိုက်တဲ့အတွက်သူ့ရှေ့အတုတွေရသူလုတ်တဲ့လက်လုတ်တဲ့အတွက်ကြောင့်မလို့တခါဒီအမှားအကုသို့ကြောင့်နောင်ဘဝတွေလည်းအပယ်လေးပါးသို့ကြာရောက်ပြီးအတော်မတတ်နိုင်အတော်မတတ်နိုင်သောဒုက္ခများဖြင့်အဆင့်ဆင့်နှိမ့်စစ်နေတော့ဤဘာလို့လဲချက်သင်္ခါရလက်ချက်ဒါတွေမှတ်တာနော် သင်္ခါရကိုပြောလို့ရှိရင်အမြဲတမ်းစေရနာလေးကိုမမေ့နဲ့နော်စေရနာစေရနာဟာဘာလို့လဲကာမဲဒါကိုပြောတာအထက်ပါအရာများသည်သင်္ခါရဤနှိမ့်ဆက်ခြင်းများသာဖြစ်၏တဲ့ကဲမကောင်းတဲ့အရာတွေကိုပြောနေတာပေါ့ဗျာပြောရမယ်ဆိုရင်အခြုံပြောမယ်ဆိုရင်အာဟုတုစေတသိက်14လုံးကိုတစ်လုံးချင်းအတိပ္ပယ်ပြန်ပြနေတာဒါတော့အာဟုတုတွေလောက်တဲ့အခါမှာဟောဒီစေတသိက်14လုံးသည်သူတွဲတွဲပြီးတော့စေတနာနဲ့တွဲလုပ်တယ်မောဟဟိရိကနုတ္တပဥဒိစ္စနော်နော် ဒီလောဘဒိဋ္ဌိမာနဒေါသအိတ်တာမစ္စယကိုကုသထိနာမေတ္တာဝိသိကိစ္စအဲ့ဒါတွေဟာအဲ့ဒီစေတသိက်အကုသိုလ်စေတသိက်ဆယ်လက်လုံးဒီသူကစေတနာနဲ့ဒီမောဟနဲ့စေတနာနဲ့လောဘနဲ့စေတနာနဲ့ဒေါသနဲ့စသဖြင့်တွဲလုပ်တယ်ကြံတာကတော့သူတို့ရဲ့ပါတဲ့ပါတဲ့စေတနာနဲ့တွဲပြီးတော့ဒီ action တစ်ခုဖြစ်အောင်လုပ်တာနော်ခန္ဓာကိုယ်နဲ့လုပ်မယ်နှုတ်နဲ့ပြောမယ်စိတ်နဲ့ကြံမယ်အဲ့ဒီသူလှုပ်ချင်တဲ့လုပ်ငန်းတစ်ခု function တစ်ခုပြီးသွားအောင်တွန်းပေး တိုက်ပေးနှိုးဆော်ပေးဖန်တီးပေးစီရင်ပေးတာကိုသင်္ခါရခေါ်ပါတယ်သင်္ခါရသည်အတွင်းသားအတ္တသာ ဖြစ်ခဲ့ပါလျင်ထိုကဲ့သို့မိမိကိုယ်ကိုဆင်းရဲဒုက္ခရောက်အောင်နှိမ့်ဆက်လိုက်မယ်မဟုတ်ပါတဲ့ခိုင်ဒါထောက်ပြတာဘုရားရဲ့ထောက်ပြချက်မြတ်စွာဘုရားရဲ့ reason ပဲတာကဲကောင်းပြီတဲ့ပြိဿကိုမြတ်စွာဘုရားဒါမင်းနေတာပဲเนาะသူ့ရဲ့အကြောင်းထဲမှာဒီ လောကကြီးကဆွဲလန်းထားတာကဒီပြုလို့ပြောဆုံးကြံစီမှုတွေဒီဘသူကစီမံတယ်လဲဆိုအတ္တစီမံတယ်အတ္တကဘိုးစင်တာမှာထိုင်ပြီးဒီကံတွေသုံးမျိုးလုံးဖြစ်အောင်လုပ်တယ်မြတ်စွာဘုရားကမဟုတ်ဘူးလောက်တာသင်္ခါရဘသူကလောက်တာလဲအေးမင်းတို့ပြောသလိုအတွင်းသားအတ္တကသာတကယ်လို့အတွင်းထဲမှာရှိနေတဲ့စီမံနေတဲ့ဆိုရင်အတွင်းသားအတ္တဟာပိုင်ရှင်နိဝါတိတာမိအတ္တဖြစ်နေတာဒါတော့သူပိုင်ရှင်ဆိုလို့ရှိရင်သူခန္ဓာကိုယ်ကြီးပစ္စည်းရပစ္စည်းကြောင့်သူခန္ဓာကိုယ်ကြီးစိတ်ညစ်ရစိတ်နစ်ကြောင့်ပူပန်ရပူပန်ကြောင့်ထွေရထွေကြောင့် ဘယ်သူလောက်မှာလဲတဲ့ကဲဘယ်သူလောက်မှာလဲဒါတော့မဟုတ်လို့အတ္တမရှိလို့အတ္တရှိတာဟာမဟုတ်တဲ့အတွက်ဒါဖြစ်နေတာဒါဆိုရင်ဘယ်သူလဲဆိုရင်အေးသင်္ခါရတွေလုံနေတာတဲ့ဘယ်သူတွေစီမံဖန်တီးနေလဲဆိုရင် သင်္ခါရတွေလုံနေတာဒါကိုပြောတာဒါတော့ကောင်းပြီဒါတော့ဒီနောက်တစ်ခုဖတ်ကြည့်ကြအောင်မကောင်းကျွမ်းများရစေသောအဖြစ်ပြုလုပ်သူသင်္ခါရကနှိမ့်ဆက်ဆိုတာအဲ့ဒါလေးကို ပြန်ပြီးတော့ပေါ့နော်ဖတ်ပြီးသားတွေပါပဲပြန်ပြီးတော့နှိုးအနေနဲ့နော်ဖတ်ကြည့်ပါဦးတစ်ချိန်ကဆိုရရလေး ရှင်မောက်ကလန်နဲ့ရှင်လက္ခဏာတို့ရဲ့အကြောင်းကဥစဉ်ရှိရပြောခဲ့ပြီးပါပြီเนาะဒါတော့ဒီနေရာမှာအဲ့ဒီပိတ္တာအဲ့ဒီပိတ္တာဘာကြောင့်ဖြစ်တယ်လဲဆိုရင် ပိတ္တာဘုံဘွားရောက်သွားတာကဂုံးတိုက်လို့တယ်เนาะဒီပိသုနာဝါစာပေါ့เนาะတယောက်နဲ့တယောက်ချစ်ခင်နေတဲ့သူတွေကွဲပြားအောင်အဲလူတွေရဲ့ကွဲပြားမှုကိုဖြစ်အောင် ပြုလုပ်တဲ့အခါတွေမှာ အဲ့ဒီလူတွေကွဲပြီးတော့ဒီနေရာမှာကိုကိုချစ်ခင်လာဖို့ပေါ့နော်ဒါမျိုးကိုပိတုနာလို့လုပ်တယ်လို့ခေါ်တယ်ပိတုနာဝါစာပိယဆိုတာချစ်ခင်တာသူဆိုတာကတုံညကင်းသွားတာနော်နာကကရဏပြုလုပ်တာချက်ချင်းကင်းသွားအောင်လုပ်တာကိုပိတုနာတလုံးချင်းယူထားတာပြီးတော့စကလုံးတလုံးချင်းပါဠိမှာနော်ပိဆိုတာပိယ သူဆိုတာတုံညနဆိုတာကရဏစကလုံးပြန်ဖော်လိုက်ရင်တယောက်နဲ့တယောက်ချစ်ခဲ့နေတာတွေကင်းစိတ်ပျောက်ကွယ်သွားအောင်လှုပ်တာကိုဂုံတိုက်တယ်လို့ခေါ်တယ်အဲ့တော့အဲ့ဒီလိုမျိုးဂုံတိုက်တဲ့အခါမှာလည်းပဲအဂုံတိုက်ခံရတဲ့ပုံကိုယ်တွေပျက်စီးသွားတာဆုံးရှုံးသွားတာရဲ့ပမာဏကြီးရင်ကြီးသလောက် အကုသိုလ်ကထက်မြင့်တယ်နော်နော်ထက်မြင့်တယ်အဲ့တော့အဲ့ဒီဂုံတိုက်ခဲ့တဲ့အာဟုသူကြောင့်မလို့တဲ့ ဒီသူပိတ်တာအဲ့လိုဖြစ်နေရတာဒါတော့သူပထမကဒါကိုတက်ရိုက်မရအောင်အဲ့ဒီအကုသိုလ်ကြောင့်သူကငရဲကြတယ်ငရဲကြပြီးတဲ့အခါမှာအဲ့ဒီငရဲကနေလွတ်လာတော့ကောင်းတဲ့ဘုံဘွားကိုလည်းရောက်လောက်အောင်က မကျွတ်သေးဘူးငရဲမှာခံလောက်အောင်လည်းအကုသိုလ်ကံကမကြီးတော့ဘူးဆိုတော့ဂျားဘဝဖြစ်နေတာဂျားဘဝဆိုတာက ပိတ်တာဖြစ်တာကိုပြောတာပိတ်တာဖြစ်တော့ ဟိုရိုးတန်းနဲ့မဟုတ်ဘူးသူ့မှာအချိန်တိုင်းမှာတခါတည်းအထိုးအစိတ်အဆွအဲ့ဒါတွေကိုခံပြီးတော့နေရတာဒုက္ခရောက်နေတာဆိုတော့အခုလက်ရှိဘဝမှာအဲ့ဒါလိုခံနေရတာကတဲ့ဂုံတိုက်တုံးကမှားကြတဲ့သင်္ခါရကိုပြောတာအဲ့ဒီသင်္ခါရသည်သူလောက်တာမှန်တယ်ဟုတ်တယ်ကောင်းတယ်လို့သူ့ဘက်ကအသာရအနိုင်ရလို့တော်လကောင်းတို့ဒီမို့သူလောက်တာမှန်တယ်လို့ဆုံးဖြတ်ချက်ချမှားမှုကြောင့်တော်လကောင်း ဒါဟာအာဟုသူဆိုတာမသိတဲ့မောဟကြောင့်တော်လကောင်းအာဟုသူသင်္ခါရတွေကြောင့်မလို့သူဘယ်ကိုကြလဲဆိုတော့ငရဲကြတယ်ငရဲကြောင့်ဘသူပို့သင်္ခါရကပို့တာဘာသင်္ခါရလဲဆိုတော့အာဟုသူသင်္ခါရနော်လွယ်လွယ်ပြောရင်အာဟုသူကံတဲ့တဲ့အပြီးဒီမှာလို့ပြောရင်အာဟုသူစေရနာအဲ့ဒါပို့လိုက်တာဒါတော့အဲ့ဒီအာဟုသူလှုပ်စင်တုံးကသူနဲ့တွဲပြီးတော့မှမသိတဲ့မောဟတွေရောနော်ဒေါသတွေရောဒိဋ္ဌိတွေရောသူ့မှာရှိလိမ့်မယ် အဲ့ဒီစေတသိက်တွေကစုပြီးတော့မှဒီလုပ်ငန်းတစ်ခုဖြစ်အောင်လုပ်လို့သင်္ခါရခန္ဓာတဲ့နော်ဘာခန္ဓာလဲအဲ့ဒီသင်္ခါရဆိုတဲ့ကံတရားမှားတဲ့အတွက်ကြောင့်မလို့သူက အခုနငရဲမှာလည်းခံရတယ်ပြီးတော့ပိဋ္ဌာပြောရနေလည်းခံရတယ်နောက်တစ်ခုနွားသက်သမားဖြစ်လာတဲ့ပိဋ္ဌာဒါကအန်သူနွားသက်တုန်းကသူနွားသက်တဲ့အလုပ်ဟာထားပါတော့ဘဝဆိုတာဒီဒီဘဝပဲရှိမယ်နော် ဒီဒီဘဝပဲရှိမယ်ရှိပြီးတော့ဒီဒီဘဝပြီးရင်တော့နောက်ဘဝမရှိတော့ဘူးရေလို့ယူဆထားရင်ဗာဒိဋ္ဌိဥစ္စေရာဒိဋ္ဌိဥစ္စေရာဒိဋ္ဌိဒါကတစ်မျိုးဟာဒီဘဝဒီဒီဘဝဖြစ်တာဒီဘဝခံပေါ့နောက်ဘဝဖြစ်နောက်ဘဝခံလိမ့်မယ်ဆိုတာမျိုးနော်အဲ့ဒီလိုမျိုးယူဆလဲဒါဥစ္စေရာဒိဋ္ဌိပဲသူနဲ့မဆိုင်ဘူးလို့ပြောတာဒီကိုဒီဘဝဒီတခန္ဓာမှာမထီရင် तू ကလုံရဲတယ်တနည်းပြောမယ်ဆိုလို့ရှိရင်တော့ဒီဘဝမှာ မင်းပေးရာဇဝတ်ပေးမင်းပြစ်မင်းတန်မသင့်ဘူးလူလွတ်မယ်ဆိုရင်နော်သူလှုပ်ရဲတယ်နောက်ဘဝတူသူထက်မတွေ့ဘူးဒါလည်းဗာဒိဋ္ဌိလဲဆိုဟုတ်စေတာပဲငါနဲ့မဆိုင်ဘူးနောက်ဘဝသူခံမသိဟောဒီလက်ရှိလောလောဆယ်ဘဝမခံဘူးပဲအရေးကြီးတယ်သူကဒီလိုယူထားတာထားပါတော့အဲ့ဒါလို့မိမိကုအကုသကံလှုပ်တော့မယ်ဆိုလို့ရှိရင်များသောအားဖြင့်လူတွေကဘာကိုတွေးတယ်လဲဆိုရင်နောက်ဘဝမတွေးတော့ နောက်ဘဝကို တွေးရင်ဒီတဘဝမှာလောက်တဲ့မင်းပြမင်းတန်ကိုမိမယ်ဆိုရင်တစ်ခါပဲခံရမယ်ဒါပေမဲ့မင်းပြမင်းတန်ပြီးလို့တည်သွားတဲ့အခါမှာဒီအာကုသို့ကံဟာဆက်ရှိလို့နောက်ဘဝရှိရင်နောက်ထပ်ခံရအောင်မယ်ငရဲလည်းကြအောင်မယ်ပိတ်တယ်လည်းဖြစ်အောင်မယ်ဆိုဘဝကြီးရှည်မသွားဘူးလားအဲ့တော့ရှည်သွားတဲ့အခါကျတော့ကိုယ့်ဘာသာကိုမျိုးလုံးမှိတ်ပြီးတော့မှနောက်ဘဝမရှိဘူးလို့ကိုယ့်ဘာသာကိုစဉ်းစားပြတာဆိုတဲ့အခါကျတော့နောက်ဘဝမရှိဘူးဘက်ကနေကိုယ်ကနေပြီးရက်တည်ပြီးလှုပ်တဲ့အခါကျတော့နောက်ဘဝမရှိရင်နောက်ထပ်ခံစရာ စိတ်ကဘာဖြစ်သွားလဲပေါ့သွားတက်တာသွားဒါကြောင့်အကုသိုလ်လုပ်တဲ့ပုံကိုယ်တွေပေါ့စေခြင်းရင်အဲ့ဒီပုံကိုယ်တွေကအမြဲတမ်းတတရာဒိဋ္ဌိနဲ့စဉ်းစားတယ်နော်ဒါအကုသိုလ်သမားကုသိုလ်သမားကြတော့ तू အဲ့လိုမဟုတ်ဘူးကုသိုလ်လုပ်တဲ့လူကြတော့ဒီဘဝကတော့ငါကတော့သူတို့လိုမဖြစ်တော့ဘူးသူတို့လိုလည်းမတက်တော့ဘူးသူတို့လိုလည်းမချမ်းသာတော့သူတို့လိုလည်းယာရုမကြည့်တော့ဘူးသူတို့လိုလည်းမလှတော့ဘူးဆိုတော့ဒီဘဝမှာငါချမ်းသာအောင်လှအောင်တက်အောင်လှုပ်သွားမယ်နောက်တစ်ဘဝကြရင် ချမ်းသာတာလှတာတတ်တာဖြစ်ချင်မှာပေါ့အဲ့တော့နောက်ဘဝမရှိဘူးလို့စဉ်းစားရင် तू လို့အခုလောက်တာချက်အတိတ်ပဲရှိပါမလားမရှိတော့ဘူးဒီလိုကမှတော့ထားပါတော့နော်စီးပွားလုပ်လို့ချမ်းသာလာပြီမဲ့မလှသေးတဲ့ပုံကိုကြတာလှဖို့ကြတော့ခက်သွားပြီလေနော်တော်တော်ကြီးခက်သွားပြီအလှပြင်တာတော့ရှိပါတယ်သို့သော तू လှချင်တဲ့လောက်တော့ပဲလှတော့မလဲနော်သူမျက်စိထဲမှာဖြစ်နေတဲ့ဟောလှချင်တဲ့လောက်တော့မလှတော့ဘူးနော်မတက်သေးတဲ့ဟာကြတော့လည်းပဲမမီတဲ့ပညာရမျိုး तू မတက်နိုင်တော့ဘူးမတက်တော့ဒီဘဝဖြစ်တဲ့အကုသိုလ်သည်နောက်ဘဝမှာအကျိုးပေးအကျိုးပေးပြီးလို့ရှိရင်အဲ့ဒီကုသိုလ်က तू တောင်းတဲ့ဆုကိုပြည့်အဲအခါကျမှ तू တောင်းတဲ့ဟာနဲ့လိုချင်တဲ့နဲ့ကြိုက်မယ်ဆိုတော့ဘာဖြစ်သွားရလဲသတ္တတကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ကသတ္တတဘဝရှိတာကြိုက်တယ်နော်အကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ကဘဝရှိတာမကြိုက်ဘူးဘာဖြစ်လို့လဲရှိရင်ခံရမှာခံမဲ့သမားကအုပ်စီတာသမားစံရမဲ့သမားကြတော့ကျုပ်တို့ပဲပဲကလည်းအခွာတိုင်းလို့ပြောလိုက်ပါတခါတည်းလေအကုသိုလ်ဆိုရင်အနောက်ဘက်မရှိပါဘူးကွာ အခုဒီလိုတော့ဟာနောက်ပါချမ်းဖြစ်အောင်မနတ်သားနတ်သမီးမြမကြီးဘာညာနေဟာခွာထိုင်ထားလိုက်ပေါ့လား you are on the fence လေအဲအဲ့ဒါလူတွေကကြံဖန်ပြီးတော့ပေါ့အောင်စဉ်းစားတာရစရာကြတော့ရှေ့အောင်စဉ်းစားတယ်ဟုတ်တယ်မဟုတ်လားလို့အေးအဲ့လိုစဉ်းစားတဲ့ခါကျတော့ဦးဇင်းတို့နော်တတ္တဝါတွေရဲ့ဆန္ဒကသူ့ဘာသာသူစဉ်းစားခြင်းတလို့စဉ်းစားမယ်လိုခြင်းတလို့စဉ်းစားတာတဘာဝကလူတွေရဲ့ဆန္ဒအတိုင်းလိုက်ရလားမလိုက်ဘူး gain နောက်ဘဝမရှိဘူးလို့ဘက်ကလောက်ပဲစဉ်းစားစားဘလောက်ပဲပေါ့အောင်နေနေလောက်ခဲ့ပြီးတဲ့အာကုသူဆိုလို့ကတော့အာကုသူအတိုင်းပဲသူကအကျိုးပေးတာပဲအခုကြည့်နွားသက်သမားကပိတ်တာဖြစ်လင်းတာတွေနဲ့ကြီးတွေနဲ့ထိုးစိတ်ခံရတယ်တဲ့။အော်ဟိပြေးလွှားနဲ့တွေ့တယ်။ဒါတော့သူစောစောတုန်းကစဉ်းစားတဲ့မောဟဖုံးထားတဲ့စဉ်းစားမှုသင်္ခါရခုဘာဖြစ်ပြီလဲ။အကျိုးဆက်ကငရဲကြတယ်ပိတ်တာဖြစ်တယ်လေ။ဒါတော့အဲ့ဒီမှားအောင်မောဟဖြစ်အောင်ဘသူကတွန်းထားလို့စေတနာတွန်းထားတာ စေရနာမောဟစေရနာဒိဋ္ဌိဒိဋ္ဌိကဘာလဲဆိုတော့အုပ်စေတာဒိဋ္ဌိမသိအောင်လှုပ်ထားတာကမောဟဒီနှစ်ခုလုံးကိုတခါတည်းအင်အားကောင်းကောင်းနဲ့ဒိဋ္ဌိကလည်းဒိဋ္ဌိထူထူကြီးပြင်းပြင်းကြီးမာမာကြီးနော်လုံးဝကိုမှတခါတည်း solid ဖြစ်နေတဲ့ဒိဋ္ဌိမျိုးဖြစ်အောင်လဲစေရနာပဲတွန်းထားတာပဲဟဲ့ကောင်နောက်ဘဝနေစဉ်းစားမနေမရှိဘူးလို့ယူလိုက်စေရနာပဲအေးမှန်တာတွေကိုမှောင်ဖုံးထားတာလည်းပဲမောဟမောဟထူအောင်လဲစေရနာပဲ ဘာခန္ဓာလဲသင်္ခါရခန္ဓာတွေသင်္ခါရခန္ဓာတွေအမှားတွေဖြစ်အောင်လုပ်တာအဲ့ဒီတော့ဝတ်သိုးသတ္တမဘုရားကလာတော့ပြိတ္တာကြတော့အပေါ်ယံရေကုန်နေမရှိပဲသွေးရဲရဲဖြင့်သိမ့်စွန်းတို့အထုတ်ခံရတယ်ဆိုတာသိုးတို့ဘာတို့ကြတော့ဘာဖြစ်လို့ရေကုန်ရဲတာအမွေးလိုချင်တော့အခုရေကုန်ခွာတာပေါ့အမွေးသုံးမွေးလိုချင်တော့ရေကုန်မခွာဘူးလားလို့ရေကုန်ခွာတော့သူ့ကြတယ်လေရေကုန်ခွာခံရတာပဲအဲ့ဒါပြောတာတက္ကရာနော် အဲအဲ့ဒါတော့ကြီးလှုပ်တဲ့ချင်းတုန်းကတော့သုံးမွေးလေးထူးလေးလေးတိုးလေးကတော့ထူးပြီးဟုတ်လားကြီးလာပြီးဟုတ်တော့မဟုတ်လားဝက်ကလေးတွေမြမွေးတယ်ဝက်ကလေးကတော့အချိန်တော့တော်တော်စီးပြီးနော်စားထားပြကိုယ်လည်းကြမ်းမအင်းအင်းနဲ့မလုံးနဲ့ဆိုတာအဲ့ဒါမျိုးပြောတာပေါ့နော်ကိုယ်လည်းကြမ်းမအင်းမလုံးနဲ့ဆိုတာကကျွေးတုန်းကတော့ဂရုဂရုနေစားတယ်လေဒါပေမဲ့ပိတ်တာလေးအချိန်လေးစီးတော့သူတို့တက်ပြီးတော့ရောင်းတဲ့ခါကျတော့ဝက်ကမအော်ဘူးလားအော်တဲ့ခါကျတော့ကိုယ်လည်းရောက်ပြီလိုက်ကြတော့အင်းအင်းလုံးတယ်လေအဲ့ဒါပြောတာကိုယ်လည်းကြမ်းမအင်းအင်းမလုံးနဲ့တဲ့နော်ကျွေးတုန်းတော့စားထားပြီးတော့ နောက်ပြီးတော့လက်စားတဲ့တရားသူကြီးကြတော့တဲ့ပိတ္တာဖြစ်ပြီးတော့ဒီကိုယ့်ရဲ့လက်သေးကြီးတဲ့တန်လက်သေးကြီးစားစရာမရှိတော့ကိုကြောဘုံကဟောလို့ကုတ်ကုတ်ပြီးတော့ပြန်စားရတာနော်တရားသူကြီးတရားသူကြီးတယောက်ကလက်စားလို့နော် corruption ဖြစ်တယ်တရားသူကြီးအဲ့ဒါအဲ့ဒီမှာအဲ့ဒီဟာပါတယ်ဒါပေမဲ့ဗမာပြည်ကြတော့နည်းနည်းကြည်ဟောရတယ်တခါတလေကြာတိတ်နေရာတိုင်းတော့ဟောလို့မဖြစ်ဘူးတရားရေးကလူတွေသူတို့စောင့်ချပါတယ်ဖြစ်မှာဆိုလို့နော် ဦးဇင်းတို့မမနိုင်ကတော့မြတ်မြတ်မြတ်မြတ်ဆက်ဆက်မှန်မှန်ကန်ကန်ဆိုတော့မရှိပါဘူးဒါတွေကနော်ဒီပြင်းနိုင်ငံနေရှိတာပါအထက်ပါဖြစ်ဖြစ်များသည်တဲ့ပြုလုပ်သူအကုသိုလ်သင်္ခါရများကမကောင်းကျိုးများပေးသောအဖြစ်နှိမ့်စစ်တယ်ခင်ခြုံပြောလိုက်ကြပါစို့တဲ့ဒီအမားသင်္ခါရတွေဖြစ်အောင်ဘယ်သူကတိုက်တွန်းလဲဆိုစေရနာတိုက်တွန်းတာအဲ့ဒီအမားစေရနာတိုက်တွန်းတဲ့အတိုင်းကိုလည်းမလုပ်ဘူးလားနှုတ်ကလည်း ပြောတယ်ပေါ့เนาะစိတ်ကလည်းအဲ့ဒီတိုင်းပဲကြံစီတယ်သူလှုပ်တာသူတွေးတာသူပြောတာမှန်တယ်လို့ဒါကြံစီထားတယ်မောဟကလည်းဖုံးတယ်ဒိဋ္ဌိကလည်းအယူမှားတယ်အဲ့ဒီကြားထဲမှာအိဒါတွေမေ့စီတွေမာနတွေဒေါသတွေမဖြစ်ဘူးလားဖြစ်ပြီအဲ့ဒီအမှားသင်္ခါရတွေဖြစ်အောင်စေရနာကတိုက်တွန်းစေရနာဥဆောင်တဲ့အကုသိုလ်တွေသူဆံရဆံရဆံရဆံရမှာအဲ့ဒီလိုမျိုးလှုပ်သွားတာဒါအစုလိုက်အစုလိုက်အစုလိုက်လှုပ်လှုပ်သွားတဲ့အတွက်သင်္ခါရခန္ဓာအဲ့ဒီခန္ဓာတွေက အခုလှုပ်တုံးကတကယ်လို့เนาะ အတ္တကလေးသာရှိခဲ့မယ်ဆိုရင်အမှားလုပ်ခွင့်ဒုက္ခနာကိုကြီးဘာလို့ပေးရမှာလဲထောက်ပြပါလားဟာမင်းမှားနေပြီမင်းအဲ့လိုမတွေးနဲ့မစင်စားနဲ့ထောက်ပါတော့လားဒုက္ခရောက်မဲ့ဥစ္စာကြီးပဲဟုတ်တော့မလားနောက်ဘဝကိုထားဒီဘဝမှာမင်းပြင်းမင်းတန်တွေရာစုဘေးတွေတက်တော့မယ်နော်အဲငွေငွေပေးငွေတန်းငွေတန်းတွေတက်တော့မယ်ချိန်တန်းတွေတက်တော့မယ်ဒီလိုဖြစ်တော့မယ်ဆိုရင်ဒီခန္ဓာကိုယ်ကြီးပဲဒုက္ခရောက်မယ်ဒီခန္ဓာကိုယ်ကြီးထောင်ကြမယ်ဒီခန္ဓာကိုယ်ကြီးအရိုက်နှက်ခံရမယ်နော်ဒါတော့အဲ့ဒီဟာကြီးကို အတ္တပိုင်ဆိုင်သူရှိခဲ့မယ်ဆိုရင်ဘာလို့ခွင့်ပြုရမှာလဲသူနေတဲ့ဒီအိမ်ကြီးပဲဒါအိမ်ဟာဒါကြီးသူနေတဲ့အိမ်ပဲသူကတာမီပိုင်ရှင်ဆိုရင်သူအပိုင်ခံရတဲ့ဒီခန္ဓာကိုယ်တော့သူစောင့်ရှောက်တဲ့နာပေါ့အိမ်နေမှာနည်းနည်းပါးပါးဆေးတွေပါတွေယိုလို့နော်ပါသွားပြီဆိုရင်လူတွေဆေးမတော့ဘူးလားဟေးလေတိုင်ဆွေးရင်တိုင်လဲရတယ်နယံဆွေးရင်နယံလဲရတယ်ဒါကိုယ့်အိမ်ကိုကောင်းဖို့ပြင်တာဒါလိုဖြစ်ရမယ်ဘာဖြစ်လို့လဲပြိုမကျစေခြင်းလို့ ပြင်တာဒီတိုင်းပဲဒီခန္ဓာကိုယ်မှာ तू ပိုက်နဲ့ तू ဆိုင်နဲ့ तू နေတယ် तू အိမ်ဆိုရင်ဒီမှသင်္ခါရတွေဘာလို့ဖြစ်အောင် तू လောက်အောင်ပါလဲလောက်ခွင့်ပေးရမှာလဲမလုံနဲ့ပေါ့အတ္တကလေးကရှိတယ်ဆိုရင် ကောင်းတဲ့ဘက်ကိုပဲတွေးမကောင်းတာမတွေးနဲ့ပေါ့မှန်အောင်တွေးဒါတော့အတ္တမရှိတဲ့အတွက်သင်္ခါရတွေကပြုတ်လုတဲ့အတွက်ကြောင့်မလို့အမှားလဲလှုပ်တယ်မှန်တာတွေလဲလှုပ်တယ်ဒီအမှားကိုလုံမိတဲ့အတွက်အခု သင်္ခါရအမှားတွေလုပ်တဲ့အတွက် तू ကအခုနှိမ့်စစ်တယ်လို့ဖြစ်မနေဘူးလားလို့ तू နှိမ့်စစ်တယ်လို့ဖြစ်တယ်အဲ့ဒါသင်္ခါရကနှိမ့်စစ်ပုံပဲတဲ့နော်ကောင်းပြီဒါကြောင့်သင်္ခါရတွေအပေါ်မှာဒီလိုလိုမကောင်းတာတွေမဖြစ်အောင်ကောင်းတာတွေဖြစ်အောင်စီမံလို့လူတွေကတောင်းတလို့ဖြစ်သလားဆိုတော့မဖြစ်ပါဘူးတဲ့အဲ့ဒါလေးကိုဖတ်ကြည့်အောင်နောက်တစ်ပိုက်မှာ ကြီးဒီနေရာမှာမကောင်းတဲ့ဟာတွေမဖြစ်အောင်ဘလောက်ပဲစိတ်ကနော်တောင်းတာ တောင်းတာဆန္ဒရှိရှိတဲ့အမ်ကိုတောင်းတာတဲ့စီမံတဲ့တိုင်မဖြစ်ဘူးလို့ပြောတာဒါကြောင့်အစင်အတန်အနတ်အရသာအတွေ့အထိအာယုံများပေါ်လိုက်တဲ့နဲ့သင်္ခါရများစ၍အလုံးလုံးတော့ဤဒါစဉ်းစားကြည့်မြင်လိုက်တာနဲ့သင်္ခါရတွေစမလို့ဘူးလားအေးဒါပြောချင်တာကမြစ်စိနာနာလျာကိုစိတ်နိုးနေတဲ့အချိန်တိုင်းမှာအတိတခုဖြစ်နေတယ်လို့ပြောတာ အတိတခုဖြစ်နေတယ်ဆိုတာနဲ့ပဲအဲ့ဒီအတိတွေများသောအားဖြင့်ဘာဘက်ကိုပဲဖြစ်တယ်လဲအာကုသိုလ်ကိုပဲဖြစ်တယ်အာကုသိုလ်သင်္ခါရတွေပဲဖြစ်တယ်လို့ပြောတာအာကုသိုလ်သင်္ခါရတွေပဲဖြစ်တယ်လို့ပြောဒါကြောင့်ဒီအာကုသိုလ်သင်္ခါရဆိုတာက तू ကတန်တရားကိုဖြတ်တဲ့အခါမှာ तू နဲ့ပဲတွဲလာတာဟုတ်တယ်မလား तू နဲ့အပေါင်းအဖော်များနေတဲ့အခါကျတော့ကိုယ့်ရဲ့မိတ်ဆွေကောင်းကြီးလို့ဖြစ်တော့ तू ကကြာကြာမလှဲ့ရအောင်မတိုက်တွန်းရအောင် သွားဆိုကွာဆိုရင်ပါသွားတာပဲဟုတ်တော့မလားလို့သွားဆိုကွာဆိုရင်ပါသွားတာကုသိုလ်ကြတော့စဉ်းစားပါအောင်မယ်ကျမကြီးဆက်လိုက်ပါအောင်မယ်အမေကလွတ်မှာလားဖေကလွတ်မှာလားနဲ့ကိုယ့်ဝတ္တကိုနော်ကုသိုလ်လုပ်ဖို့ကြတော့တုံတောင်းနဲ့မတွတ်ကြဘူးဟိုစစ်နှိုးလို့ခက်တဲ့ဟိုကားကြီးများလိုပဲနော်ဟိုတော့ကဗမာပြည်မှာတက်တင်တဲ့ကားကြီးတွေရှိဒီဇယ်ကားကြီးတွေဆောင်းတွဲအခုလို့ဆောင်းလို့ဆိုဟာကားကြီးတွေကနှိုးလို့ကမရဘူးတော်လေးဖွင့်လိုက်ပြန်ပြီဆို तू အတန်းမြည်တယ်ရှို့ရှို့ရှို့ရှို့ရှို့ရှို့နေမြည်တော့ အဲ့တော့ဟိုးကကောင်းမောင်းတဲ့သူတခါတည်းအဝက်စကိုနော်ဒုတ်ဒုတ်ထိတ်မှရစ်ရစ်ပြီးတော့ဒီဇယ်အထက်ကိုထိုးထက်ပြီးတော့မှမီးရှို့မီးရှို့တဲ့စစ်ကျုပ်အဟုတ်ရှို့တာအဲ့ကျမှပူပြီးတော့အဲ့ကျမှရူးဆိုနိုးလာတော့ဟောစောစောသူ့အမြည်တဲ့အတန်နဲ့သူလောက်ထာနေကြိုက်တယ်လို့ရှို့ရှို့ရှို့ရှို့ရှို့ရှို့နဲ့မစက်ကစက်ကမနိုးဘူးလေမြူးကိုပဲထွက်နေတာရှို့ရှို့ရှို့ရှို့ဆိုတော့သူကလည်းရှို့တာပဲနောက်တော့စက်ကပူပြီးတော့အဲ့ကျမှနိုးသွားတာဟုတ်တော့မဟုတ်လားအဲ့တော့ ကုသိုလ်လုပ်ဖို့ဆိုအဲ့လိုရှုရှုရှုရှုနဲ့လုပ်ပြီးတော့နှိုးမနဲ့နှိုးရတယ်ဒါတော့မနှိုးချင်ဘူးနော်အကုသိုလ်ကျတော့တခါပဲသွားမလားသွားမယ်ဟောဘာဖြစ်လို့ဆိုအကုသိုလ်ကတန်တရားအတူတူပေါင်းလာတာကြာလာပြီမိတ်ဆွေရင်းနဲ့ဖြစ်နေပြီကုသိုလ်ကအခုမှတစ်ချက်တည်းလေးလေးတွေ့ရတာဟုတ်တယ်မလားလို့ဒီမှာသင်္นานသားတွေတခါတလေကြာရင်ပါတီနှစ်တွင်ပျောက်ပျောက်သွားကြတာနော်တော်တော်ရှုပ်ယူရတယ်ပြန်လာဖို့နည်းနည်းအပူတိုက်ပေးရတာနော်ပိတ်တာတွေငရဲတွေနဲ့ရှုပ်လိုက်ကမှနည်းနည်းကြောက်လာပြီးတော့ဒါအဲ့ကြတော့မျိုးလုံးလေးပွေ့ပြီးတော့ပြန်လာကြတယ် နည်းနည်းအပူတိုက်ပေးရတာအေးအာယုံဆိုတာတဲ့ဒီအပြင်ဘက်မှာရှိတဲ့အာယုံတွေကကိုနဲ့ကအမတန်ကျွမ်းဝင်တာဒါကြောင့်ကြာကြာကြီးကိုကိုကိုတိုက်တွန်းရလို့တော့ကိုယ့်ဘာသာကိုယ်ပဲမေးကြည့်လိုက်ဦးဇုံရဲ့စိတ်တွေကဘာနဲ့ပျော်သလဲဆိုအာကုသိုလ်မှာပျော်တာဒါကြောင့်ပါပသမိန်ရမတိမနောစိတ်ဆိုတာအာကုသိုလ်ထဲမှာပျော်တယ်တဲ့နော်သူတဘာဝအရာကိုဖြစ်သွားတာတဘာဝအရာဆိုတာကနေခဲ့တဲ့လမ်းကြောင်းကြီးအာကုသိုလ်တွေနဲ့နေခဲ့တဲ့အတွက် သူ့တဘာဝကဘယ်ဘက်ပါနေတယ်လဲဆိုရင်အကုသိုလ်ဘက်မှာအချိန်သာတယ်လို့ပြောတာနော်ဒါတော့ကောင်းဖို့လုပ်ဖို့ဆိုလို့ရှိရင်တော့အမြဲတမ်းမှတ်ထားပါကောင်းတဲ့အလုပ်ဒီတောင်တက်ရတယ်လို့ပင်ပန်းတယ်နော်တောင်မှာရိုးတက်ရတော့အထုပ်ထမ်းတက်ရမှာဆိုတော့ပိုမပင်ပန်းဘူးလားပင်ပန်းတယ်လေအထုပ်ထမ်းတက်ရတယ်ဆိုတာကကိုယ်ရှိတဲ့ဝိရိယအားနဲ့လှူတာတန်းတာပေးတာကန်းတာလောက်ရတယ်ဆိုကြတဲ့လို့အထုပ်ကပါမလာဘူးလားလို့လူကြီးပဲသွားလို့မရဘူးလှူတယ်တန်းတယ်ဆိုတော့အထုပ်ကလေးပါရမယ်ဆိုတော့ကိုယ်ရှိတာလည်းပေးရကန်းရသေးတယ်ဆိုတော့ ။နှမျောတဲ့သူအတွက်ကနော်ကုသိုလ်လုပ်ဖို့အလုပ်ကလည်းတစ်ခုလုပ်ရသေးတယ်ပြီးတော့ပေးကမ်းရသေးတယ်ဆိုတော့နှစ်ခုမနာဘူးလားလို့လူလဲဆက်ရသေးတယ်ပတ်စံလဲကုန်သေးတယ်ဆိုတာမျိုးဖြစ်နေတော့တောင်းတက်တာအထုတ်ထမ်းတက်တယ်လို့ဖြစ်နေတာပေါ့။ဒါကြောင့်တော်ယုံတောင်းတဲ့စက်ကမနိုးနိုင်ဘူးတဲ့။စက်ကမနိုးနိုင်ဘူး။ဧကတရကပုံနာအကြောင်းလူတိုင်းကြားဘူးတယ်ဟုတ်တယ်မလား။ကိုယုံလက်တစ်ခဲလှူဖို့လေအားလုံးကြားဘူးပါဧကတရကပုံနာကြီးလမယားနှစ်ယောက်မှာအပေါ်ကိုယုံလေးကရှေးတုန်းကဒါလေးယုံပြီးတော့သွားမှာ သို့မဟုတ်ဆိုလူကြားထဲသွားရင်ဟိုတည်းမဖြစ်ဘူးအဲဒါတော့ဒါတရားပွဲရှိတဲ့ခါကျတော့မိမကတော့အဲမိဟိုမိမသူဆိုတော့မိမသူဆိုတော့သူနေခင်းသွားပေါ့နော်သူတို့ခွဲတန်းချတာလေတထဲတည်းရှိလို့ယောက်ျားတော့ညသွားပေါ့သူကယောက်ျားသားကိစ္စမရှိဘူးဒါတော့ဒီအပေါ်ယုံတစ်ပက်ခေါ်တယ်အဲ့ဒါလေးတွေပါမှနော်အပေါ်ယုံအဲ့ဒါလေးတကယ်ပဲရှိတယ်ယောက်ျားမိန်းမနှစ်ယောက်ကနေနေညလွှဲပြီးတော့တရားနာရတာဒါတော့မြတ်စွာဘုရားတရားဟောတဲ့ခါမှာမြတ်စွာဘုရားဟောတဲ့အချိန်ကမှညာဥယျံကတူတူကလှူခြင်းတာ လှူချင်တာလှူမကြလိုက်ဒီလိုလေးကန်လိုက်စားရတော့မပေါ့ပြောကြည့်တာသူ့တကမာကြီးမြင်တာသူမိမမြင်တာကွက်ခနဲ့ပေါ်လဲအဲငါကတော့ကိစ္စမရှိဘူးယောက်ျားသားအပေါ်ယုံမပါလဲကိစ္စမရှိဘူးမိမသားများအပေါ်ယုံမပိုင်ကြည့်မဖြစ်တော့ဘူးဆိုတော့လွတ်သွားလိုက်ပြန်ရောလက်ကဆွဲကင်တုံးကသရာတရားနဲ့ကင်တယ်ဘက်ခနဲ့ဆိုပုတ်ချတာကလောဘမစ္စရိယနော်ပြန်ပုတ်ချပြေးတာပြန်ပုတ်ချပြေးတာ ဘုရင်ပြောဥပါတယ်ငကောကကားဘေးနားမှာလာပြီးတော့တခါလည်းလူခန္ဓာကလောက်ကလောက်ကလောက်ကလောက်ကလောက်ကလောက်နဲ့လူခန္ဓာနားကလည်းညှိလာပြီဒီလူတွေလည်းမသွားဘူးသူတို့ကလည်းနော်မသွားတဲ့ခါကျတော့ဒီမိုက်တယောက်ကအိတ်ထက်ပတ်စံလေးထုတ်တော့လိတ်ကလေးပါလာအဲ့ဒီလိတ်ထက်မှာရွေးတာတစ်ချက်ချင်းရှာတာကျတော့အဆုပ်ဆုံးအမဲဆုံးလူတွေကျတော့စက်ကတော့ဆွဲပြီးတော့အဲ့ဒီမှာထည့်လိုက်တာတကြချင်းအတူတူတောင်မှတော်တော်စုပ်တာကိုတော်တော်ရွေးတာဒါတော့မှ तू ကဟိုဘက်ဒီဘက်ကြည့်လိုက်တယ်ဘယ်သူကပုံဟောင်းတယ်လဲပေါ့နော်ပြီးမှထည့်လိုက်တာ စဉ်းစားဦးဇင်းကရှေ့တဲ့တဲ့ဆိုတော့တော်တော်ကြီးကိုလေ့လာတာမမေ့သေးဘူးပြီးခဲ့တဲ့20ကျော်လောက်ကတမိုင်းလန်းဆောင်ကမော်ပြီးသွားတော့ငါတွေ့ခဲ့တာအဲ့ဒါကျန်တာတော့မပြောတော့ဘူးအော်လို့အဲ့မှာဦးဇင်းတော်တော်လေးတရားရသွားတယ်လောဘကြီးစံလို့နော်လှူမယ်ဆိုတဲ့အရေးတောင်မှအဆုတ်ဆုံးတဲ့အနှွန်းဆုံးကိုထည့်လှူလိုက်တာအဲ့ဒီနားမှာကြောင်းတဲ့ကြောင်းကပဋ္ဌာန်းပွဲလုံးမလို့ဆိုပြီးတော့လူခန်းနေတာအဲ့ဒါအခုကြည့်ဧကသရကပုံနာကြီးနော်လူမယ်ကျန်တဲ့သူတကမကြီးမြင်တာဘက်ကနဲ့ပေါ်လာပြီးတော့ကြွာကြသွားပြီလောဘနဲ့မစ္စည်းကပြန်ပုတ်ချပြစ်တာ ညတကောင်ရောက်တော့ဟောရင်နိုင်နိုင်တာတက်ကြွလူမဲဆိုတော့ကြိုင်လိုက်ပြန်ပြီအမ်ဖြစ်သေးဘူးမဖြစ်သေးဘူးနဲ့တခါပြန်ကြသွားပြန်ပြီနောက်မနေ့လဲမိုးလဲရောအဲ့ဒီမှာတခါတည်းမိုးလင်းအားကြီးပြီဆိုတော့တရားပွဲပြီးကနေအဲ့မှာ तू ကဖြတ်ချပလိုက်တာနော်ငါလှူမဲ့ဆိုပြီးတော့မှအဲ့ဒီကြမှာတခါတည်းလှူပြစ်တာအဲ့ဒီကြတော့ तू ကတခါတည်းဇီတံမေဆိုပြီးတော့မှအဲ့မှာထားអော်တာလေအောင်ပြီဗောရှေးတော့ကအောင်ပြီလို့អော်တာ အောင်မီလို့အော်တယ်ဆိုတာ तू ဘာလုပ်နေလဲဆိုတော့တညာလုံးဘာလုပ်နေစစ်တိုက်နေတာတဲ့စစ်တိုက်နေတာနော်စစ်တိုက်နေတာဘာနဲ့တိုက်လဲဆိုလို့ချင်းတတ္တာဥစည်းတဲ့တတ္တာကောင်းတဲ့တတ္တာတို့ဟိုစေတသိက်တွေကတစ်ဖက်လောဘမစ္စရိယတစ်ဖက်အဲ့ဒီနှစ်ခုကတိုက်နေတာတဲ့သူ့ရင်ထဲမှာဟောတော့ကတော့ဦးဇင်းကတရားဟောဖို့ပါသေးတယ်အဲ့ဒါကိုနှလုံးသားတိုက်ပွဲဆိုပြီးတော့သူ့စိတ်ထဲမှာသူ့နှလုံးသားမှာနော်လောဘနဲ့မစ္စရိယကတစ်ဖက်နော်တရားတရားကတစ်ဖက်အဲ့မှာတိုက်နေတယ်မိုးလင်းမှသူအောင်သွားတာ အဲ့ဒါကြီးနော်ဒီအာယုံတွေကကုသိုလ်တစ်ခုဖြစ်ဖို့အရေးကိုဧကတရာပုံနာတညာလုံးစက်တက်ယူရတယ်တရာတရားဥစည်းပြီးနိုင်သွားဖို့ပရမနော်နှစ်ညစ်နှစ်ညံနှစ်ခုပိုင်းလုံးသူရှုံးနေတာလက်ကပြန်ပြန်ပုတ်ချပြစ်တာအကိုင်မခံဘူးနော်အဲ့တော့အဲ့ဒီဟာကိုနောက်ပိုင်းကျတော့လက်ဘက်ကောသက်လာမင်းကြီးကလာတာတိလို့နော်သူ့လည်းအများကြီးလှူပါတယ်နော်ဒါတော့အဲ့ဒီမှာအထာဂရာပြောတာလေးကအေးတဲ့ တကယ်သူ့ကိုလေးမျိုးလေးမျိုးအစုံတွေပေါ့နော်အဲ့ဒါတွေလူတယ်ထားပါတော့ဒါဇလန်းကတော့စောစောတာညာဦးဘက်မှာလူကမ်းမယ်ဆိုရင်သူ့ရဲ့အကျိုးကဓာတ်တစ်ထက်တာမှာတဲ့ဒါကြောင့်လှူမဲလို့စိတ်ပိုင်းဖြတ်ရင်နော်အဲ့ဒီပိုင်းဖြတ်ဆဲခဏမှာလှူပြစ်အောင်ကြိုးစားပါနော်ကြည့်လှူလှူလိုက်တဲ့ပစ္စည်းဒါပဲဒီတစ်ထဲပဲနော်မတိုးဒါပေမဲ့ဘာကွာသွားတယ်လဲဆိုတော့စေရနာကွာသွားတယ်ညင်ဥပိုင်းမှာဖြစ်တဲ့စေရနာရှုံးတယ် အလယ်ဘက်မှာဖြစ်တဲ့စေတနာရှုံးသေးတယ်နောက်ပိုင်းကျမှညင်းရဲ့နောက်ပိုင်းအာယုဥကြမှာ तू နိုင်သွားတဲ့ခါကျတော့စေတနာနောက်အဖျားမကြသွားဘူးလားအေး तू စေတနာကနောက်ကိုရောက်ရောက်သွားတဲ့တွေ့ तू အကျိုးပေးကလည်းပဲနော်နောက်ကိုရောက်ရောက်သွားတာဒါကြောင့်စာမှာမှားထားတာအထာဂရမှာမှားထားတာကလှူမယ်လို့ဆုံးဖြတ်ပြီးလို့ရှိရင်အဲ့ဒီစေတနာမပြစ်မကွက်အောင်ထက်ထက်မြင့်မြင့်နဲ့လှူတဲ့စောလဲစောပေးစီမြန်လဲမြန်မဲ့စီဘာဖြစ်လို့လဲစိတ်မချဘူးကို့မှာရှိနေတဲ့အပေါင်းအသင်းတွေကအကုသိုလ်တွေဖြစ်တဲ့တွေ့ဒီကြားထဲမှာစိတ်အများကြီးပြောင်းလဲနိုင်တယ်လို့ပြောတာ စိတ်အများကြီးပြောင်းလဲသွားနိုင်တယ်ကိုကိုကိုဘယ်တော့မှစိတ်မချနိုင်ကိုကိုကိုဘယ်တော့မှစိတ်မချနိုင်ငါပိုက်နေငါပြတ်တယ်လို့သွားမလုံးနဲ့ပစ္စည်းကိုလှူခြင်းလှူပြစ်လိုက်မယ်နော်လှူပြစ်ပေမဲ့ဂျားထဲမှာတွေးပြီးတော့ငါရွှေ့လိုက်ပါဦးမယ်တက်မတက်မှာမလားဒါလေးတည်းတွေးသွားရင်အဲ့ဒီတွေးတာဒီပင်လျံပဲ့သွားပြီကိုဘက်ကအကျိုးလက်ကပွဲကရှော့ခံရတယ်လို့ခေါ်တယ်။ကဲအချိန်နောက်ကျသွားတာနဲ့ပစ္စည်းဒါပဲနော်ဒါပေမဲ့စေတနာကြားမှာ ကိုကချားသွားလိုက်တဲ့စေတနာပြော့ပြီးတော့ယော့လိုက်တဲလိုက်ယော့လိုက်တဲလိုက်ဒိုလိုဖြစ်သွားတာအဲ့ဒီအတွက်အကျိုးပေးတော့ယော့သွားတယ်တဲ့ဒါကြောင့်မလို့ပြောတယ်အစင်တန်အနံ့ရတာအတွေ့အထိတွေနဲ့အာယုံပေါ်လိုက်တဲ့နဲ့သင်္ခါရတွေစရအလုံးလုံးတော့ဤအထူးသဖြင့်အာဟုသောသင်္ခါရများအဖြစ်များဤဆိုတာဥစဉ်အဲ့ဒါကိုပြောတာပါဘာဖြစ်လို့လဲအာဟုသောကကိုယ်နဲ့ပေါင်းလာတာကြာလာပြီမိတ်ဆွေရင်းနေဖြစ်နေပြီထိုအခါစိတ်ညစ်စရာစိတ်ပြစ်စရာစိတ်ပူစရာဒုက္ခရောက်စရာသင်္ခါရတွေမဖြစ်ပါစေနဲ့ အာဟုသူတွေခုနပြောလို့စိတ်ညစ်စရာသင်္ခါရတွေဆိုတာစိတ်ညစ်စရာတွေမပေါ်ပါစေနဲ့လို့ပြောတာတွေးစရာတောစရာစိတ်ပူစရာစိတ်ညစ်စရာတွေမဖြစ်ပါစေနဲ့မာနဣဒ္ဓမစ္စရိယာတွေလည်းမဖြစ်ပါစေနဲ့ကောင်းတဲ့ကောင်းကျိုးပေးပြီးစိတ်ချမ်းသာစေမဲ့ကုသိုလ်သင်္ခါရတွေကြီးဖြစ်ပါစေဟုအမိန်ပေး၍မရကဲငါတော့ဒါတွေတွေးမိလုံမိကံမိရင်တော့မှားလိမ့်မယ်မှားရင်မကောင်းကျိုးပေးလိမ့်မယ်ဒါတွေမပေါ်ပါစေနဲ့လို့ဆုတောင်းကြည်စမ်းပါရမလားမရဘူး တဘာဝကကိုမြင်လိုက်တာနဲ့အာယုံကိုတွေ့လိုက်တာနဲ့စိတ်ကဖြစ်ပြီးအာယုံတွေ့လိုက်တာနဲ့စိတ်ကဖြစ်ပြီးစိတ်ဖြစ်တယ်ဆိုသင်္ခါရဖြစ်ပြီလို့ပြောတာသင်္ခါရဖြစ်တာနဲ့တပြည့်နဲ့အရင်ဆုံးဥပြီးတော့ရောက်နေတာပေါ်လာတာဒီအာဟုတုတဲ့အာဟုတုမှန်ရင်အကျိုးကြတော့လဲမကောင်းကျိုးပေးမယ်အဲ့ဒီမကောင်းကျိုးမရအောင်မဖြစ်ပါစေနဲ့လို့တားလို့မရဘူးတဲ့စီးလို့မရဘူးတောင်းတလို့မရဘူးကြံစည်လို့မရဘူးလို့ပြောတာဒါကြောင့်ထို့သို့မဖြစ်လေအောင်သင်္ခါရတို့ဒီအဲ့ဒီလိုမျိုးမိမိစိတ်ကတောင်းတတော့လဲကြံစည်တော့လဲ အဲမရတဲ့အတွက်ကြောင့်ဒီသင်္ခါရတွေကိုအမိန်ပေးလို့သင်္ခါရတွေဒီအနတ္တတရားဖြစ်တယ်အဲ့ဒီလိုအမိန်ပေးလို့မရလို့ဆူတောင်းလို့မရလို့သင်္ခါရဒီအနတ္တပါအတ္တမဟုတ်ဘူးလို့ပြောတာနော်ဒါကြောင့်ဒီအာယုန်တွေပေါ်လိုက်ပြီးဒီနေ့တိစိတ်တွေဖြစ်လိုက်ပြီးဆိုတာနဲ့သင်္ခါရတွေဖြစ်ပြီးဆိုရင်မိမိတို့သတိထားမှာကဒီနေရာမှာနော် ဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေလို့ဆိုကြပါစို့တရားထိုင်နေတဲ့အချိန်မဟုတ်ဘူးနော်ရိတ်သားတွေတောကြောင်းတွေသွားပြီးတော့တရားထိုင်နေတဲ့အချိန်ဆိုတော့ထားပါတော့ရှုမှတ်နေလို့အများကြီးတက်တာပါတယ်တက်တာကိုရတယ်ပဲဆိုကြပါဦးအရက်ထဲမှာနေတဲ့ပုဂ္ဂိုလ်များအနေနဲ့ဘုန်းကြီးဖြစ်စေလူဖြစ်စေဒါအတူတူပဲနော်တပည့်တော်တို့အာကုသိုလ်နဲ့အောင်ဘလို့နေမလဲဖရာဆိုလို့ရှင်တော့နော်ပထမအောက်ကိုပဲဆက်ဖတ်ကြည့်လိုက်ပါဦးနော်ဝိပဿနာနဲ့ဖြတ်ဆိုတာအဲ့ဒါလေးပြီးမှပြောအောင်အစင်းအတန်း ပဿနာအဆင့်အနေနဲ့ပြောတာကတော့ဒါကလုပ်ငန်းခွင်ကိုတကယ်ဝင်လိုက်ပြီဆိုကြပါစို့ဗျာနော်ဒါကတရားထုတ်မှုတဲ့ယောဂီများအနေနဲ့တွေ့ဘူးကြုံဘူးကြပါလိမ့်မယ်နော်တိတ်လဲအစိမ်းကြီးမဟုတ်ပါဘူးစပြီးတော့မှတ်ခါစားမှာတော့စိတ်ကပြေးတာပေါ့နော်မှတ်လို့ပဲရမလဲသူ့ရဲ့နယ်ပယ်ကိုမှစိတ်ဆိုတဲ့သဘောကယက်ထားတဲ့ယက်ထားလို့ရတဲ့အရာမဟုတ်ဘူးလူကိုယက်ထားလို့ရတယ်စိတ်ကိုယက်လို့မရဘူး စိတ်ဆိုတဲ့မျိုးကတွားနေတာပြေးနေတာအာယုရှိသမျှအကုန်တွားနေတာအဲ့ဒီခါကျတော့အဲ့ဒါတွေကိုမှတ်ရင်းမှတ်ရင်းကမှတဖြည်းဖြည်းနဲ့စိတ်ကအာယုံပေါ်မှာကပ်ပြီးတော့သူအရှုခံအာယုံပေါ်မှာနော်ထွေလေဝင်လေတော်လကောင်ဖောင်ပင်းတော်လကောင်ငယ်ရဲတော်လကောင်ဘယ်နေရာပဲဖြစ်ဖြစ်ပေါ့ဗျာဘယ်ပရိစိတ်တယ်ဆိုလဲပရိပေါ်မှာတော်လကောင်ဂုံတော်ပေါ်မှာတော်လကောင်ရောက်ပြီးတော့အဲ့ကြမှာတဖြည်းဖြည်းလာတာအဲ့လိုတဖြည်းဖြည်းရောက်လာပြီဆိုလို့ရှိရင်ဥပဒနာရှုတဲ့ပုံကောများသည်ရှုရင်းမှတ်ရင်းကနေအဲ့ဒီကြမှာသူကရုပ်ကိုနာမ်ကိုဘာမှစဖြစ်တာလေးကစမြင်တာ နော်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုအပြက်ကမမြင်သေးဘူးဟုတ်ရဲ့လားပြောတာတာလွယ်တာပြောတာတော့ဦးဇင်းတို့ပြောနေကြတဲ့ဟောစဉ်ကိုပြပြောမှာပေါ့ဒါကြောင့်မလို့မာစီဆရာတော်ကြီးကအမြဲတမ်းပြောထားတာရှိတဲ့သူ့ရဲ့စာအုပ်တွေထဲမှာကြည့်ရင်ဒီဖြစ်ဖြစ်မှာပေါ့နော်ဆောင်းဘုတ်တော်ဦးဇင်းလည်းမေ့နေပြီဖြစ်ဖြစ်ဆိုတဲ့နေရာမှာပထမဆုံးပေါ်တိုင်းပေါ်တိုင်းမပြတ်ရှုမှတ်နေပါ ဒါကြောင့်ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ဘယ်ဟာကိုမျှမြဲတယ်မမြင်ဆိုပြီးတော့ပေါ်တိုင်းမပြတ်ရှုနေပါတဲ့ဒါတော့ပေါ်လာတယ်ပေါ်လာတာကို ဖမ်းမိဖမ်းမိလာပြီဆိုရင်ပြစ်တာကတော့ကတဖြည်းဖြည်းလိုက်သွားတာဒါကြောင့်ဖြစ်ဖြစ်ဆိုလို့ဖြစ်ဖြစ်ရှုဖြစ်ဖြစ်ရှုဆိုလို့ဒါကဆရာသမားတွေအနေနဲ့ကလုပ်ငန်းစဉ်အရာ ပြောပြတယ်လို့မှတ်ထားပါတကယ်လက်တွေ့လုပ်လို့ရှိရင်အဖြစ်တောင်မမြင်သေးပဲနဲ့အပြစ်ကဘလို့လို့မြင်ပါလဲဟုတ်တယ်မဟုတ်လားဒါတော့ပေါ်တာတွေက ပေါ်လာတိုင်းပေါ်လာတိုင်းမပြတ်အောင်မိမိကကြည်နိုင်ပြီဟေးနော်ထွက်လေဝေလို့ဆိုလို့ချင်းထွက်တာဝင်တာဒါဖြစ်တာပဲနော်ပြီးတော့မှဖောင်းတဲ့ပင်လို့ဆိုလာဖောင်းတာတွေပိန်တာတွေထိတာတွေနော်ငရိမ့်မှတ်တယ်လို့ငရိမ့်ပေါ့ဗျာနော်ဘယ်တရားပဲမှတ်မှတ်စပြီးတော့မှတ်တဲ့အာယုံ object ကိုမြင်အောင်ကြည်နိုင်ပြီဆိုရင်အဖြစ်ကိုမြင်ပြီလို့ဆိုလို့ရတယ်အဖြစ်အပေါ်မှာကြာကြာကြည်ရင်ကြည်ရင်ကနေပြီးတော့ဒီအဖြစ်ပြည့်ရတဖြည်းဖြည်းတိမ်မွေ့သွားပုံနဲ့ပါလိုက်ပြီးမှတဖြည်းဖြည်းကလေးနဲ့နော်တိမ်မွေ့နူးညံ့တဲ့ အရာနောက်ကိုနုညံ့တဲ့ဉာဏ်ကတဖြည်းဖြည်းလိုက်လာတယ်အဲ့ဒီကြတော့နော် object ကလည်းနုညံ့လာလိမ့်မယ်တိမ်မွေ့လာလိမ့်မယ်တိမ်မွေ့သည့်အလျောက်ပဲရှုဉဏ်ကလည်းပဲအားကောင်းလာရင်အဲ့ဒါကိုလိုက်လာတာလိုက်လာတော့တိမ်မွေ့တဲ့ဒီအာယုံကလေးကတဖြည်းဖြည်းနဲ့ပျောက်ချုပ်ပြစ်သွားတာကိုလည်းအဲ့ကြမှာမြင်တာအဲ့ဒီကြမှာဖြဲပြစ်မြင်တာခေါ်တယ်အဖြစ်နဲ့ပြင်များတခါတည်းနဲ့အတွဲလက်ကလေးပါလာမယ်လို့တော့မထင်ရင်းနဲ့မဖြစ်ဘူးနော်ဖြစ်တာမှမမြင်သေးရင်ဘလို့လို့ပြစ်တာမြင်မလဲစဉ်းစားကြည့်တဘာဝအရာ ဖြစ်တာကိုလှိုင်းပြီးသဘောကျပြီးသေးသေးချာချာကြီးမြင်ပြီးကကြမှာညံကလည်းတဖြည်းဖြည်းနဲ့တက်လာတာအဲ့ကြမှာတမားကြီးလည်းကောင်းလို့ညံတက်လာတက်လာကကြမှာအဲ့ဒီဖြစ်တာကိုကြည်ရင်ကြည်ရင်ကနေကိုကသေးသေးချာချာတတိထားစိုက်ကြည့်မိလာတဲ့အတွက်ကြောင့်အဲ့ကြမှာပဲတွေ့လဲအပြစ်ကိုတွေ့တာအဲ့ဒါပြောတာအဲ့တော့ဖြစ်ဖြစ်ကိုတွေ့လာပြီဆိုတဲ့အခါကျတော့တဘာဝကအဲ့မှာတဖြည်းဖြည်းကွဲလာတာရုပ်တရားပေါ်လို့နော်နာရာကျင်တာတောင်းတာတင်းတာတွေပေါ်လို့ကြည့်လိုက်လို့ရှင်လည်းပဲအဲ့ဒီကြတော့ဘာဖြစ်လာပြီလဲဆိုလို့ရှိရင် သူရဲ့ဖြစ်တဲ့ပြတဲ့သဘောသဘာဝတွေမြင်ပြီနော်အေးနန္တရားကြည့်လိုက်တော့လို့ချင်းနန္တရားတွေတစ်ခုပြီးတစ်ခုဒီစိတ်တည်းရဲ့တွေးပုံတော့ပုံဆက်ပုံတွေကိုရိပ်မိလာပြီဒါတော့စိုးစိုးလေးတုန်းကအတုံးလိုက်အခက်လိုက်အတွဲလိုက်တွေ့တာကဘာခေါ်မလဲပြင်းညက်ဘာခေါ်မလဲဒါကြောင့်မလို့တခုရီးထင်မှတ်မြင်မပြတ်လျင်ပြင်းညက်ပဲနဲ့မထနော်တခုဒီထင်မှတ်မြင်မပြတ်လင်တန်လန်းကြီးဖြစ်နေတာ ဒါကတခုတည်းလို့ထင်တာလားအမြင်မပြတ်ဘူးအဲ့ဒါပညာပဲတဲ့တခုဒီထင်မှတ်အဲအထက်ရင်တက်မထက်ရင်နေမြင်မပြတ်လေအရမဘောကာယံယူထားလို့ပညာပဲတခုဒီထင်မှတ်မြင်မပြတ်ရင်ပညာပဲအများထင်မှတ်အမြင်ပြတ်မှပရမတ်အများဆိုတာတခုဒီဆိုတာကဒီအတုံးအခဲကြီးကပြောင်းမသွားဘူးဒီအတုံးဒီအခဲဒီအလုံးဒီအရက်ဒီယောက်ျားဒီမိန်းမဒါဒါပဲလို့ပြောတာနော် ဒီတစ်ခုတည်းကြီးပဲအမြင်ကလည်းမပြတ်ဘူးဆိုတော့ဇက်တိုင်လို့ပြောတာနော်အေးတစ်ခုတည်းထင်မှတ်အမြင်မပြတ်လျင်ပညာပဲအဲ့ဒါပညာကြီးပဲမြင်သေးတယ်အေးအများထင်မှတ်ဆိုတာကတစ်ခုတည်းလို့ထင်တဲ့အရာတွေကအခုအပိုင်းတွေတွေ့လားအပြတ်အပြတ်အပြတ်အပိုင်းအပိုင်းပဲဟာတစ်ခုတည်းမကောင်းဟာတစ်ခုနောက်တစ်ခုနောက်တစ်ခုနောက်တစ်ခုအဲ့လိုအသက်အသက်အများအများဖြစ်လာပြီဆိုတော့အဲ့ဒီလိုမျိုးအများထင်မှတ်အမြင်ပြတ်ဆိုတာအပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်တစ်ခုချင်းတစ်ခုချင်းတစ်ခုချင်းတကန်ချင်းတကန်ချင်းအဲ့လိုတွေ့လာပြီဆိုတာပြောတာအများထင်မှတ် အမြင်ပြတ်မှပရမတ်ပရမတ်ဆိုတာအများအသက်အသက်လာတယ်ဒါကြောင့်အောက်ကဆက်ပြီးတော့ပြညတ်ကအတုံးအတုံးအချောင်းအချောင်းအတောင့်အဟောင်းအဟောင်းပြညတ်ကအတုံးအတုံးအချောင်းအချောင်းအဟောင်းအဟောင်းနော်ပြညတ်ဆိုတာအတုံးမြင်အတုံးတိုင်းပဲရှိတယ်အချောင်းမြင်အချောင်းတိုင်းပဲပြီးတော့မပြောင်းတဲ့အတွက်ဒီဟာကြီးကအဟောင်းပဲဖြစ်နေတယ်နော်ပြညတ်ကအတုံးအတုံးအချောင်းအချောင်းအဟောင်းအဟောင်းပရမတ်ကအပြက်အပြက် အတစ်အတစ်အတစ်ဆိုတာအတုံးလိုက်အတစ်လိုက်ပြောတာနော်ပြီးတော့အသစ်အသစ်ညူပြောတာပရမတ်ဆိုရင်အပြက်အပြက်တခုချင်းသွားတာနော်တခုချင်းသွားတယ်အတက်အတက်ဆိုတာကတခုနဲ့တခုကဆက်မနေဘူးသူဘာလဲသူသူတလုံးစီတလုံးစီတလုံးစီဝီထိဆိုရင်လည်းတဝီထိတဝီထိတဝီထိစီဒါတော့တခုပြီးမှတခုလာတာဖြစ်တဲ့အတွက်ကြောင့်မလို့အဟောင်းဟောရလားအဲ့ဒါကြောင့်မလို့အသက်အသက်ဒါတော့ကြောင့်မလို့ထပ်ပြောပြမယ် ပညာကအတုံးအတုံးအချောင်းအချောင်းအဟောင်းအဟောင်း तू ကပြောင်းမှမပြောင်းပဲအဟောင်းပဲအတုံးပဲဒီတိုင်းပဲမြင်နေရတယ်ပရမတ်ကြတော့အပြက်အပြက်အပြက်အပြက်ဆိုတော့သူတို့ရဲ့တစ်ခုနဲ့တစ်ခုဆက်သွယ်မှုမရှိဘူးအနိစ္စလက္ခဏာကိုပြောတာဒါပြီးရင်ပြောက်ဒါပြီးရင်ပြောက်ဒါပြီးရင်ပြောက်အသက်ပေါ်ဒါပြီးပြောက်အသက်ပေါ်ဒါပြီးပြောက်အသက်ပေါ်ဒါကြောင့်မလို့ဒီပရမတ်ကြတော့အပြက်အပြက်အတက်အတက်သူတစ်ခုစီတစ်ခုစီသွားမယ်ပြီးတော့အသက်အသက်နောက်ထပ်အသက်အသက်တွေပေါ်လာတာ အဲ့ဒီလိုမျိုးနဲ့သွားတယ်ကောင်းပြီဒါကပညာပရမတ်သဘောအဲ့ဒီလိုမျိုးနဲ့ခွဲရင်းမှတ်ရင်းကနေပြီးတော့မှမိမိကဒီယုံ nant ရဲ့သဘောတဘာဝကိုအဟောင်းဒီအဟောင်းအဟောင်းဆိုတဲ့ပညာရဲ့သဘောကိုကြောပြီးတော့မှအတဲ့တဲ့အတုံတုံအတဲ့တဲ့တွေကိုတစ်ခုချင်းတစ်ခုချင်းခွဲပြန်စိတ်ဖြာပြီးတော့ရုပ်ထက်နာမ်ရဲ့သဘောတဘာဝပြောင်းလဲမှုအနိစ္စသဘောတွေကိုစပြီးတော့မြင်လာတာမြင်လာတယ်ဒီတိုင်းပဲနောက်ထပ်စိတ်တွေကိုလည်းပဲကျွ ကြည်ရင်ရှူရင်မှတ်ရင်ကနေပြီးတော့နောက်ဘာဖြစ်လာလဲဆိုရင်ဟောတော့ကတော့ပြောချင်တဲ့စိတ်ရှိတာနဲ့ပြောထပ်လိုက်တာကောင်းတယ်မကောင်းတယ်မစဉ်းစားဘူးဆိုတော့တတိက နောက်မကြဘူးလားပြောထပ်လိုက်ပြီဆိုကြတဲ့အတွက်လှုပ်လိုက်ပြီလို့ပြောတာဆိုတော့ကောင်းတဲ့စေတသိက်သင်္ခါရတွေကနောက်ကျန်နေတယ်မကောင်းတဲ့အကုသိုလ်စေတသိက်သင်္ခါရတွေကရှေ့ရောက်သွားတာအဲနောက်ပိုင်းကျတော့ပြောတော့မယ်ကြံရင်ဒီစိတ်တွေဒီစေတသိက်တွေဒီယုတ်တွေဒီနံတွေကိုကျူရင်ကြည်ရင်ကြည်ရင်ရှူရင်ရှူရင်ကနေပြီးတော့မှ ဘာဖြစ်လာတယ်လဲဆိုတော့ကို့မှာ break အုပ်နှိမ်တဲ့အနေထားလေးရှိသွားတယ်။နော်ဒီနိုင်ငံပြောသလိုပေါ့ wait a minute wait a minute wait a minute မပြောဘူးလားဆိုလိုတာခဏနေစမ်းပါဦးမင်းစဉ်းစားကြည့်စမ်းပါဦးဟုတ်ရဲ့လားမဟုတ်ရဲ့လားအ double check triple check quadruple check double check နဲ့မလောက်တော့ဘူးလေလေးကနှစ်ဆလောက်တော့တိုးမှဖြစ်တော့မှာဆိုတော့အဲ့ဒီလိုတွေ check လောက်ခိုင်းတာကိုကိုကိုအဲ့ဒါဖြစ်လာတာအနေစမ်းမအောင်မင်းပြောမေးရင်သိရင်လားမသိရင်လား မင်းအနေနဲ့ပြောသင့်သလားမပြောသင့်ဘူးလားလှုပ်သင့်သလားမလှုပ်မလှုပ်သင့်ဘူးလားလို့စဉ်းစားဖို့အချိန်ကလေးထဲ့လာတာကိုကဒါတိုင်းမလှုပ်တော့ဘူးမလှုပ်တော့တဲ့အတွက်ကြောင့်မလို့အာမလှုပ်သင့်ဘူးလို့ထင်တဲ့ထင်အဲ့ဒီမှာ break off လိုက်တော့မလှုပ်သင့်ဘူးထင်တဲ့အတွက်မလှုပ်လိုက်တဲ့အတွက်လုံးမဲ့ကံဖြစ်သေးလားမဖြစ်ရင်အကုသိုလ်ဆိုရင်အကုသိုလ်ကျိုးနောက်ထပ်လာသေးလားအေးအဲ့ဒီနေရာမှာတေလိုက်တေသွားပြီလို့ပြောတာအဲ့ဒီနေရာမှာအကုသိုလ်သင်္ခါရတေသွားပြီအကုသိုလ်ကိုဒီနေရာမှာသင်္ချမ်းမြုပ်လိုက်ပြီ မသာပေါ်သွားပြီအာဟုသူတခါလဲအဲ့ဒီတော့ဒီထိုအခါအာဟုသူသင်္ခါရမြတ်စစ်မဖြစ်တော့ပဲဖြစ်တည်နေရာတွင်ကိလေသာမြတ်ရပ်သွားတော့ပြီဆိုတာတခါတည်းသေသွားပြီလို့ပြောတယ်ပြီးပြီဆင်ခြင်လိုက်တဲ့အတွက်နော်ဒါတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဆိုရင်ရှုပံများတဲ့အခါစိတ်တွေကိုအဲ့ဒီလိုဖြစ်တဲ့အခါကျတော့ဖြစ်ပြီဆိုတာနဲ့လည်းပဲဆင်ခြင်စရာနော်ဆင်ခြင်သောဤအဖြစ်လည်းပဲမမြင်ရမတွေ့မကြားရကိုလည်းရှောင်သွားသောအဖြစ်လည်းဟိုပြအောင်လုပ်တယ် ဝိပဿနာရှုခိုက်ဖြစ်ရင်လဲရှုတဲ့မှတ်တဲ့ဤအပြင်ပြတ်အောင်လုပ်တယ်အဲ့ဒီတော့ကံအတ္တမဖြစ်တော့မရောက်တော့အာဟုတုဆိုးကျိုးများလဲဝိပခန္ဓာဆိုတာဒီကံတစ်ခုကြောင့်မလို့နောက်ဘဝမှာမကောင်းတဲ့အာဟုတုကံကြောင့်မလို့ငရဲမှာဖြစ်ရင်ငရဲခန္ဓာဖြစ်ရတယ်မဟုတ်လားငရဲမှာဖြစ်တဲ့အာဟုတုခန္ဓာလေနော်အဲပိဋ္ဌာပုံမှာဖြစ်မယ်ဆိုတော့ပိဋ္ဌာပုံခန္ဓာလေဒါတော့အဲ့ဒီလိုမျိုးမဖြစ်အောင်တဲ့ဒါကတကယ်လုပ်ငန်းခွင်အနေနဲ့ပြောတာပါဒါတော့ဝိပဿနာနဲ့ အကုသိုလ်သင်္ခါရများမဖြစ်အောင်လဲဖြတ်လို့ရတယ်ဒါတော့တပည့်တော်တို့လို့နေ့စဉ်ဘဝမှာသွာလာလှူရှားစားတောင်းနေကြရတဲ့ပုံကိုယ်တွေဆိုရင်ဘယ်လိုလုပ်မလဲဆိုတာအဲ့ဒါကိုခုနစောစောပြောခဲ့တယ်နေ့စဉ်ဘဝထဲမှာကြတော့စင်ကျင်ဉာဏ်နဲ့ဖြတ်ပါဘာနဲ့ဖြတ်မလဲအဲအဲ့ဒါလေးတခုတော့ကိုယ့်ဘာသာကိုယ်ပဲတေးရေးထားလေဦးစင်းရေးဖို့ကြံသွားလို့နော်တေခါရကိုဖြတ်တာကဝိပဿနာရှုနေတဲ့ပုံကိုယ်ဆိုတာကအမတန်ကိုယ့်အတွက်အချိန်နှဲတယ်အားနှဲတယ်တနေ့လုံးတွေ့ကြည့်ရိတ်တာသွားတာကနိုင်ပေါင်း 40ပြည့်မယ်မထင်ပါဘူးတရားထုတ်တဲ့ချိန်ကဟုတ်လားဒါတော့တနေ့လုံးတွေ့ကြည့်လို့ရှိရင်24နာရီ48နာရီဆိုတော့2ရက်စာတောင်းတေကောင်းကောင်းပြည့်ချင်မှပြည့်မယ်ဆိုတော့ကြံတဲ့အချိန်တွေကကိုကအပြင်လောကကြီးနဲ့ဆက်သွယ်နေရမယ်ဆိုရင်တပည့်တော်အာကုသို့သင်္ခါရနဲအောင်ဘယ်လိုလုပ်မလဲဆိုရင်ဒီဟာကအပြစ်ရှိသလားမရှိဘူးလားပညာရှိတွေကဲ့ရဲ့စရာဖြစ်သလားမဖြစ်ဘူးလားနော်မြတ်စွာဘုရားဟောထားတဲ့တရားအရာအာကုသို့ဆိုတဲ့မကောင်းကျိုးကို ပေးခြင်းလက္ခဏာရှိသလား အပြစ်ရှိတဲ့လုပ်ငန်းလားအပြစ်ရှိတဲ့အတွက်နောင်ဘွားတွေမှာနောင်သောခါကာလမှာမကောင်းကျိုးကိုပေးမလားပေးမယ်ဆိုရင်အကုသိုလ်ဆိုတဲ့စံနှုန်းနဲ့သတ်မှတ်ပြီးတော့အဲ့ဒါကိုရှောင်လိုက်ပါနော်ရှောင်လိုက်ရင်လည်းလွတ်တာပဲတဏှိလွဲ့လွဲ့ဒါဟာပညာရှိသူတော်ကောင်းတွေကဲ့ရဲ့စရာအလုပ်ဖြစ်သလားမဖြစ်ဘူးလားဖြစ်တယ်ဆိုရင်ရှောင်လိုက်ပါလွတ်ပါတယ်ဒါကြောင့်ဒီရေကေစီအကုသလာဓမ္မတက်ပြီပြီး ယောနိသောမနတိကာရမူလကအာယောနိသောမနတိကာရမူလက အလုံးစုံသော အာဟုသူ တရားတို့ရဲ့အခြေခံသည်တဲ့မတက်မတက်နှလုံးသွင်းတာကအစပြုတာတဲ့နော်ကဲအဲ့ဒီနှလုံးသွင်းကိုမှတ်ထားနော်အာဟုသူမှန်သမျှသည်မှားမှားယွင်ယွင်မတက်မတက်နှလုံးသွင်းတာကနေပေါက်ဖွားပါတယ်ဒါကိုပြောချင်တာဒါတော့စဉ်းစားကြည့်လူတွေမှာတခုခု လုံးတော့မယ်ဆိုရင်ဘာကစား စိတ်ကစားတယ်ဘာစားအဲ့ဒီအတွေးပြောတာအဲ့ဒီစိတ်ထဲမှာမှားတာကြီးကိုလည်းမှန်တယ်လို့ထင်ကျင်တယ်မနော်မှန်တာကြတော့လည်းမှားတယ်လို့ထင်ကျင်တယ်ဒါတော့မှန်တာကိုမှန်တဲ့အတိုင်းမှားတော့ကိုမှားတဲ့အတိုင်းမစင်စားနိုင်ဘူးဆိုရင်မတက်မတက်နေစဉ်းစားပြီးတွေးခေါ်ပြီးနှလုံးသွင်းပြီးဆိုရင်အဲ့ဒါအာကုသိုလ်ကိုအဲ့ဒီကစပေါက်တာပဲပေါက်ပေါက်ဖွာတာပဲတဲ့အာကုသိုလ်ရဲ့မူရင်းဘူတာကြီးကအဲ့ဒီကစတယ်တဲ့နော်အဲသူ့ရဲ့ကြောင်းမြန်ဆန့်ကျင်ဘက်ကတော့ အလုံးစုံသော ကုသိုလ်တရားမှန်သမျှတို့သည်မှန်ကန်တင့်တင့်လျော့ပတ်စွာနှလုံးသွင်းခြင်းကအစပြု၏တနည်းယောနိသောမနတိကာရကနေကုသိုလ်တရားများပေါက်ဖွားပေ၏တင့်တင့်အောင်မှန်ကန်အောင်စင်စားဆင်ခြင်နှလုံးသွင်းရင်အကုသိုလ်မဖြစ်ဘူးကုသိုလ်ဖြစ်မယ်အဲ့ဒါပဲဒါတော့မိမိတို့နေ့စဉ်ဘဝမှာနေတဲ့ခါကျရင်ဒီမိတို့တို့အကုသိုလ်သင်္ခါရတွေကိုဘယ်လိုနည်းနဲ့ရှော့ချမလဲဘယ်လိုနည်းနဲ့ဖြတ်မလဲဆိုရင်နံပါတ်1 တင့်တင့်လျောက်ပတ်စွာနှလုံးသွင်းတဲ့ယောနိသောမနတိကာရရှိအောင်အရေးကြီးပါတယ်ယောနိသောမနတိကာရဘယ်လိုလုပ်ရှိမလဲပညာရှိသူတော်ကောင်းတွေပေါင်းပါတဲ့ခိုင်တပ်ပုရိသတန်တေဝတပ်ပုရိသတန်တေဝအနာလေးကိုဖြတ်သွားတာနဲ့တော့မရသေးဘူးတတ္တမတဝနာသူတော်ကောင်းတရားကိုလည်းကြားနာလိုက်အောင်ကြားနာရင်ပြီးရောလားမဟုတ်ဘူးဓမ္မာနုဓမ္မပฏิပတ်တိတိတဲ့အတိုင်းလဲကြက်လိုက်ပါအောင်ဆိုတော့ဘယ်နှချက်ရှိလဲ ဟာလေ့ကျင့်ပါဘယ်နဲ့ရှော့မချပါနဲ့ကိုယ့်ဘက်ကကြည့်ရမယ်လေ့ကျင့်ရှိတယ်နော်သောတာပန်ဖြစ်ကြောင်းအင်္ဂါ၄ပါးလို့ပြောတာခမရတို့တခါတည်းကျုပ်ကသောတာပန်ဖြစ်အောင်ပို့တာနော်မှတ်ထားသဗ္ဗုရိသတန်သေးဝသူတော်ကောင်းကိုပေါင်းပါတတမသဝနာသူတော်ကောင်းတရားကိုလည်းနာကြားပါနော်ဓမ္မနုဓမ္မပฏิပတ်တိတိတိအတိုင်းလဲကျင့်ပါဒါတွေအားလုံးဖြစ်မြောက်လာအောင်နေ့စဉ်ဘဝမှာယောနိတော်မနတိကာရတင့်တယ်မှန်ကအောင်လဲနှလုံးသွင်းတတ်ပါစီတဲ့ အားလုံးဘယ်နှချက်ရှိလဲ၄ချက်ရှိပါတယ်၄ချက်ရှိလို့ရှိရင်ကိုယ့်အတွက်အာဟုသူအမှားများနည်းလိမ့်မယ်ကုသတရားတွေဖြစ်ပွားဖို့ तू ကတွန်းပို့လာလိမ့်မယ်နော်တွန်းပို့လာတဲ့ခါကျတော့မိမိလက်ဒါအားရှိစရာပဲနော်ငါတို့ဟာနေ့စဉ်ဘဝမှာလောကထဲမှာလူတွေရဲ့စီးပွားရေးကြီးပွားရေးတွေလှုပ်တော်လဲပဲငါတို့ရဲ့စိတ်ကလေးကိုဤသို့သောဤအားဖြင့်အာဟုသူကင်းစင်အောင်ဟာမကင်းစင်ပါဘူးပဲထားအောင်တော့ရှော့ချအောင်လုပ်လို့ရပါလားဆိုရင်ကုသိုလ်လုပ်စရာလုပ်ကိုယ်တွေအများကြီးတွေ့မလားဘူးလား ဟေးလောက်ကွတွေအများကြီးရှိတယ်နော်ဘုရားရှင်ကအခုလိုတရားနာထားတာတွေနော်ဖတ်ထားတာမှတ်ထားတယ်နည်းနည်းတော့တော့မဟုတ်ဘူးထုံမသုံးသေးလို့ဒါပေမဲ့လည်းသတိထားထုံမသုံးတာကြာလို့ရှင်လည်းတန်ကြီးတိတ်ပြီးတော့စာပြကြသွားတယ်ဟုတ်လားများပြီးတော့ကိုတော်နဲ့လည်းထုံမထားနဲ့ထုံလည်းသုံးပေးအောင်ရှေးတုန်းကဟိုရင်ပြောသလိုပဲနော်ဖအေးလက်ထက်အဖိုးလက်ထက်တုန်းကဘယင်ကြီးကနေပြီးတော့မှသူရဲကောင်းသွေးတော်ကြီးရဲဘော်ကြီးဟိုရင်ဖြစ်တယ်ဆိုပြီးတော့ဘယင်ကြီးကတခါကြောက်စီတဲ့ဓာကြီးကို နော်ရှေးတုန်းကဓာကြီးတွေစုချတာမတွေ့ဘူးလားလို့ရွေဓာကြီးတွေစုချတာလေကင်တဲ့လက်ကြီးတွေမှာကြောက်တွေစီလို့အိမ်ဓာအိမ်တွေမှာလေဒါတော့အဲ့ဒါကနေပြီးတော့အစင်အဆက်ကိုသိမ်းပြီးတော့ထားပြီးတော့နေရညှိချိတ်ထားတာဂုံတူးဆောင်ဓာကြီးဖြစ်လက်ညှိုးထိုးထိုးပြီးတော့အဖိုးအဖိုးကဒီလိုလုပ်ခဲ့တာတို့ရဲ့အဘေးကဒီလိုလုပ်ခဲ့တာနဲ့တို့ကအဲ့ဒီအဖိုးလက်ထက်ကစားပြီးဓာကိုတခါမှအိမ်ထဲကထုတ်မကြည့်ဘူးကြောက်စီဓာကြီးကိုလက်ညှိုးထိုးထိုးပြီးတော့တို့အဖိုးဂုံယူတာလေတို့အဖိုးဘယင်ကြီးကဘယ်ဘယင်ကြီးကစုချခဲ့တာဆိုပြီးတော့နောက်တော့ကဲမင်းတို့ ပေးတဲ့ဆုချတဲ့ဓာကြီးကိုဟောဟောရင်ပေါ့နော်အရေးကြုံလို့သူတို့သုံးကြရမှာဆိုကြပါတော့အိမ်မှာဝင်ပြီးတော့ဓမြတိုက်တာဓမြတိုက်တဲ့အခါကျတော့ပြေးစရာကမရှိဘူးအနည်းဆုံးကို့မှာကာကွယ်စရာကဒီကြောက်စီဓာကြီးပဲရှိတယ်တခိုးဓမြတိုက်တယ်လို့လေဒီကြောက်စီဓာကြီးပဲသူခိုးမှာဆိုတော့ကြောက်စီဓာလည်းဆွဲလိုက်ရောဘာမှမရှိတော့တန်ကြီးတည်းလို့ပြတ်သွားပြီသုံးမှမသုံးပဲဟိုအပြင်ကတော့ကြောက်စီထားတာမကောင်းဘူးလား ကောင်းတယ်ဒါပေမဲ့ဘိုးစင်ပေါင်ဆက်ကဒါမှထုတ်မှမကြည့်ပဲတခါမှလည်းဟာလာတန်ကြီးမခံနဲ့ရလို့တန်ကြီးဆိုကြိုင်တက်တယ်လေတက်လာတော့ကြာတော့တခါတည်းအိမ်မှာအရင်ကစားပြီးတော့ဓာကြီးအယိုးနဲ့ဓာသွားနဲ့ပြတ်ထွက်သွားတာသုံးလိုက်ရသေးလားခင်ဗျားတို့လည်းမသုံးလိုက်ရပဲအယိုးကျိုးသွားမှဆိုလို့ပြောရတယ်တိတ်လည်းပဲအိမ်ထဲကြီးပဲမထားနိုင်ဘူးနည်းနည်းပါးပါထုတ်တော့ဟာလာအဲဒါကြောင့်မလို့ပစ္စည်းပစ္စည်းဆိုတာနော်ရှိထားပေမဲ့ရှိတဲ့ပစ္စည်းမသုံးရင်ရှိရကျွတ်နှက်ပါမလား ဟေးလောကထဲမှာအာကုသို့ရန်သူတွေနဲ့တွေ့ပြီးဆိုလို့ရှိရင်ကိုတိမ့်ထားတဲ့ကြောက်စီသားကြီးကိုသတိရပြအောင်ရလိုက်ပါနေရာမှာအလှချိတ်မထားပါနဲ့နော်နေရာမှာအလှချိတ်ထားရင်တန်ကြီးတစ်စားသွားပြီးတော့မှတ်ရတာ ကောင်းပြီဒါကြောင့်မလို့နောက်တစ်ခုဆက်သွားကြအောင်ဆိုအချိန်ဟောနည်းနည်းလေးရပါသေးတယ်နော်သင်္ခါရနှမျိုးဆိုတာလေးအဲ့ဒါလေးဖတ်ကြည့်လိုက်ပါအောင်ပြုလုပ်ပေးသူသင်္ခါရ อืมဒါကပြောတာပြောရတယ်ဒီအပိုက်ကနောက်တစ်ပိုက်နဲ့တွဲပြီးတော့ရှင်းမှအတိတ်ပဲပေါ့မှာနည်းနည်းပဲပြောရမယ်နောက်နောက်တစ်ပတ်ကျမှအခြေပြောပါမယ်နော်အမ်ဒီလူတွေအများဆုံးမှားခဲ့တဲ့သင်္ခါရနှမျိုးရှိတယ်ဆိုတဲ့အကြောင်းကိုဒီနေရာမှာခေါင်းတည်ပေးထားတာပါလူတွေသိကြတာကဒီတပ်ပိသင်္ခါရအနိစ္စဆိုတာလူတိုင်းကြားဖို့တယ်မဟုတ်လားဘယ်အရာမဆိုဘယ်ဟာမဆို မမြဲပါဘူးကွာဒါမပြောကြဘူးလားတပိသင်္ခါရဒုက္ခဘယ်သင်္ခါရတရားမဆိုဒုက္ခကြီးပါပဲကွာသူတို့ပြောကြတာအဲ့တော့သင်္ခါရမှာနှစ်မျိုးရှိတယ်အခုဦးဇင်းတို့လေ့လာခဲ့တဲ့အကပြုလုပ်ပေးတဲ့သင်္ခါရဘာလဲလဲ active เนาะပြုလုပ်ပေးတဲ့သင်္ခါရအပြုကံသင်္ခါရမဟုတ်ဘူး passive သင်္ခါရမဟုတ်ဘူးဒါကိုဦးဇင်းတို့ခွဲပြီးတော့လေ့လာဖို့ပြောတာเนาะဒါတော့ ဒီတစ်ပတ်တော့အဲ့ဒီဟာလေးကောင်းစင်မဲ့တည်ထားခဲ့လိုက်မယ်သင်္ခါရမှာနှမျိုးရှိတယ်အခုစေတနာဥစည်းတဲ့သင်္ခါရသည်ကာယကံဝစီကံမနောကံကံ၃ပါးဖြစ်အောင်ပြုပြင်စီမံဖန်တီးပြုလုပ်ပေးလို့ active သင်္ခါရနော် active condition ခေါ်မှာပေါ့နော်အဲ့တော့ဒီဟိုရင်ကြတော့ကြံတဲ့ကံစစ်ဥဒ္ဓဟာရဆိုတဲ့အကြောင်း၄ပါးကြောင့်ဖြစ်လာတဲ့ယုံ nant ကြတော့အဲ့ဒါကြတော့အပြုကံသင်္ခါရ ဒါတော့အဲ့ဒီနှစ်ခုဟာတည်တည်ချာချာခွဲပြီးတော့နားလည်ရမယ်ဒါတော့အဲ့ဒီဟာကိုအမ်နောက်တစ်ပတ်ကျမှဦးဇင်းတို့ဆက်ပြီးတော့လေ့လာကြပါမယ်ဒီတစ်ပတ်ကတော့မပြီးမဲ့အတူတူတို့ဒီနားပဲခဏရပ်ပြီးတော့ gain ဓာတုခေါ်လိုက်ကြအောင်ဆိုတော့နော်ကဲမြတ်ဘုံမြကြောင်ချမ်းမြအေးကြီးဘေးမဲ့မြည်သည်ရွှေပြည်ထုံးချောင်း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 ကိုမာဆောင်ချက်ကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတုရကြပါစေဘေငှဝေသည်မြာထွေသာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု